။ဒါကထွင်းရင်တော့ဒီမုံလုံးဆောင်ကုန်ရလားဟုတ်လား။မှန်ပါဗျာ။ဒါမုံလုံးဆောင်ကုန်ရ။မဟာတို့မဲပွဲတနည်းအားဖြင့်မဟာတို့ဆုံးလူပွဲအကြောင်းပြုပြီးတော့တရားဝဲကျင်းပါလာတာကနေ့ညနဲ့ဆိုရင်၃ညရှိသွားပြီနော်မှန်ပါဗျာကနေ့ညတော့နောက်ဆုံးညပဲဟုတ်လားမှန်ပါဗျာအဲနောက်ဆုံးညဆိုတော့က ဘုန်းကြီးများကလည်းနောက်ဆုံးညအနေနဲ့အထူးကြိုးစားဟောရမှာပဲတကယ်ဆိုရင်ဟဲ့မှန်ပါဗျာတရားနာတဲ့ပုဂ္ဂိုလ်တွေကလည်းနောက်ဆုံးညအနေနဲ့အထူးကြိုးစားပြီးတော့နားလိမ့်မယ်ဘာလဲလို့တော့ဆိုလို့ရှိရင်ဒီနေ့ပြီးတော့နေ့ပြင်ကကြတော့ဘုန်းကြီးကလည်းပဲမဟောနိုင်ဘူးဟုတ်လားမှန်ပါဗျာဒီတရားတွေကနာခြင်းပဲလည်းနေ့ပြင်ကကြတော့ဘုန်းကြီးကမဟောနိုင်ဘူးမနာရတော့ဒီကနေ့တော့ပြင်အာရပါရဟောတဲ့ပုဂ္ဂိုလ်ကလည်းအာရပါရဟောလိမ့်မယ်

ကထံဇီဝေဇီဝိဓမ္မာဥပိဋ္ဌံဗာလေမြတ်စွာဘုရားဤကလောကီလောက၌ပုရိသတာယောက်ျားဤပုရိသတာဒုတိယသောပုဂ္ဂိုလ်ဤဒေတာသူသဖြင့်ရှင်မောအမြင်များလာစွာသောဝိတံဥစ္စာယရဏဂိန္တုဘေဘာနိမြတ်စွာဘုရား သူစိန်နံကောင်းကောင်းလေးလာသည်ရှိတော်သူစိန်နံကောင်းကောင်းလေးလာခြင်းသုံးအပ်သည်ရှိတော်ဂိင်အဘေရာသည်ဒုက္ခံချမ်းသာကိုအာဝေတိဆောင်ပေးရပါသည်မြတ်စွာဘုရားသဗ္ဗနာရတာဟုသမျှတို့တွင် ပါရုတရံအထူးသဖြင့်ချိုးမြင်ကောင်းမြတ်သောရတာကအဝေစင်းစိတ်ကိန်းတွေပဲဗာဏိညစွာဗျာကထာစီဝိစီတံအဘယ်သို့သောအသက်မွေးခြင်းဖြင့်သက်မွေးတော်သူတို့ဤအသက်မွေးခြင်းသည်ကထာစီဝိစီတံဘယ်သို့သောသက်မွေးခြင်းဖြင့်သက်မွေးတော်ပုဂ္ဂိုလ်တို့ဤ အသက်ရှင်ခြင်းကိုသေတံအတုတပြင်ကြီးမွားမြင့်မြတ်သည်ဟု၍အာဟုပညာရှိပေါင်းသူတော်ကောင်းတို့ကမိတ်ဆိုဆုံးဖြတ်ကြပါကုန်သနည်းမြတ်စွာဘုရားဒါကနာသားကမေ့လျှောက်တဲ့ကားနော်မှန်ပါဗျာအဲဒီကားဓမ္မပထမတစ်ပိုက်ကလည်းပဲတော်တော်ပြည့်စုံဆုံးပြောပြပါပြီဒါပဲမလို့ကြံပါသေးတယ် ဒုတိယတစ်ပိုက်ကလည်းမနေ့ကပြောတာဒီစိတ်တစ်ပိုင်းတော့ပြီးသွားနော်မှန်တတိယနဲ့သုဒ္ဓပိုက်ကကြံနေတာကိုတခါသိရင်ဟုတ်လားမှန်ပါဗျာอืมတတိပြင်းဖြည်းဖြည်းချင်းဟောရတာသူကအဲ့ဒါပထမအပိုက်ရမေကောင်းကဂိန္ဒူရာဝေတံပုရိသတာတိထံလို့မေးထားတယ်မြတ်စွာဘုရားကလည်းသာရိရာဝေတံပုရိသတာတိထံကြည်ကြတာ ဒီဘဗုဒ္ဓသိလေရင်းနေမင်းများလျောက်ထားသောဝနာသာဣဒာလောကေဤလောက၌ပုရိသသာယောက်ျားဤပုရိသသာဒုတိယသောပုဂ္ဂိုလ်သစ္စာဒုတိယချင်းမွာမြင်များလာစွာသောဝိဒံနှစ်သက်ဝါမြောက်ခြင်းဒီဒီပါမောဇကိုဖြစ်စေနိုင်သောဥစ္စာယရနာကသဒ္ဒါပရာတရားသည်မြတ်စွာဘုရားရှိကြနော်

ဓမ္မကိုခြင်းတရားသည်သူစိန်တော်ကောင်းကောင်းလေ့လာခြင်းသုံးအသည်ရှိတော်ဒုက္ခံချမ်းသာဝဝတိဆောင်ပေရပါသည်ကောင်းကောင်းလေ့လာခြင်းသုံးလို့ရှိရင်ဖြင့်ပုဂ္ဂိုလ်သားတဝါတွေလိုလားနေတဲ့ချမ်းသာတွေကိုဆောင်ပေးတာဖြစ်စေနိုင်ဖြစ်စေတတ်တဲ့အရာဝတ္ထုကတော့ကိုခြင်းတရားပဲ လို့မြတ်စွာဘုရားကဖြေကြတယ်နော်တခါတည်းမှန်ပါဗျာအဲကိုရှင်တရားပဲတဲ့ပါဠိလိုကဓမ္မဗမာလိုပြန်တော့တရားသလောက်ပါပဲဒီတဏှာမာထတာကကုသလကာမပဒတရားဆိုပြီးတော့ဖွင့်ပါတယ်တဏှာမာတော့ကုသလဓမ္မဆိုပြီးတော့ဖွင့်ပါတယ်နောက်ထပ်ပြီးတော့လည်းပဲ

သူတစ်ပါးဥစ္စာခိုးယူခြင်းမှကျင်းဆောင်တယ်ကာမဂုဏ်တော့နဲ့မာရဲပြုလို့ခြင်းမှကျင်းဆောင်တယ်ကာယကံဒုစိတ်၃ပါးမှကျင်းဆောင်တဲ့ကာယကံဒုစိတ်၃ပါးဒါကဒါနသီလဘာဝနာတဲ့ထဲတယ်လို့ရှိရင်သီလတဲ့ဝင်သမုံလားတကားတွင်းရင်မှန်ပါတယ်ဗျာအေးကာယကာယကံဒုစိတ်တွေမှကျင်းဆောင်တာပါဠိဘာသာဝေရမဏိအာရိဏရဏဝေရမဏိကာမတုသသရဝေရမဏိဆိုတဲ့အဲဒီ ၅ပါးသီလတဲ့ဝင်နေတယ်တခါပြင်ရဟုတ်လားမှန်ပါဗျာနောက်ပြီးတော့ဝစီကံ34ပါးမှကျင်းဆောင်တာတဲ့ဒါကဝစီကံ34ပါးပါတယ်တော့ဆိုမုသာဝါဒဝေရမဏိဘောင်းမမန္တစကားတွေကိုလေးကြီးပြောဆိုခြင်းမှကျင်းဆောင်တယ်မိသုနာဝါစာဝေရမဏိဂုံးတိုက်စကား ပြောဆိုခြင်းမှကျင်းဆောင်တယ်ဘုဒ္ဓဝါစာဝေရမဏိဉာဏံသောသဲဆိုခြင်းမောစကားတွေမှကျင်းဆောင်တယ်ပမ္ဖပလာပါဝေရမဏိအ내ဒိဗေအမှန်ကမရှိပဲနဲ့လူနာထောင်ကောင်းရုံပြောဆိုနေတဲ့ဒါနာယီဝတ္ထုပုံမြင်မျိုးတွေမျိုးကျင့်ချင်းတဲ့စကားတွေကိုပြောဆိုခြင်းမှကျင့်ဆောင်တယ်အဲဒီ ဝစီရဇက်၄ပါးမှကျင့်ဆောင်တာလည်းပဲဒါနသီလဘာဝနာလည်းထည့်လိုက်လို့ရှိရင်သီလတဲ့ဝင်နေတယ်မဟုတ်လားဗျာတွင်ရမှန်ပါဗျာအေးအဲဒီတော့ကာယကံသူစိတ်က၃ပါးဝစီကသူစိတ်က၄ပါးပေါင်းလိုက်ရင်9ပါးရရင်နော်မှန်ပါတော့အဘိဇာရဲ့ကြောင်းညာဖြစ်တဲ့အနဘိဇာတဲ့အဘိဇာဆိုတာကသူတော်ဘာရဲ့စီစဉ်ဥစ္စာကို မတရားလိုခြင်းမှုတဲ့သူတို့ဘာဤစီစဉ်ဥစ္စာတွေကိုမတရားပဲဖြင့်ကိုယ်ပိုင်ဥစ္စာအနေနဲ့ရအောင်လို့ကြံစပြီးတော့လူကျင် တောင်းတာနေတဲ့သဘောအဘိဓါလို့ခေါ်တယ်အဲ့ဒီအဘိဓါရဲ့ကြောင်းမြအနာဘိဓါတဲ့သူတို့ဘာစီစဉ်ကိုမတရားဖြင့်မလိုချင်ဘူးအဲသူတို့ဘာစီစဉ်ကိုမတရားဖြင့်ကိုယ်စီစဉ်ဖြစ်အောင်လို့မပြုလုပ်ချင်ဘူးအဲဒီလိုစင်ကြယ်တဲ့သဘော ဒါကမနောကသူစိတ်ကိုတခါထွင်ဟုတ်လားမှန်ပါဗျာပြီးတော့နောက်တစ်ခုကယာဘာရရဲ့စကျင်မဲ့အဗျာဘာရတဲ့သူတော်ဘာတွေကိုသိအောင်ပြအောင် ကျုံးမဲ့ဖြစ်အောင်လို့ကြံစည်တာကဗျာဘာရသူတော်ဘာတွေကိုမသိမပြက်ပါစေနဲ့ကျုံးမဲ့မဖြစ်ပါစေနဲ့အဲချမ်းသာပါစေဆိုတဲ့မေတ္တာသဘောကအဗျာဘာရကိုတခါထွင်ဟုတ်လားမှန်ပါဗျာဒါကလည်းပဲမနောကသူစိတ်သေးတာပဲ

သူတော်ဘာစည်းစိမ်ကိုကြာစီမှုတွေမဖြစ်နိုင်ဘူးတခါထင်ရဟုတ်လားမှန်ပါဗျာလူတွေဟာသူတော်ဘာစည်းစိမ်ကိုရလုံးမှုကြာစီတာတွေဟာစိတ်တွေအလကားထားလို့အလွတ်ထားလို့အလိုထားတော့စိတ်တွေကအထိမ့်သိမ့်မှမရှိပဲ။ဘာနဲ့တူနေလဲဆိုတော့ကိုဟိုနွားတွေများတွတ်ထားလိုက်လို့ရှိရင်သူများစိုက်ကင်းပြုတ်ကင်းနေဝင်စားကြလို့ပဲတခါတွင်းရဟုတ်လား။မှန်ပါဗျာ။အေးသူကစောင်းချောင်းနဲ့သူစောင်းပြီးတော့နေမယ်သုံးဖို့ကျိုးနေမှလည်းခြိထားမယ်ဆိုလို့ရှိရင်ဒီနွား သူများစိုက်ခင်းပြုတ်ခင်းနေဝင်ပြီးတော့ကိုမပြည့်စည်နိုင်ဘူးပေါ့ပြည့်စည်နိုင်ပါဘူးအဲ့ဒါလိုပဲစိတ်ကအဆောင်ကြောက်ထိန်းသိမ်းမရှိပဲနဲ့တဲတိုးပြီးတော့ထားလို့ရှိရင်သူရောက်ချင်ရရောက်ကုန်တာကြာညာတွေလျှောက်ကြနေတာအဲသမထဘာဝနာကိုပွားများနေတဲ့ပုဂ္ဂိုလ်ကသမာဓိအာယုံတစ်ခုကိုအမြဲတမ်းနှလုံးသွင်းပြီးတော့နေရတော့အမြဲတမ်းနှလုံးသွင်းပြီးကြတာနေရတော့ ဘယ်မှစိတ်စိတ်ကူးဖို့ကြံစည်ဖို့အချိန်မရဘူးတကားဆိုရင်ဟုတ်လားမှန်ပါဗျာအဲဒီတော့စိတ်ကူးကြံစည်ရဲ့အဘိဓါခေါ်တဲ့ပရိယုဌာန်တွေလည်းကျင်းပြီးတော့နေတယ်ထို့သူဗျာပါရသူတစ်ပါးတွေသိရသိကြပြည့်စည်ပါစေလို့ကြံပြဗျာပါရဒေါသတွေလည်းမဖြစ်နိုင်ဘူးသာခံရဲ့ကျိုးမရှိစားပြီးမိစ္ဆာယူတွေလည်းမဖြစ်နိုင်ဘူးကတွင်းရဟုတ်လားဖြစ်နိုင်ပါဘူးအေးအဲ့ဒါတွေပရိယုဌာန်ကိလေသာတွေငြိမ့်တယ်တဲ့ ဆိုတဲ့တိုးတက်ပြီးတဲ့ကာလဝိပဿနာဘာဝနာတွေပွားများတဲ့အခါကာလကြတော့ပရိယုဌာန်နဲ့မကဘူးအနုပြကိလေသာအစပြီးငြိမ့်သွားတယ်အဲဒီတော့အဲဒီမနောတုစရိုက်သုံးပါးကထည့်လိုက်လို့ရှိရင်ဘာဝနာတဲ့ဝင်နေတော့အဲသီလသမာဓိပညာတရားတွေဆိုလို့ရှိရင်ဖြင့်

ဒါနသီလတို့ကလည်းနည်းနည်းပါးပါးလောက်ပဲထည့်တယ်များများမထည့်ဘာလို့လဲဆိုဗမာပြည်မှာဒါနတွေကမဟောရပါဘူးသူစားသူလူကြလုံးလို့ဘုန်းကြီးကမလူပါနဲ့တားလို့တော့မရဘူးဟုတ်လားပါပါဗျာဓမ္မတွေသိသရာတရားကောင်းသိစေရနာထက်တာအဲကိုယ်မှာဘာမှမရှိပေမဲ့လည်းပဲသိလူကျင်ကြတာအဲသူတို့ကသိပြီးတော့လူကျင်ကြတယ်လူကပုဂ္ဂိုလ်ကဒီဘုန်းကြီးတွေဆိုတော့ သူကလည်းသူပြည့်စုံနေတာတခါထွင်းရဟုတ်လားမှန်ပါဗျာမလူပါနဲ့ပြောလို့မရဘူးသူကသိလူချင်းကြတာဒါပြီးတော့ဒါနအကြောင်းဟောစရာကိုမလိုပါဘူးဟောစရာမလိုသို့တော်လည်းပဲအကြောင်းအားလျော်စွာသူတို့ကုသိုလ်ပြုတဲ့ခါကာလကျတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးကုသိုလ်ထက်တာမှလည်းသူခွန်ကြီးကနည်းနည်းနည်းနည်းတော့ဟောရတယ်အဲသီလကတော့လည်းပဲ သီလဆိုတာကဒကာထွင်းရင်တော့ဒီနေ့ကပြောတယ်တဲ့သီလ၅ဘုတ်ရှိတာပဲမှန်ပါဗျာဘာမှမများဘူးမကျင့်ကျင်လို့ပဲကျင့်ကျင်လို့ရှိရင်ဒီ၅ဘုတ်ကလွယ်လွယ်လေးဘာမှသိချက်နေကြမလိုပါဘူးမှန်ပါအဲ့တော့ဘာဝနာအလုပ်ကတော့သူကတဲမလွယ်ဘူးအရေးကြီးပါတယ်အဲ့ဒါကြောင့်ဘာဝနာတရားပဲဘုန်းကြီးများများများဟောနေခုဒီဒီတရားဝဲမှာတော့ကကြရွာရဲလည်းဖြစ်ပြိဿအကြောင်းလည်းဘုန်းကြီးကသိပြီးတော့မသိဘူးပြီးတော့

ကောင်းမြတ်လှစွာကောင်းမြတ်လှစွာလူဥစ္စာလူဥစ္စာဘယ်ရာပေနီကောင်းမြတ်လှစွာကောင်းမြတ်လှစွာလူဥစ္စာလူဥစ္စာတရားတရားဤတရားဤေနပါကကိမုရာဝိတံပုရိသသာပိဋံကောင်းမြတ်လာစွာလူဥစ္စာပဲရာပေနီဒါကဗမာလိုဘာသာပြန်ရတာပါ မြတ်စွာဘုရားကဖြေကြတဲ့သာရိရာဝိတံဂုရိတတာသစ္ထံကောင်းမြတ်လာစွာလို့သာသရာတရားဒီအဲဒီသရာတရားအကြောင်းတွေတော်တော်လေးစုံစုံလင်လင်ဟောပြပါပြီဒါပေမဲ့ခဏလေးထပ်ပြီးတော့ဟောရအောင်မယ်ပြီးတော့ ကောင်းကောင်းလေ့လာကောင်းကောင်းလေ့လာဘယ်ရာဘယ်ရာသမ္မာဆောင်ပေးပါသနည်းသမ္မာဆောင်ပေးပါသနည်းကောင်းကောင်းလေ့လာကောင်းကောင်းလေ့လာဘယ်ရာဘယ်ရာသမ္မာဆောင်ပေးပါသနည်းသမ္မာဆောင်ပေးပါသနည်းကောင်းကောင်းလေ့လာကောင်းကောင်းလေ့လာတရားဟာတရားသမ္မာဆောင်ပေးပါသနည်းသမ္မာဆောင်ပေးပါသနည်း ကောင်းကောင်းလေလားကောင်းလေလားတရားဟာတရားဟာသမ္မာဆောင်ပေးပါသတည်းသမ္မာဆောင်ပေးပါသတည်းအေးကောင်းကောင်းလေလားလို့ရှိရင်တဲ့ကိုရှင်တရားဟာသမ္မာကိုဆောင်ပေးပါတယ်တဲ့ဒါကတွင်ဟုတ်လားမှန်ပါဗျာဒါတွင်ရင်ဒီနေ့ကလည်းဘုန်းကြီးကမင်းညာစစ်ဆေးပြီးပြီးတခါထွင်းရင်ချမ်းသာရလို့လူချင်းညတာဟုတ်လားမှန်ပါဗျာချမ်းသာခြင်းညတယ်လူတိုင်းလူတိုင်းမင်းချမ်းသာခြင်းနေကြတာပဲချမ်းသာလို့ကိုတခါလဲ အားမရနိုင်ဘူးဟုတ်လားမှန်ပါဗျာမရှိသင်ရတဲ့ပုဂ္ဂိုလ်တွေကလည်းပဲတောင်းတယုံသုံးနဲ့ကျွဲနေရုံလေးပြည့်စုံပြီးတော့ချမ်းသာခြင်းရတာကိုသာဆိုရင်ဟုတ်လားသူများနဲ့အတူစားရအောင်သူများနဲ့တော့ဝေးရအောင်သူများနဲ့အတူနေရာထိုင်ရာလေးအသင့်တင်ဖြစ်အောင်ဒီလိုလိုချင်ကြအဲဒီလိုပြည့်စုံပြီးတော့ချမ်းသာခြင်းကြအဲဒီလိုတောင်းတပြည့်စုံနေတဲ့ပုပုဂ္ဂိုလ်တွေကလည်းပဲတခါဆင့်တက်ပြီးတော့อืม ပိုပြီးတော့ချမ်းသာခြင်းရကြတာပဲဘုံမောပေါ်များဖြစ်ဖြစ်ခြင်းရလာကြတယ်ဟုတ်လားမှန်ပါဘုံမောပြောပေါ်များများဖြစ်လာကြတဲ့အခါကာလကြတော့လည်းပဲအဲသူတဲ့ပေါ်များပြည့်စုံတဲ့ပုံကိုယ်လေးကြည့်ပြီးတော့အထူးသဖြင့်ပေါ်များပြည့်စုံတဲ့တထေကြီးတွေပါကြီးတွေဖြစ်ခြင်းရတာပဲတခါတွင်းရဟုတ်လားမှန်ပါဗျာအေးဗမာပြည်လိုကနေပြီးတော့ရည်စည်းဥစ္စာတွေပြည့်စုံကြွယ်ဝနေတဲ့တထေကြီးတွေရှိကြတယ်

နတ်တွေမှာလည်းပဲချမ်းသာခြင်းလို့ကိုမဆုံးနိုင်ဘူးတကားတွင်ဟုတ်လားမှန်ပါဗျာဟိုတင်ယမတာမြင့်တဲ့တောင်ကြီးညာတက်ရတာလို့ပဲတောင်ကြီးကနေပြီးတော့ကြည့်လိုက်တော့နည်းနည်းကလေးတက်လိုက်လို့ကြည့်ရင်ဖြင့်တော်တော်မြင့်သွားတယ်လို့အောက်မေးရအဲနှိမ့်နေပဲကြည့်လို့ရှိရင်တော့ကိုယ့်ရဲ့နှိမ့်တာတွေအောက်ဘက်တော့ရှိနေတာဒါပေမဲ့အထက်ဘက်ကြည့်တော့တောင်ကြီးကမြင့်တော့ရှိသေးတယ် တခါတက်လိုက်ရင် အောက်ဘက်ကျင်တော့ပြင်တော်တော်မြင့်လာတာဒါပေမဲ့ထဲဘက်ကျင်မြင်တော့ကြည့်တာမဆုံးနိုင်ဘူးဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲချမ်းသာအစဉ်စဉ်နဲ့ချမ်းသာကျင်ပြီးတော့နေကြတော့ချမ်းသာကြောင်းတရားကိုကျင့်ရလိမ့်မယ်တခါဆိုရင်ဟုတ်လားမှန်ပါဗျာမကျင်မဲနဲ့ဒီတိုင်းချမ်းသာကျင်တယ်လို့မဖြစ်ဘူးကဲချမ်းသာကြောင်းတရားလည်းကျင့်အောင်မှချမ်းသာကြောင်းတရားကဘာတွေလဲဆိုလို့ရှိရင်ကိုကျင့်တရားအဲ့ဒီကိုကျင့်တရားအကျဉ်းချုပ်လိုက်လို့ရှိရင်တော့ သီလသမာဓိပညာတရားပဲတနည်းအားဖြင့်ဒါနသီလသမထဝိပဿနာတရားတဲ့တခါတွင်ဟုတ်လားမှန်ပါဗျာအဲ့ဒီတရားတွေကျင့်ရလိမ့်မယ်ဒါနကတော့ဘုရားတွင်ရင်လို့ကျင့်ကြပါပြီထူးထူးတိုက်တွန်းမှမလိုပါဘူးမှန်ပါဗျာအဲသီလလည်းပဲမနေ့ကကျင့်မှုကပြောပြီးဟုတ်လားမှန်ပါလောကရေးရနဲ့သီလတွေလည်းပဲသွားရေးလာရေးစားရေးတောင်းရေးနေထိုင်ရေးမှာစပြီးတော့ အဲကိုကျင်တရားလေးတွေလူစည်းကားလေးတွေနဲ့လည်းပြည့်စုံကြဝေရမနေ့ကအချင်းကျုပ်ဘုန်းကြီးကပြောဟုတ်လားမှန်ပါအချင်းကျုပ်ပဲပြောနေမှာအကျေချောက်ပြောနေရထရတဲ့ဟာတွေဘုန်းကြီးမသိတဲ့သိတာမဟုတ်ဘူးနည်းနည်းပဲပြောရတယ်အဲတရားနဲ့စပြီးတော့ကိုကျင်တရားကလည်းပဲငါးငါးပါးသီလဟုတ်လားမှန်ပါအဲ့ဒါပြောပြီးပါပြီငါးပါးသီလသိက္ခာပုဒ်တွေကောင်းကောင်းမွန်ကျင့်ကြဖို့ငါးပါးကလည်းမများဘူးဆိုပြီးတော့တွေ့လည်းပြပြီးပါပြီ ဒီနေ့တော့သမာဓိပညာတွေအဲသမာဓိပညာတွေဟာသမထဘာဝနာတက်တက်နဲ့အားထုတ်မယ်ဆိုရင်သမထကမ္မဋ္ဌာန်း40ဘယ်ကမ္မဋ္ဌာန်းလဲဆိုအားထုတ်နိုင်ပါတယ်အမြဲမပြတကားထွင်ရင်တော့သမထဘိုင်းကနေပြီးတော့အားထုတ်နေကြတာတွေကတော့ဘုရားကုံတွေအောင်ပြုရတာပေါ့မှန်ပါဘုရားနုဒ္ဓတိဘာဝနာတဲ့ ရားဂုဏ်တွေကိုအာရုံပြုရနေ့စဉ်နေ့စဉ်ဘုရားရှိခိုးရတယ်မဟုတ်လားမှန်ပါဗျာဘုရားရှိခိုးတယ်ဆိုတာဘုရားဂုဏ်တွေကိုဘုရားဂုဏ်တွေကိုနှလုံးသွင်းရတာပဲဘုဒ္ဓသမ ्या ပြီးသမ ्या ပေါ့ကြက်မှာထားလို့ရှိရင်တော့ဘုရားဂုဏ်တော်တွေတို့များများရမကြက်မမှကြက်မှာထားတဲ့ဘုရားရှိခိုးတွေမရှိလို့ရှိရင်လည်းအတူချုပ်ကတော့ကို

လောဘလောဘတွေကတည်းကလူချင်းမှုနှိမ့်သက်မှုတာယာမှုတားမဲ့မှုတွေဘတ်တော်ရင်ဘတ်တော်ရင်ရှိနေကြတယ်မရသေးတာတွေကိုရရင်လည်းရာဇိတာတွေလည်းပဲသိမ့်ပိုက်ဆုပ်ကန်ပြီးတော့ထားရင်လည်းအဲဒီလိုလောဘတွေဟာလောကကြီးနဲ့တခုလုံးတ냐ပြေးပြီးတော့ဖြစ်နေတဲ့လောကကြီးထဲမှာမြတ်စွာဘုရားလောဘမှာကျင်တော်မူပါပေတယ်ဆိုတော့ကြီးညိုစရာကောင်းတာဗောတခါတင်ဟုတ်လားမှန်ပါဗျာအဲဒီလိုပဲ

အာနာပါနကမ္မထာဆိုတာကတော့သမာဓိကမ္မထာနဲ့မှရှုလို့လွယ်တဲ့ကမ္မထာမှာပဲ။ဩထွက်တဲ့ဝင်တဲ့ကိုထွက်တိုင်းဝင်တိုင်းရှုနေရတယ်။ထွက်တိုင်းဝင်တိုင်းအသက်ရှုသွင်းလိုက်တဲ့အခါကာလကြာဝင်သွားတယ်အသက်ရှုထုတ်လိုက်တဲ့အခါကျထွက်သွားတယ်။အဲ့ဒါလေးရှုနေလို့ရှိရင်ဒါဘာဝနာပါပဲကထင်ရဟုတ်လား။ဘာမှထူးထူးဆန်းဆန်းမဟုတ်ဘူး။ နေအသက်ရှူသွင်းလိုက်တဲ့အခါဝင်လာတဲ့ဝင်တဲ့ကလေးနှလုံးသွင်းတာပဲအသက်ရှူထုတ်လိုက်တဲ့အခါထွက်သွားတဲ့ထွက်တဲ့ကလေးနှလုံးသွင်းတာပဲပတောဝအာသသတိပတောဝပသသတိဒါတရားနှလုံးသွင်းပုံလေးဓမ္မကျေဥစွာအဲဒီနှလုံးမသွင်းခင်ကထိုင်ပုံလေးအစရမြတ်စွာဘုရားကလည်းညွှန်ကြားတာအရိညာကတော့ဝါတော်ရရင်လည်းပဲသွားပါတဲ့ ဒုက္ခမူလကတော့ဝါသစ်ပင်အောင်ရင်လည်းပါပါတဲ့သုံးညာကာရကတော့ဝါသိဉ္ဉင်နဲ့ရရင်လည်းပါပါတဲ့သိဉ္ဉင်နဲ့အိမ်ကြောင်းနေရာဌာနအရင်လည်းပါပါတဲ့ဒီသုံးခုတစ်ခုတရားထုတ်ဌာနပဲတဲ့ဒါကတော့ရင်တော့တော်တယ်ပါမယ်ဆိုတော့ခုနေခက်တယ်ကဆိုရင်ဟုတ်လားမှန်ပါဗျာတော်လည်းသိမ့်မရှိတော့ဘူးကတော့တော်ကလည်းသိရှိတာမဟုတ်ဘူးရတိုင်းရတိုင်းလူတွေကပြည့်တယ်

ကျင်းချင်းကြကြနဲ့လူတွေကအများကြီးနေကြတာကိုဒါထင်ရဟုတ်လားမှန်ပါဗျာဒါကြတယ်အသက်ရှူကြတော့တဲမရှိဘူးဒါတော့ဒါလည်းသိတော့မလွယ်လာဘူးလို့သာတော်တော်တော့အဲသိဉာဏ်ရရတော့မှခါကြကြလို့ဖြစ်အနောက်နိုင်ငံကပုဂ္ဂိုလ်ကြီးတယောက်ကတော့သူစာအုပ်လေးထဲမှာရေးထားတယ်ခုကာလမှာတဲ့ ဒီတမာရီတရားတွေကိုအားထုတ်လို့မအောင်မြင်မအောင်မြင်နိုင်ခြင်းရဲ့အကြောင်းတွေကအများကြီးပေါ်ပေါက်လာတယ်။ဘုရားလက်ထက်စီခါကာလတုန်းကတော့အမနာယူသားကလူတွေက နေကြတော့စိတ်ငြိမ်မှုတွေနေရာတကာရတယ်တဲ့တော်တဲ့တောင်းတဲ့သွားပြီးတော့နေနိုင်တယ်အားလည်းထုံနိုင်တယ်စိတ်ငြိမ်မှုတွေလည်းရတယ်။ဘုကာလာမှာဆိုလို့ရှိရင်တော်တဲ့တောင်းတဲ့လည်းသွားနေနိုင်မှုနေနေများလည်းပဲ

အဲမြို့တိုင်းမြို့တိုင်းဆူးညာနေတဲ့မြို့သားမဟုတ်တော့တွေလည်းဆူးနေတာပဲတဲ့ဒီသားနေဟာအဲပြီးတော့တချို့ရတဲ့ဘောတော်ကားတို့ယထာတို့မရောက်တဲ့ရတဲ့ရှိပါတယ်တဲ့ဒါပေမဲ့လို့တည်းကောင်းကလေးညာနဲ့တဝူးဝီးနဲ့ဆူးနေဆိုတော့တခါဆိုရင်ဟုတ်လားသူပြောတယ်သူကလည်းသိတော့မဆိုးလာဘူးသူကဟုတ်တယ်ဒီလိုဆူးဆူးညာနေကလည်းပဲအနောက်ချက်ပြတယ်ဒါကြောင့်မို့အဲဒီတော့အနောက်ချက်တွေ ကင်းနိုင်မြတ်ကင်းအောင်ညတ်စွာဘုရားကတရားအထုတ်မဲ့ကြံလို့ရှိရင်ဖြင့်နေရာကောင်းလေးတွေရွေးပေးထားတယ်။အရင်ညကတော့ဝါတဲ့။တော်ရတော့ဘာနိုင်ရင်သွားပါတဲ့။ဒုက္ခမူလာကတော့သိမရောက်သွားနိုင်ရင်သွားပါတဲ့။သေတရားမသွားနိုင်လို့ရှိရင်ဖြင့်သုံးညာကာရကတော့စိတ်ညညာရမှာတဲ့။ဒိစိတ်သက်ရပေါ့။လူစိတ်သက်ရအတန်စိတ်သက်ရဒိစိတ်သက်ရတော့သွားပါတဲ့။သွားပြီးတော့ ဘယ်လိုနေရမလဲဆိုလို့ရှိရင်ဖြင့်ထိုင်ပါတဲ့ကျေဥစွာတော့ထိုင်အားထုတ်ရတယ်ကိုတကတင်ဟုတ်လားမှန်ပါဗျာနောက်ကြတော့လည်းပဲထိုင်တယ်လို့မဟုတ်ပါဘူးသွားရင်ရောอืมရရင်ရောလဲပြီးတော့လဲလျောင်းအိရင်ရောဘယ်ချိန်မဆိုသူကတရားဆိုတာအားထုတ်ရတာပါပဲဒါပေမဲ့လည်းစအားထုတ်ခါစကတော့ထိုင်ပြီးတော့အားထုတ်ရတယ်ဒါကြောင့်မို့နိတိရတိထိုင်ရမယ်တဲ့ထိုင်တော့ဘယ်လိုထိုင်ရမလဲဆိုပန်လင်ကအဝုစိတ်တို့ကထောက်ထောက်ဖို့ခဲ့ပြီးထိုင်ပါတဲ့ဗျာ အဲသေဝဘုဂေထိုင်တာဖြစ်ရင်အဲလျောက်ပါဆုံးပဲတဲ့ဒါကြောင့်မို့သေဝဘုဂေပြီးထိုင်ပါတယ်နော်သစ်ပင်နီးလည်းထိုင်လို့ရှိရင်တော့မဖြစ်ဘူးလားလို့မေးကြသစ်ပင်နီးလည်းပဲထိုင်တတ်တဲ့ပုဂ္ဂိုလ်ထိုင်နေပါတယ်တချို့ငငယ်ရွယ်ကစပြီးတော့ဒီလိုကြမ်းမြင်မှမထိုင်မှုတဲ့ပုဂ္ဂိုလ်တွေကြောက်ကွေးလို့မရဘူးတော့ထင်ရဟုတ်လားမှန်ပါဗျာနောက်နိုင်ငံကပုဂ္ဂိုလ်တွေဟောဒီဟိုဒီမှာပုဂ္ဂိုလ်တွေကြောက်ကွေးလို့မရဘူးသူတို့တခါတည်းငငယ်ရတယ်သူကကလထိုင်နဲ့ပါလဲထိုင်လာတာကို ခွေးလို့မရတော့တင်းတင်းခွေးကိုထိုင်မှသာတရားထုတ်ဖြစ်မယ်ဆိုသူတို့အားကိုမထုတ်ရတော့ဘူးပြီးရောပဲသူစားတော့သို့တော်လည်းပဲဟိုခေတ်ဟိုခါတုန်းကတော့တင်းတင်းခွေးထိုင်ကြတာကများတော့တင်းတင်းခွေးတဲ့ကအကောင်းဆုံးပဲဒါဗမာလူမျိုးတွေဖို့နဲ့ဆိုလို့ရှိရင်တင်းတင်းခွေးတဲ့ကကောင်းပါလေတင်းတင်းခွေးတဲ့ကချမ်းသာဆုံးပဲသူကတင်းတင်းခွေးပြီးတော့ထိုင်ပါတဲ့ကြာကြာထိုင်နေအောင်လုပ်တယ်အဲတင်းတင်းခွေးထိုင်ပြီးတဲ့ကလားဥဇုံကာယပဏိဒါယ ကိုယ်ကိုလည်းပဲထပ်ပိုင်းကဖြောင်းဆောင်မှထားပါတဲ့ကိုကြီးရော့ပဲ့ကြီးမလုံးနဲ့တဲ့လုံလဝူရီကရော့သွားလိမ့်မယ်တဲ့တောင်းပြီးတော့ကာစပြီးတော့ဒီလိုနေရမှာနေပြီးတော့မှအဲ့ဒီမှာဘောတတော်ဝအာတတတိသောထောပုဂ္ဂိုလ်စီတတော်ဝအမှတ်တတိရှိသည်ဖြစ်ပေသာလျှင်ဝါအမှတ်ရသည်ဖြစ်ပေသာလျှင်အာတတတိထွက်သက်ယူ၏ တော်ဝါမယာတိတိရလည်းပသတတိဝင်သက်ရှူ၏အဲထွက်တဲ့ရှူတဲ့အခါကာလလည်းမှားရပါစေဝင်သက်ရှူတဲ့အခါကာလလည်းမှားရပါစေဝင်တိုင်းထွက်တိုင်းပါဟုတ်လားမှန်ပါအေးဝင်လာတဲ့ဝင်တဲ့ကလေးကိုလည်းပဲမှားရပါတဲ့နာသီးကြနှာခေါင်းပြားကထိရကနေပြီးတော့အယုံပြူရဝင်လာလိုက်ထွက်သွားလိုက် ။ဒါတော့စိတ်ထဲကတင်အာရုံပြုနေရင်တော့သိပြီးတော့မတည်တာကိုဆိုတော့သူ့လည်းအမြည်လေးနဲ့တော့တတ်ပြီးတော့ကျူအောင်ပါ။ဝင်ပြည့်ဝင်တယ်ပေါ့ဟုတ်လား။တွေ့ရင်လည်းထွက်တဲ့သာပါပဲဝင်တယ်။ထွက်တယ်ဝင်တယ်ထွက်တယ်ဝင်တဲ့နဲ့ထွက်တဲ့ကလေးဒါလေးကျူအောင်ပါ။ဒါလွယ်ကမူလားတကားဆိုရင်လွယ်ပါရဲ့ဗျာဘသူဖြစ်ဖြစ်အားထုတ်ခြင်းလွယ်လွယ်လေးပဲဘာမှခဲဘူးဆိုစာအကြီးကျယ်သိနေတာမလိုပါဘူးဟုတ်လားမှန်ပါ ဒီကြသိနေကြမလို့အောင်အဲ့ဒါလေးရှုရမယ်ဆိုတာရှုပုံရှုနည်းလေးသိရင်ဒါပြီးရောတကဆိုရင်ဟုတ်လားမှန်ပါဗျာဒါပါတော့ဒါပရိယဆိုတာဒါခေါ်တာတကဆိုရင်ဟုတ်လားမှန်ပါပရိယဆိုတာဒါပဲသူလုပ်ငန်းစဉ်ကလေးဒီကမ္မထာအားထုတ်မယ်ဆိုဒီကမ္မထာလုပ်ငန်းစဉ်ကလေးနားလည်ဖို့ပဲအဲ့ဒါပဲလိုပါတယ်ပြီးတော့အားထုတ်ဖို့ဆရာသမားနဲ့အားထုတ်မယ်ဆိုရင်အဲ့ဒါလောက်ဆိုရင်လုံလောက်နေပြီတော့ဆရာသမားနဲ့မဟုတ်ဘဲနဲ့ကိုယ့်အကိုလိုအားထုတ်မယ်ဆိုရင်တော့ ဘယ်လိုရှိရင်ဘာဖြစ်တာသိတယ်ဘာဖြစ်တာသိတယ်ဆိုတာလေးတွေနောက်ရှိသေးတာပေါ့အဲ့ဒါလေးတွေလည်းပဲဆရာသမားများညွှန်ကြားပြီးတော့ထားရတယ်အဲ့ဒါဝင်နေထွက်တယ်ဝင်နေထက်တော့ဝင်နေထက်တယ်ထွက်တော့ဝင်တဲ့ကလေးကိုလိုက်ပြီးတော့ရှုနေတာဘာမှထူးထူးဆန်းဆန်းမဟုတ်ဘူးနော်အသစ်လောက်ရတာမဟုတ်ဘူးနော်ဘာမှအသစ်မလောက်ရဘူးသူကသူရှိနေတာပဲမို့လားမှန်ပါဗျာ ဒီသက်သက်ဝင်တဲ့တွေကစောစောကတည်းကသူ့ဟာသူရှိနေတာလူတိုင်းလူတိုင်းပါဟဲ့တရားအထုတ်ခံပြီးကြမှာတမင်တကာလောက်ယူရတာမဟုတ်ပါဘူးဟုတ်ပါဘူးသောသောကလည်းရှိပြီးသားပဲရှိပြီးသားလေးကိုမကျွလို့ရှိရင်တမာရီမဖြစ်ဘူးကျွရင်တမာရီဖြစ်တယ်ဒါပဲမကျွပဲနေတဲ့ပုံကိုယ်တွေမှာတော့အသက်တော့ယူနေတာပါပဲသူလည်းပဲယူနေတာပဲစိတ်ကူးနေတာတွေစိတ်ကူးနေတယ်ရောက်ကြတယ်ရောက်နေတဲ့တမာရီမဖြစ်ဘူးအေး အဲဒီထွက်တဲ့ဝင်တဲ့ကိုယ်တွေစိတ်နဲ့ဆိုင်ပြီးရှုနေတဲ့ပုံကိုကြတော့စိတ်ကဘယ်မှမသွားဘူးအဲဝင်ရင်ဝင်တဲ့ကလေးသိဆွဲရင်ထွက်တဲ့ကလေးသိဝင်တာနဲ့ဝင်တာဆုံးရင်လည်းထွက်တာပဲတခါသိရင်ဟုတ်လားမှန်ပါဗျာဒေချာဆိုင်ပြီးတော့မှလည်းလို့ချင်းဝင်တဲ့ကဆုံးသွားရင်ဟောပြန်ထွက်လာတယ်ထွက်တဲ့ကဆုံးသွားလို့ရှိရင်ပြန်ဝင်လာပြီအဲဝင်တဲ့တက်လက်ထွက်တဲ့တက်လက်တခါလေသွားနေတာဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်သာတဲ့နှလုံးသွင်းနေရအထုခါစတော့ ဒါနှလုံးမရမယ်ဆိုရင်စိတ်တွေကတခြားသွားလိမ့်ဦးမယ်တကယ်ဆိုရင်ဟုတ်လားမှန်ပါဗျာအဲတခါသွားလို့ရှိရင်ဖြင့်လည်းပဲဒီပဲပြန်ပြီးတော့စိတ်ကပြန်စိုက်ထားတယ်သမာဓိကတော့ဘယ်လောက်ပါပဲသမာဓိကမ္မထမ်းဆိုတာကဘယ်လောက်ပဲဟိုထွက်သွားတဲ့စိတ်တွေလိုက်ရှူရမယ်လို့ဒီလိုတော့အညွှန်ကြားမရှိဘူးအဲဒီထွက်သွားလို့ရှိရင်ပြန်ပြီးတော့ဒီမှာပဲစိတ်နဲ့စိုက်ထားအဲဒီလိုဆွဲတဲ့ဝင်တဲ့ကိုအများအားရှူပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဘယ်မှစိတ်မသွားရတော့ သွားခွင့်မရဘဲနဲ့နေတော့အဲသိကုသနာကြံစီပြီးတော့ဖြစ်တဲ့ကာမေသနာတို့ဗျာပါဒတို့သီနာမေယိဒဥဒ္ဒစကုကုသဝိသိကိစ္စဆိုတဲ့និဝရဏတရားတွေကင်းစင်သွားတာဗောတကားတွင်ဟုတ်လားမှန်ပါဗျာအဲဒီនិဝရဏတရားတွေကင်းစင်တယ်တဲ့និဝရဏတရားတွေនិဝရဏတရားဆိုတာပါဠိလိုကនិဝရဏဗမာလိုကတော့တားမြစ်တတ်တဲ့တရားတဲ့ဘာကိုတားမြစ်တယ်လဲဆိုရင် သမာဓိပညာလုပ်ငန်းတွေကိုသူကတားမြစ်တယ်သမာဓိလုပ်လို့တဲ့ပုဂ္ဂိုလ်တွေသမာဓိမဖြစ်ရအောင်ပညာလုပ်လို့တဲ့ပုဂ္ဂိုလ်တွေပညာမဖြစ်ရအောင်သူကတားမြစ်တယ်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်အာအလုံးသွင်းနေတော့ မအာယုန်နဲ့ကြောက်ကြံနေဆိုပါတော့တခါတွင်ဟုတ်လားမှန်ပါဗျာကာမအာယုန်ဆိုတာထူးဆန်းတာမဟုတ်ဘူးတခါထွင်းရင်နေတိုင်းနေတိုင်းမြင်နေကြကြားနေကြအာယုန်တွေဒီစိတ်ကရောက်သွားတာပဲဟုတ်လားမှန်ပါဗျာမြင်နေကြကြားနေကြဒုံနေကြကိုင်းနေကြပြောနေကြဆိုနေကြဟိုလူဒီလူတွေနဲ့ကြောက်တွေ့ဟိုလူဒီလူနဲ့စကားပြောဟိုလူဒီလူတွေကြောက်စီမံအဲ့ဒါတွေပဲတခါတွင်ဟုတ်လားမှန်ပါဗျာအဲ့ဒါတွေကိုကာမေသနာနိဝရဏတွေခေါ်တယ်အဲသူဖြစ်လာလို့ရှိရင်အဲ့ဒီ

တခါတရံကြတော့ကိုယ်လိုတိုင်းမပြည့်မဲ့ရေးတွေလျှောက်တွေးမိတဲ့အခါတရားနှလုံးသွင်းရင်လည်းစိတ်ဆိုတာသိုးတာပဲတခါတွင်ရဟုတ်လားမှန်ပါဗျာသိသိုးရတဲ့ပုဂ္ဂိုလ်ကလေသိုးတာပဲကိုယ်တယောက်တည်းနဲ့ဘယ်သူမှလည်းမရှိဘူးသူကသူစိတ်ကူးပြီးတော့စိတ်ဆိုးနေဒေါသတွေဖြစ်နေဟုတ်လားမှန်ပါဗျာအဲဒီလိုဒေါသတွေဖြစ်နေတော့ကခေါင်းကရှုတာလေးရှိပါဦးမလားရှိပါဦးဗျာအဲဒေါသဖြစ်နေလို့ကျင်ရရှုတဲ့သမာဓိတွေဖြစ်ဒါကြောင့်မို့နိဝရဏတရားတွေခေါ်တယ်တဲ့အဲဒီနိဝရဏတရားတွေကင်းစင်သွားအောင်လို့တခါတည်းဝင်တိုင်းထွက်တိုင်းဒါလေးနှလုံးသွင်းနေရတယ် သမာဓိအားကောင်းလာတဲ့အခါကာလကျတော့အဲ့ဒီကာမေသနာဗျာပါဒအစရှိတဲ့និဝရဏတရားတွေလုံးလုံးကင်းစင်သွားဟုတ်လားမှန်အဲ့ဒီလုံးလုံးကင်းစင်သွားတဲ့အခါသမာဓိရတယ်လို့ခေါ်တာပါပဲဥစ္စာရသမာဓိရတယ်တဲ့ဥစ္စာရသမာဓိပြည့်စုံတဲ့အခါကာလဆက်အားထုတ်နေလို့ရှိရင်ပဏာသမာဓိဇာနေကိုရပြီးတော့သွားနိုင်ပါတယ်ဟုတ်လားမှန်အဲ့ဒါကတော့တကူကတော်တော်လေးအားထုတ်မှလည်းဖြစ်မှာဘုန်းကြီးအဒီသမာဓိကမ္မထာကိုကနေမဟောပါဘူးသားဟိုဒေသနာရှင်သူ့မထဲပဲနဲ့ကြော်သွားလို့မဖြစ်လို့ဘုန်းကြီးက

dana ibb ato behzi yo ejeben so ကိုတကဆရာဟုတ်လားမှန်ပါဗျာဝိပဿနာဆိုတာဘယ်ဟာကိုရှုရသလဲဘယ်ဟာရှင်းဝိပဿနာဉာဏ်ဖြစ်သလဲဒီအနေတွေပေါ်နေပြီမဟုတ်လားမှန်ပါလူတိုင်းလူတိုင်းနားလဲပဲနော်မှန်ပါဗျာပါဠိဆိုရင်သိမလွယ်ဘူးတကဆရာဟုတ်လားဟောဗမာဆိုတော့ဗမာစကားဆိုတော့ကလေးလေးတွေပါလေးတွေအကုန်လုံးနားလဲပါတယ်ဆိုတော့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရသလဲဘယ်ဟာရှုလို့ကျင်ဝိပဿနာဉာဏ်ဖြစ်သလဲဒါဘာဖြစ်လို့မရသလဲဆိုရင် ဝိပဿနာကိုတချို့ကသမထထင်တယ်တခါထွင်းရဟုတ်လားသမထလည်းဝိပဿနာထင်တယ်သမထမှာဝိပဿနာမှာသိမကွဲကြဘူးအဲဒါကြောင့်ဒါလေးမိကုန်းလေးမေးထားတယ်အဲ့တော့အဖြစ်ဖြေရမှာဖြေခြင်းတော့ပါပဲဖြေအဖြေတတ်တဲ့တင်ဆိုလို့ရှိရင်ဖြင့်စိတ်ဝင်စားမှာမဟုတ်ဘူးအမေးကမေးလိုက်မှအမေးပု္ပ္ပာဆိုတာစိတ်ဝင်စားတယ်အမေးပု္ပ္ပာနဲ့မေးတော့ဘာဖြေမှာပါလဲစိတ်ကဝင်စားလားဒီမှတခါလဲသဘောပေါက်သွားတယ်ရသော်ပြရတယ်ဒီလိုပဲ

ဒီဒိဗေနာလဲအောင်လို့ဆွဲလာနိုင်ရငါခန္ဓာမှသွားရှု၍ဖြစ်သည်ကဲဆိုရမယ်ဆွဲလာနိုင်ရငါခန္ဓာမှသွားရှု၍ဖြစ်သည်ဆွဲလာနိုင်ရငါခန္ဓာမှသွားရှု၍ဖြစ်သည်ဆွဲလာနိုင်ရ ခန္ဓာမှန်စွာရှု၍ဖြစ်သည် နိုင်တဲ့ခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းရှုရင်ဝိပဿနာဖြစ်တယ်။ဟုတ်လားတကားတွင်။မှန်ပါဗျာ။ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေဆိုတာဘာလဲဆိုလို့ချင်းတကားထွန်းရင်တို့အမြဲတမ်းတွေ့ကြုံနေရတဲ့တရားတွေပါတကားထွန်းရင်ဟုတ်လား။မှန်ပါဗျာ။သာဟုတ်တယ်ပါတဲ့ရှားပြီးတော့လှောလှမ်းပြီးရှားမှမဟုတ်ပါဘူး။ခဲခဲခဲရှားဘူးနေရမှာမဟုတ်ဘူးတခါသွင်းနေတိုင်းနေတိုင်းတခါတဲ့အိယာကနိုးတဲ့က တွေ့ကြုံနေတဲ့တရားတွေဒါတွေသူဆန်းဆန်းနေမဟုတ်ပါဘူးမရှိလို့ရှိရင်တော့မသိဘူးကဆိုရင်ဟုတ်လားမှန်ပါဗျာတတိမမူကုမမြင်ဆိုတာလိုပဲမရှိရင်တော့အဲ့ဒီခန္ဓာ၅ပါးတရားတွေကိုသဘောတရားတွေမှမသိဘူးအဲရှုမှပဲသိတယ်ဒါတော့ပဲကွာလေရှိတော့ရှိနေတာပါပဲသင်ကြားတော့သင်ကြားနေတာပါပဲဒါပေမဲ့လို့မရှိတဲ့ပုံကိုယ်တွေမှာအဲ့ဒါသဘောတရားတွေမှမသိကြဘူးအဲ့ဒီတရားတွေကို

ယောက်ျားမိန်းမတွေလို့ပြောမှာပေါ့ဒါတွင်ရဟုတ်လားမှန်ပါဗျာအေးယောက်ျားမြင်တယ်မိန်းမမြင်တယ်အဖိုးကြီးမြင်တယ်အဖွားကြီးမြင်တယ်မိန်းကလေးမြင်တယ်ဟုတ်လားလူကလေးမြင်တယ်ဒီလိုပြောကြမှာပေါ့မှန်ပါဗျာလက်မြင်တယ်ခြေမြင်တယ်ခေါင်းမြင်တယ်ဒီလိုပြောပြီဘူးလားပြောပါတယ်ဗျာအမှန်ကတော့ဒါခန္ဓာ၅ပါးပဲဒါတွင်ရဟုတ်လားမှန်ပါဗျာအေးခန္ဓာ၅ပါးမှာသဘောတရားမှမသိတာဘာဖြစ်လို့တုံးဆိုရင်သူကရှုမှမရှုပဲရှုလို့ရှိရင်တော့ဒီသဘောတရားလေးသိလာမှာဒါတွင်ဟုတ်လားမှန်ပါဗျာอืม အာမြင်တိုင်းမြင်တိုင်းဘုန်းကြီးများမြင်တိုင်းမြင်တိုင်းလည်းမှာမြတ်စွာဘုရားရဲ့လိုတော်ကြတော့ကြောင့်မြင်တိုင်းမြင်တိုင်းရှုရမယ်တဲ့မြင်တိုင်းမြင်တိုင်းမြင်တဲ့သဘောလေးရှုရခုနကထွက်တဲ့ဝင်တဲ့မှာထွက်တိုင်းဝင်တိုင်းရှုသလိုပဲဒီမှာလည်းပဲမြင်တိုင်းမြင်တိုင်းဖြစ်ပေါ်တဲ့သဘောလေးရှုရုံပါပဲတခါတည်းဟုတ်လားမှန်ပါဗျာမြင်တိုင်းမြင်တိုင်းရှုရအဲမြင်တိုင်းမြင်တိုင်း

လူကအနောက်ဘက်လှည့်နေတယ်အဲလူကအနောက်ဘက်လှည့်နေအဲအရှိပဲလှည့်နေတဲ့ပုဂ္ဂိုလ်ကအနောက်ဘက်လှည့်နေတဲ့ပုဂ္ဂိုလ်မြင်တယ်ဆိုပါတော့တကတွင်ဟုတ်လားမှန်ပါဗျာအဲ့တော့နောက်ဘက်ကလူကအရှိပဲလူကြည့်လိုက်လို့ရှိရင်အနောက်ဘက်ကိုလှည့်နေတဲ့အစိတ်ပိုင်းတော့မြင်တယ်အရှိပဲပိုင်းကကြောပိုင်းတော့လည်းမြင်မှမလားမြင်ပါဘူးဗျာမမြင်ဘူးအတွင်းသားတွေဆိုတော့သားမမြင်တာပေါ့ဟုတ်လားမှန်ပါဗျာသူမြင်တာလေးပါတော့ဆိုပေါ်ရံလေးအပေါ်ရံမှ လူကဝတ်စားတွေလုံးလုံးချုံချုံဝတ်ဝတ်ထားလို့ရှိရင်လေမျက်နာလေးတော့ပဲမြင်တာကတွင်းရဟုတ်လားမှန်ပါဗျာလက်ပြားလေးတွေပေါ်ထားလို့ရှိရင်လက်ပြားလောက်ပဲမြင်ဒါပဲသိပြင်မမြင်ဘူးမြင်ပါဘူးဗျာအေးခုခေတ်မှာတော့ပြင်တချို့ကအင်ကြီးလက်တော့ဝတ်ထားလို့လက်ရင်းပြောင်ချို့မြင်ကောင်းမြင်နိုင်မှာဟုတ်လားမှန်ပါဗျာအဲ့ဒါအသာပေါ်နေတာကလေးမြင်တာဒီပြင်ပိုင်းကဆိုလို့ရှိရင်အဝတ်မြင်တာတကတွင်းရဟုတ်လားလူလည်းမြင်တာမဟုတ်ပါဘူးသူစားအဝတ်မြင်တာမှန်ပါဘူးဗျာ အဝတ်တောင်မှလည်းအဲ့ဒီအဝတ်မှလည်းပဲတကယ်ဒီအပေါ်ဘက်ဒီဘက်ကနေပြီးလှည့်နေတဲ့အစိပ်ပိုင်းကအစင်းလေးမြင်တာဟိုအတွင်းဘက်ကရှိသေးတဲ့အဝတ်မှလည်းအဲ့ဒီအတွင်းဘက်ကဟာတွေမမြင်သေးဘူးတကယ်တင်ဟုတ်လားမမြင်ပါဘူးဗျာအေးအပေါ်ရံကလေးမြင်တာအဲ့ဒီအပေါ်ရံကလေးမြင်တာနဲ့မူပဒနာမရှိတဲ့ပုဂ္ဂိုလ်တွေကအပေါ်ရံလေးကနေပေါင်းစပ်ပြီးတော့ဟာယောက်ျားပဲမိန်းမပဲအဲလူကြီးပဲလူငယ်ပဲစသည်ဖြင့်သူတို့ဆွဲလန်းသွားတာကိုကတင်ဟုတ်လားမှန်ပါဗျာအဲဒီတော့မြင်ရတဲ့ဥစ္စာမှစစ်စစ်ရှိတာကတော့မြင်ရတဲ့သဘောအချင်း ယူပါယုံလို့ခေါ်တဲ့ယုတ်တရားကိုတကယ်နဲ့ဟုတ်လားအဲယုတ်တရားကိုမြင်ရတယ်ဟာမြင်တဲ့သဘောကဘာတော့ဆိုလို့ရှိရင်မြင်တဲ့သဘောကလည်းပဲနန္တရားတကဆိုရင်ဟုတ်လားမြင်ရတာအသင်းကယုတ်မြင်တာကနာဟုတ်လားမြင်တာသိတာလေးမဟုတ်လားမှန်ပါဗျာနာဆိုတာအာယုံစီကိုသွားတယ်တဲ့နမတိတိနာမနဲ့နမတိအာယုံစီဆိုညွတ်တတ်အဲနာမနာလို့ခေါ်တယ် ဒီကကြည့်လိုက်တယ်ဆိုလို့ရှိရင်ဖြင့်အဲ့ဒီမြင်တယ်သိတယ်ဆိုတာလေးကတခါတည်းမြင်အောင်စီကိုရောက်သွားတယ်လို့ထင်ရတယ်တခါထင်ဟုတ်လားမှန်ပါဗျာအဝေးကြီးတဲ့သူကသွားပြီးတော့ဟိုမှာရောက်သွားတယ်လို့ထင်ရတာပဲအဲ့ဒီအာရုံစီကိုစိတ်ကရောက်ပြီးတော့သွားပြီးတော့အဲ့ဒီတော့အာရုံစီကိုညှို့ပြီးတော့သွားတာလို့မြင်သိတဲ့သဘောကနာဒီနာနဲ့မှအသေးစိတ်ခွဲလိုက်မယ်ဆိုရင်တော့ခန္ဓာ၄ပါးပါတယ်တခါတည်းဟုတ်လားမှန်ပါဗျာဘာတော့ဆိုလို့ရှိရင် မြင်သိကားမျှသဘောကဝိညာဉ်နဲ့ခန္ဓာတဲ့မြင်လို့ကောင်းတာမကောင်းတာရှိတယ်သူကဝေဒနဲ့ခန္ဓာမြင်ရတဲ့အာယုံကိုမှတ်သားတာကပင်ညက်ခန္ဓာမြင်အောင်လို့သိသောအာထုတ်ပေးတယ်စူးစိုက်တယ်နှလုံးသွင်းတယ်ဆိုတာတွေရှိသေးတယ်ကသင်ဟုတ်လားမှန်ပါဗျာအဲ့ဒါတွေကသင်္ခါရခန္ဓာပြီးတော့နာခန္ဓာ၄ပါးမို့လားမှန်ပါဗျာမြင်သိကားများကဝိညာဉ်နဲ့ခန္ဓာ မြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာမြင်ရတဲ့အာယုံကိုမှသားလိုက်တာကပညာခန္ဓာမြင်အောင်လို့စိတ်ဆုံးအထုတ်ပေတာကသင်္ခါရခန္ဓာ၄ခုမို့လား၄ခုပါပဲအဲဒီ၄ခုနဲ့ခொနကမြင်ရတဲ့အစင်းယုံနဲ့ပေါင်းရင်၅ခုဖြစ်သွားပြီဒါတင်ဟုတ်လားခန္ဓာ၅ပါးပဲဒါပြန်မကလေးဘူးအဲဒီမြင်မှုကလေးကလည်းသူ့ကြည့်တယ်မဖြစ်နိုင်ဘူးဒီမြင်တာလေးက မျက်စိရုပ်ရှိမှဖြစ်နိုင်တယ်မို့လားမှန်ပါဗျာမျက်စိမရှိရင်မြင်မမလားမြင်ပါဘူးဗျာအေးကြောဘက်ကနေပြီးမမြင်နိုင်ဘူးဟုတ်လားမြင်ပါဘူးဗျာအဲလက်ကလည်းမမြင်နိုင်ဘူးခြေထောက်ကလည်းမမြင်နိုင်ဘူးဘိုက်ကလည်းမမြင်နိုင်ဘူးဘယ်နေရာမြင်လဲဆိုမျက်စိကနေနေမျက်စိတောင်မှမျက်စိကြည့်တဲ့နေရာဌာနကနေပြီးမြင်တာတကားဆိုရင်ဟုတ်လားမှန်ပါဗျာအဲ့ဒီမျက်စိအကြည့်ရုပ်ကပါဠိတော်သေကုပ္ပဒါရလို့ခေါ်ပါတယ်အဲ့ဒီသေကုပ္ပဒါရခေါ်တဲ့မျက်စိအကြည့်ရုပ်ကလေးမြင်ပြီးတော့မြင်သိမှုလေးကဖြစ်ရတယ်အဲ့တော့ မြင်တယ်ဆိုတာဟာမြင်တယ်ဆိုတာနဲ့မြင်မှုတရားဖြစ်တဲ့သက်ခုသသာရာလို့ခေါ်တဲ့မျက်စိကြည့်ရုပ်ကလေးလည်းပဲရှိရတော့မှာဘောတကားတယ်ဟုတ်လားမှန်ပါဗျာအဲဒီတော့အဲ့ဒီမျက်စိကြည့်ရုပ်ကလေးကလည်းပဲသူကရုပ်တရားကိုတကားတယ်ဟုတ်လားအဲဒီတော့ဒီမျက်စိကြည့်ရုပ်ရယ်မြင်ရတဲ့ဆင်းရုပ်ရယ်ဒါလည်းနှစ်ခုကရုပ်တရားဆိုတော့ရူပခန္ဓာပေါ်ဆိုတာမြင်သိတာကနာခန္ဓာ၄ပါးပေါင်းလိုက်လို့ရှိရင်ခန္ဓာ၅ပါးမဟုတ်လားမှန်ပါဗျာအေးဒါလေးဆိုကြအောင်လေဟုတ်လား အပြောယုံလေးတွေမဖြစ်သေးဘူးဆိုလိုက်အောင်မှသို့သာညင်စေခဏ၌ညင်စေခဏ၌မျက်စိနဲ့ဆင်းကမျက်စိနဲ့ဆင်းကရူပခန္ဓာညင်စေခဏ၌မျက်စိနဲ့ဆင်းကရူပခန္ဓာညင်စေခဏ၌မျက်စိနဲ့ဆင်းကရူပခန္ဓာ မြင်နာသိတာကမြင်နာသိတာကနာမေခန္ဓာမြင်နာသိတာကမြင်နာသိတာကနာမေခန္ဓာမြင်နာသိတာကနာမေခန္ဓာအဲ့တော့အဲ့ဒီမြင်တဲ့ခိုက်တာမှာခန္ဓာ၅ပါးလုံးကပေါ်နေတယ်မို့လားမှန်ပါဗျာဒီခန္ဓာ၅ပါးလုံးကိုဝိပဿနာမရှိလို့ရှိရင် ဆွဲလန်းတယ်တကားဆိုရင်ဟုတ်လားဆွဲလန်းတယ်ဆွဲလန်းတယ်ဆွဲလန်းပုံလေးကတော့ကြာမှပြောရမယ်ဆွဲလန်းတယ်ဘယ်လိုဆွဲလန်းတယ်လဲဆိုလို့ရှိရင်မြဲတဲ့နေရာချင်းဆွဲလန်းတယ်ချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်နေရာချင်းဆွဲလန်းတယ်ငါပဲသူပဲပုဂ္ဂိုလ်သတ္တဝါကောင်းပဲအသက်ရှင်နေတဲ့အကောင်ပဲဒီလိုလဲဆွဲလန်းဟုတ်လားမှန်ပါအဲဒီလိုဆွဲလန်းနိုင်လို့တဲ့ဒီခန္ဓာ၅ပါးတရားတွေ ဥပါဒနဲ့ခန္ဓာလို့ခေါ်တဲ့အဲ့ဒီဆွဲလာနိုင်တဲ့ဥပါဒနဲ့ခန္ဓာ၅ပါးတရားတွေကိုရှုရင်ဝိပဿနာဉာဏ်ဖြစ်တယ်ရှုတော့ဘယ်လိုရှုရမလဲမှန်စွာရှုရမယ်အမှန်တိုင်းပေါ့ဟုတ်လားမှန်မြင်တဲ့အခါမှာမြင်တာအမှန်ပဲမဟုတ်လားမှန်ပါတယ်ဗျာမမြင်မဲတဲ့သူမြင်တယ်လို့ပြောတာမဟုတ်ဘူးနော်မှန်ပါအေးမြင်လို့ပဲမြင်တယ်လို့သူအသိမှပြုတာသူအမှန်ပဲအဲ့ဒီအမှန်တိုင်းအစတော့သဘောတရားလေးတွေအမှန်တိုင်းပြောရှုဖို့နောက်တော့ကအေးမြင်ရတဲ့အခြင်းယုတ်ကတစ်မျိုး မျက်စိယုတ်ကတစ်မျိုးမြင်သိတဲ့နံတရားကတစ်မျိုးအဲဒီယုံနာတရားတွေဟာသူ့ခိုက်တာလေးနဲ့သူဖြစ်ပြီးတော့ကြောက်တယ်လို့မမြဲဘူးဆိုတဲ့အမှန်လေးတွေကိုသိရမှာတကားတင်ဟုတ်လားအဲဒီလိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအစိုးမရတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အနာတ္တသဘောအဲဒီသဘောတရားလေးတွေအမှန်တိုင်းသိအောင်ရှုပါတဲ့အဲဒီလိုရှုလို့ရှိရင်ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့ဒါကိုဆိုတာကဲဆိုသားမအောင်လားဝိပဿနာဝိပဿနာ ဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဆွဲလန်းနိုင်ရာဘာခန္ဓာမှစွာရှု၍ဖြစ်သည်အဲဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေရှုရတယ်ဒါမြင်ရတာဟုတ်လားတို့သူကြားရတာလည်းဒီတိုင်းမှာပဲကတည်းကဟုတ်လားမှန်ပါဗျာဒါတွေသေးသေးလျှောက်ပြောနေတော့ပြီးနိုင်မှာမဟုတ်ဆိုကြားတာလေးတခုတော့ပြောကြအောင်ဆိုမှန်ပါကြားတဲ့ခိုက်တာမှာ

ကြာစေခဏ၌ကြာစေခဏ၌နာနှင့်အပံကယုတ်နာနှင့်အပံကယုတ်ကြာလာပြီတာကနံကြာစေခဏ၌နာနှင့်အပံကယုတ်နာနှင့်အပံကယုတ်ကြာလာပြီတာကနံကြာစေခဏ၌နာနှင့်အပံကယုတ်နာနှင့်အပံကယုတ်ကြာလာပြီတာကနံ Hey. ထို့သူပဲနာဇေခဏမှာလည်းပဲနှာခေါင်းနဲ့အနာငါရုပ်နာနာပိဒါကနာသာဇေခဏမှာလည်းပဲလျာနဲ့ရတာကရုပ်သာရာပိဒါကနာတွေ့ထိဇေခဏမှာလည်းပဲကိုယ်နဲ့အတွေ့အထိကရုပ်ဟုတ်လားထိရာပိဒါကနာဟုတ်လားကတဲ့မှန်ပါဗျအဲ့ဒါကတော့နည်းနည်းအရေးကြီးအဲ့ဒါကတော့ဝိပဿနာရှုတယ်ဆိုတာအတွေ့အထိကပဲအများဆုံးရှုရတယ်ကတဲ့ဟုတ်လားမှန်ပါဗျဝိပဿနာရှုရင်တဲ့ ဗုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဝိပဿနာကစရှုတဲ့ပုဂ္ဂိုလ်တွေဟာဘာကရှုရမလဲဆိုရုပ်တရားကစရှုရမယ်ရုပ်တရားမှာလည်းပဲဓာတ်ကြီးလေးပါးကစပြီးတော့ရှုရမယ်တဲ့ဝိသုဒ္ဓိမေကညွှန်ထားတာကတည်းဟုတ်လားမှန်ပါဗျာဟောပฏิပဌာန်ကလည်းကာနုပဒနာပိုင်းကကိသံတော်ဝါကိသမိတိပဇာနာတိဆိုပြီးတော့အရိယဘုတ်၄ပါးအဲဒီတော့ညွှန်ထားတယ်အဲဒီမှာလည်းပဲ အတွေ့အထိတွေပဲညွှန်ထားတယ်တကယ်ဟုတ်လားအတွေ့အထိတွေပဲညွှန်ထားတယ်ဒါကြောင့်အဲဒီအတွေ့အထိကတော့အရေးကြီးတယ်ဒါလေးကတော့နည်းနည်းလေးရှင်းပြောမှအဲအတွေ့အထိတွေဆိုတာဟာဒီကိုယ်လုံးကြားနိုင်တာအများကြီးရှိတယ်အသွေးသားကောင်းတဲ့နေရာဆိုဘယ်နေရာကမဆိုသူဖြစ်နေတယ်မဟုတ်လားမှန်ပါဗျာနည်းနည်းလေးနဲ့လာထိတယ်ပဲဟိုပြီးတာပဲနည်းနည်းကြီးထိတယ်ပြီးတာပဲခြေပြားကနေပြီးခေါင်းထိခေါင်းကနေပြီးခြေပြားအထိဒီကိုယ်လုံးအတွင်းရောပြင်ရော နေရာတကာကတွေ့ထီတွေရှိတယ်နော်မှန်ပါဗဇာထဲမှာလည်းတွေ့ထီရှိတာပဲမိုးနဲ့ပိုက်ထဲမှာလည်းတွေ့ထီတွေရှိတာဦးရဲပဲထဲကလည်းတွေ့ထီတွေရှိတာပဲဟုတ်ကလားမှန်ပါဗျာတွေ့ထီကြီးလို့တခါကပိုက်ထဲမှာလည်းနားနေဘူးလားနားပါတယ်ဗျာအေးအောက်နေတယ်နားနေတယ်ရနေတယ်ဟုတ်လားအဲကောင်းတဲ့သဘောဖြစ်တယ်မကောင်းတဲ့သဘောဖြစ်တယ်ဆိုတာဒါတွေအတွေ့အထိတွေကသိရင်ဟုတ်လားမှန်ပါဗျာအဲ့တော့ဒီကိုယ်လုံးမှာအတွေ့အထိတွေအများကြီးရှိတယ်အဲ့ဒီအတွေ့အထိတွေဟာ ဘယ်တွေ့ဒီဒီဝိပဿနာရှုကောင်းတာကြီးတွေပဲတခါထင်ရဟုတ်လားမှန်ပါဗျာဝိပဿနာမရှိရင်လည်းပဲအဲ့ဒီအတွေ့အထိတွေကိုဒီတဏှာဒိဋ္ဌိနဲ့ဆွဲလာနိုင်တာကြီးတွေပဲဟုတ်လားအဲ့ဒါဆွဲလာနိုင်တဲ့ခန္ဓာ၅ပါးတွေရှုရမယ်ဆိုတာအတွေ့အထိတွေသူလည်းပဲပထမလားအနေနဲ့ပါဝင်နေတယ်ဟုတ်လားမှန်ပါအဲ့တော့တွေ့ထိစေခဏမှာဘာတွေသင်ကြားသလဲဆိုလို့ရှိရင်တွေ့ထိယာဌာနကိုယုတ်တွေ့ထိရတဲ့အတွေ့အထိဖုဒ္ဓဘာယုတ် အဲ့ဒါတွေသင်ကြားတွေးထီးပြီးတော့သိနေတဲ့သဘောဒါလည်းသင်ကြားအဲဒါလေးဆိုကြအောင်စေအင်းထိစေကန၌ကိုယ်နဲ့တွေ့ထိကယောထိစေခဏ၌ကိုယ်နဲ့တွေ့ထိကယောထိရာတိရာကနံ ဒီစေခဏ၌ကိုနဲ့အတွေ့အထိကယုတ်သိတာသိတာကနံဒီစေခဏ၌ကိုနဲ့အတွေ့အထိကယုတ်သိတာသိတာကနံအဲဒီစေခဏမှာဘယ်ကအထိထိပေါ့ဟုတ်လားမှန်ပါဘယ်ကပဲထိထိအဲဒီထိတဲ့နေရာလေးစိုက်လိုက်လို့ရှိရင်ပြင်းတယ်သီတိရပဲဘောထင်ရှားလား ထိရဌာနာလည်းထင်ရှားတာထိသိနေတဲ့သဘောလည်းထင်ရှားတာအဲကိုယ်ဆိုတာကထိရဌာနာထိရတဲ့သဘောဆိုတာကအတွေ့အထိဘုဒ္ဓဘာယုတ်အဲကိုယ်နဲ့အတွေ့အထိအဲ့ဒါယုတ်တရားပဲတဲ့ရူပခန္ဓာထင်ရှားသွားထိသိတဲ့သဘောကသူဟာနာနာမဲ့ခန္ဓာထင်ရှားသွားအဲ့တော့တွေ့ရတဲ့ခဏမှလည်းခန္ဓာ၅ပါးပဲတကယ်တွင်ဟုတ်လားမှန်ပါဗျာသိကုသနာကြာစီတဲ့မှာလည်းဒီတိုင်းမှာပဲခန္ဓာ၅ပါးပဲ

ဒါတော့ကြံပြီးစေခဏမှာဆိုရင်ခန္ဓာခွဲလိုက်လို့ရှိရင်ဖြင့်ကြံပြီးစေခဏနိုင်ကြံပြီးရဌာနကရုပ်ပေါ်တကတည်းဟုတ်လားမှန်ပါဗျာကြံပြီးရဌာနကနှလုံးရုပ်ပေါ်နှလုံးရုပ်ကယူဘက်ခန္ဓာကြံပြီးရဌာနကရုပ်ကြံပြီးနေတဲ့သဘောကနာအာယုံကတော့ကြံပြီးရတဲ့အာယုံတွေကတော့သိကိမ့်မပေဘူးသူကတော့ကြံပြီးတာကတော့

နောက်ပြီးတော့အဲ့ဒီယုံနာခန္ဓာတွေခန္ဓာ၅ပါးတရားတွေကိုကျူရတာဟာအတိတ်ချုပ်ပြီးသားလွန်ငယ်ပြီးသားဖြစ်တဲ့တရားတွေပြန်တွေးပြီးတော့ကျူရမှာလားနောက်မဖြစ်သေးတဲ့တရားတွေနောက်ခါကာလမှာဖြစ်ပေါ်လာမယ့်တရားတွေမျောတွေးကြားစပြီးတော့ကျူရမှာလားသို့မဟုတ်ပြစ္ဆုတ်ပံဖြစ်သေးဖြစ်တဲ့တရားကိုကျူရမှာလားသို့မဟုတ်သာဝေကျမ်းအရာဆိုတဲ့အတိုင်း အမိနာမယ်တွေနဲ့တွေးတော့ပြီးတော့ကနာသင်္ချာရေးအတွက်တင်နဲ့တွေးတော့ကြားစပြီးတော့ကျွရမှာလားဘယ်လိုလဲမေးကြကြည့်တယ်တခါတင်ဟုတ်လားမှန်ပါဗျာအဲ့ဒါကြောင့်အဲ့ဒါလေးတွေကျင့်အောင်လို့ဘုန်းကြီးကလည်းမေးခွန်းထုတ်တာဘယ်ကျိုးငါဒုက္ခနာဘယ်ခါကျွရပါသနည်းတဲ့ဒုက္ခနာကျွလို့ရှိရင်ဘယ်ကျိုးအတွက်ကျွရတာတော့ ဘယ်ခါကာလမှာရှိရသလဲလို့ဒီလိုမေးခွန်းလေးပြတာကဲသို့ဘယ်ကျိုးငါဒုက္ခနာဘယ်ခါရှိရပါသနည်းဘယ်ကျိုးငါဒုက္ခနာဘယ်ခါရှိရပါသနည်းဘယ်ကျိုးငါဒုက္ခနာဘယ်ခါရှိရပါသနည်း အဲဆိုသားမှာမဆွဲဖို့ရာစစ်သေးမှာစစ်သေးမှာ မှန်စွာရှိရပါသတည်းမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်း ရှုရသလဲလို့ဆိုတော့ခြေကမစွဲဖို့ရာရှုရသည်ဘယ်ခါရှုရသလဲဆိုတော့ခြေဆဲမှာရှုရသည်ဒါပဲတော့တယ်ဟုတ်လားမှန်ပါဒါရေးကြည့်တယ်ဥစ္စာဝိပဿနာဒါနိစ္စနစ်ကလေးဟုတ်လားမှန်ပါဗျာဒီနေ့ကဒီနေ့ရတဲ့ကဆိုရင်ပြောတာချမ်းသာခြင်းလို့ရှိရင်ချမ်းသာဖို့နိလန်းလေးကြထားဖို့အရေးကြီးတယ်ကြီးပွားခြင်းရင်ကြီးပွားဖို့နိလန်းလေးအရေးကြီးဘူးလားကြီးပါတယ်ဗျာအခုဒါကဆိုရင်တို့သားလေးတွေသမီးလေးတွေ ရလာလို့ရှိရင်တော်တော်ပြီးတဲ့ရွယ်ရောက်လို့ရှိရင်ဖြင့်ပညာသင်ကြောင်းနေအားရတယ်မှန်ပါဗျာပညာသင်ရတယ်ကလေးလေးတွေဘာမှသိမသိရသေးဘူးတခါတည်းသင်ရပြီဟောမှာလေကနေ့လောက်ကြီးသေးပညာတွေသင်နေရပြီသူကဒါဘာဖြစ်လို့လို့ဆိုရင်သူနောက်ကြီးပြလာတဲ့အခါကျတော့သူကြီးပွားရေးတွေလုံးတက်ကြင်တော့အောင်လို့မဟုတ်လားမှန်ပါဗျာသူဟာလေးတွေနဲ့သူဟာနဲ့သူပဲ

သိမထားလို့ရှိရင်တော့ဘာမှမလုပ်တတ်ဘူးတကားတည်းဟုတ်လားမှန်ပါဗျာတချို့လေချက်ရည်ပြူကြီးတောင်မှဘာမှမတင်မကြပဲနဲ့ထားတော့တကယ်ရည်ကြည့်တဲ့ခါကျဘယ်သူမှချက်ပြူကျွေးမယ်လို့မရှိဘူးမရှိတဲ့ခါကျကိုယ့်ဟာကိုယ်လည်းမချက်တတ်တော့သာဝတ္တဘုဒ္ဓတော့ခက်တယ်ဟုတ်လားမှန်ပါအဲရည်ကြည့်တယ်သူကဘာမှမခက်တဲ့လုပ်ကလေးပဲမယ်လို့လေ့လာမထားလို့ရှိရင်ဖြင့်ဟောတကယ်အရေးကြတော့ဒုက္ခဆိုတာခက် အဲဝိပဿနာတရားတွေဆိုတာအနာရေးကြည့်တဲ့တရားတွေပဲသိထားဖို့ရေးကြည့်ပါတယ်ဟုတ်လားမှန်ပါဗျာဝိပဿနာတရားတွေသိမှထားလို့ရှိရင်ဘာဘာနဲ့တူတယ်ဆိုလို့ရှိရင်တကားပိတ်ထားတာနဲ့တူတယ်တကားသွင်းရမှန်ပါဗျာတကားသွင်းရင်တော့ခါနဲ့တကားပိတ်တာဂလန်ထိုးတာဟုတ်လားမှန်ပါအတွင်းကလူတွေပြင်ထွက်နိုင်မှာမလားထွက်နိုင်ပါဘူးဗျာပြင်ကလူတွေဝင်လို့ရပါမလားမရပါဘူးဗျာဘာဖြစ်လို့လို့တကားပိတ်ထားလို့တကားဂလန်ထိုးထားလို့ဟုတ်လား ဒဂကလန်တို့မထားတဲ့ဒီဒဂကလန်ကိုဖွင့်လိုက်လို့ရှိရင်တော့လေအတွင်းကလူတွေလည်းထွက်ပြင်ထွက်နိုင်တယ်နော်အပြင်ကလူတွေလည်းဝင်ရင်ဝင်နိုင်တယ်ဟုတ်လားအဲအဲ့ဒါဒဂကလန်ဒဂကလန်တုတ်ထားလို့ရှိရင်ထွက်ရှင်လည်းထွက်ဝင်ရင်လည်းဝင်သူလွတ်လပ်ပြီးတော့နေတာပေါ့ဟမ်အဲ့ဒါလိုပဲဒဂထွင်းရဟုတ်လားတရားအထုတ်နည်းကလေးကိုမသိလို့ရှိရင်လေမှန်ပါ တကားပိတ်ထားတယ်လို့ပဲနိဗ္ဗာန်သွားခြင်းလည်းမသွားနိုင်တော့ဘူးဗျာမှန်ပါဗျာနိဗ္ဗာန်သွားခြင်းပါပြီနိဗ္ဗာန်ရောက်ကြောင်းတရားတွေအားထုတ်ခြင်းပါပြီဘယ်လိုပဲညီးနေနေသူကအားထုတ်ကြီးမှမသိပဲဟုတ်လားအားထုတ်လို့ဖြစ်ပါမလားဖြစ်ပါဘူးဗျာမြတ်စွာဘုရားများမပွင့်တော်မူပြီးခါကာလတုန်းကဘုရားမပွင့်ငယ်တုန်းကဆိုလို့ရှိရင်ဖြင့်ဘယ်သူမှမပွင့်လေးပါ ရောက်ကြောင်းတရားတွေရှားဘူးလို့မရဘူးလို့ဆိုရင်ဟုတ်လား သူမှမကြနိုင်ဘူးဘယ်သူမှမကြနိုင်ဘူးဒီလိုပဲဒီတရားချရင်ကြာရင်နဲ့အိုးသေးတာကုန်တာတော့ဘယ်သူမှမဘုနိဗ္ဗာန်ကိုမရကြဘူးဘုရားလောင်းတော်ထုတ်ပြီးသွားတဲ့ခါကာလဘုရားလောင်းလည်းစတုန်းကသူ့မှာတရားထုံကြီးမရှိသေးဘူးကတင်ဟုတ်လားမှန်ပါဗျာသူအိုးတဲ့သူနာတဲ့သူသေးတဲ့ယဟန်တဲ့ အဲဒီနေရာကြီးလေးပါမြင်ပြီးတော့မင်းတို့မင်းတို့ဥစ္စာတကူနဲ့မြင်လာပါလားမြင်လို့မရဘူးမနေ့တော့ကဘာမှဖြစ်ပါဘူးဘာတွေဘာတွေထားလွဲနေတယ်မသိဘူးတူတော့လွဲနေတယ်။ဟုတ်ပြီ။မောင်ကြီးကြီးပေါ့။အဲဒီနမိတ်ကြီးလေးပါမြင်ပြီးတော့ ။ကိုရင်းနာခြင်းသိရင်တရားတွေမကောင်းဘူး။ကိုရင်းနာခြင်းသိရင်ကင်းရတရားကိုရှာမယ်လို့ဆိုပြီးတော့တောထွက်လာ။တောထွက်လာတော့ရသော်ဗျာမှာတရားအထုတ်ပွေကနီလာနေဘာမှပါတာမဟုတ်သေးဘူးဟုတ်လားမှန်ပါဗျာအာမှမရှိသေးဘူးတရားအထုတ်ပွေကနီလာနေရက်တော်နဲ့ပြန်ပြန်ဝင်ဟမ်ရက်တော်နဲ့အ အာရတော့မဟုတ်ပါဘူးကွာမင်းကြတော့ချက်တယ်မင်းကမင်းမြည်နေတာမဟုတ်ပါဘူးလားအစရတယ်မြည်နေမင်းကြတော့မဟုတ်ပါဘူးဟိုအခါတိုင်းခါတိုင်းဒီနေ့တော့ကောင်းသားပဲဒီနေ့ကဟာမဟုတ်ဘူးလားဗျာဟုတ်ပါဘူးဟုတ်ရင်ဘာဖြစ်လို့ဒီကနေ့ဖောက်ပြန်လဲအဲ့တော့ညဇာဗျာမှာ မေဖို့နိဗ္ဗာန်ရောက်ကြောင်းတရားဘယ်လိုအားထုတ်ရမလဲဆိုတဲ့ဏိဒာန်လေးကရှိထားတာမဟုတ်ဘူးဒီတိုင်းရှားရအောင်မှာရှားရတယ်ရှားရတယ်အဲဒါရှားတဲ့အခါကာလလေအဲဒီလိုရှားနေတော့ကိုစဉ်ခါကာလတုန်းကဒီတရားနိလန်းတွေကိုသုံးသင်ပြတာပြီးတော့နေတဲ့ဆရာကြီးတွေရှိအာလာရအာလာရဆိုတဲ့ ရဲသေးကြီးရှိတယ်သူလည်းတတိပရိသတ်တွေညောင်များစွာနဲ့တရားတွေသုံးသင်းဆုံးပြပြီးတော့နေဆုံးမပြီးတော့နေအဲ့ဒီဆရာကြီးစီကိုမြတ်စွာဘုရားအလောင်းတော်ကသွားတယ်အဲသွားပြီးတော့အလားရယသေကြီးစီမှာနှီးသွားပြီးတော့ခံရတယ်နှီးသွားခံတော့အလားရယသေကြီးကဘာတွေပြနေသလဲဆိုတော့သမထကမ္မထာနေတဲ့ဇန်ဇန်လားနေပေါ်တကားဆိုရင်ဟုတ်လားမှန်ပါဗျာ

ပူဇင်းနာခြင်းသိခြင်းကင်းတဲ့တရားမဟုတ်ဘူးဒီသမာဘ9ပါးအမြင့်ဆုံးဖြစ်တဲ့ဘာကိစီယရဇာဆိုတာရှိတယ်အဲဒီဇာရလို့ရှိရင်သေရီရချမ်းမဲ့မှာအာကိစီယဘုံဆိုတဲ့အာယုဘဘုံရောက်ကဘာပေါင်း6000သက်ရှိတယ်အဲဒီဘုံရောက်ပြီးတော့ကဘာပေါင်း6000သက်ရှိနေုံရှိတာပဲကဘာပေါင်း6000 အသက်တန်းစီတဲ့ခါကျသေရအောင်မှာကိုတကယ်ဆိုရင်ဟုတ်လားသေပြီးတော့ဟောလူကျင်နာကျင်မာလာပြီးတော့ဖြစ်သူများလိုပါပဲဘာမှမထူးဘူးသူများလိုပဲလူအသက်တန်းနာသေတာရှိသလောက်ပဲနေရမယ်သူများလိုပဲအကုသိုလ်ဒုစရိုက်တွေပြုပြီးလို့ရှိရင်ပယ်လေးပါလည်းသူကြအောင်ပဲပယ်လေးပါကလည်းမလို့သေးဘူးဝိကျင်နာချင်းသူချင်းပေးကလည်းမလို့သေးဘူးအဲဒီလိုတရားတွေပဲရှိတယ်နောက်တစ်ခါဥရကဆိုတဲ့ရသိရှိတယ်သူကသမာဝါရှိပါလုံးရတယ်တဲ့အဲဒီမှလည်းသွားပြီးဖရာလုံးကနိမိတ်ပြခံရတယ်

အဲမကောင်းမှုအကုသိုလ်ဒုစိတ်တွေပြုမိလို့ရှိရင်ပယ်လေးပါးလည်းကြာအောင်မယ်အဲဒါအပယ်ကလည်းမလို့သေးဘူးတဲ့ဝိညာဉ်ချင်းကလည်းမလို့သေးဘူးဆိုတော့ဒီတရားလည်းပဲအလိုမရှိသေးဘူးဆိုစွန့်ပြီးတော့ကိုယ့်အကိုရှာပြွေပြီးတော့အားထုတ်ရတယ်အားထုတ်တော့လေလွယ်လွယ်ကူကူလားဆိုဘယ်ဟုတ်မလဲတကားတွင်းရမှန်ပါဗျာ6နှစ်ပါလုံးတဲ့ဒုက္ခရစရိယာကျင့်တယ်ဆိုတာကျင့်တယ်တကားတွင်းရတော့ဒီအယုတ်ကြီးတွေမြင်မှုမှာပေါ့မြင်မှုပါတယ်ဗျာဘုရားလောင်းတကားတဲ့ဗိုက်ကြီးတွေများတကားတဲ့ပြပြီးတော့ပိန်းနေတာလေ မသားမတော့ပဲကျင့်နေတာကိုပဲပြုတ်ရည်လေးများလက်တစ်ဖက်လောက်နဲ့တနေ့တနေ့ကိုလက်တစ်ဆော့လက်တစ်ကော်လေးပေါ့အစုံသုံးတော့ရှိမှာပေါ့အဲ့ဒါလေးတော့တောင်းပြီးတော့တခါလဲအသားတော့ပြီးဆွကြံပြီးတော့ကျင့်တကြီးကြီးပိန်ပြီးတော့သွားရင်ဘိုက်ကစားရင်ကြောရွတ်တွေ့ရတယ်ကြောကစားရင်ဘိုက်ဘိုက်တွေ့ရတယ်အဲ့တော့ပြင်မယ်ဘာမှကျင့်လို့ဒီ original ရေးသိရေးခဲ့တဲ့တရားရရလားဆိုတော့ဒီလိုလည်းမရဘူးကဆိုရင်ဟုတ်လား

ဘုန်းကြီးတို့တရားထွန်းရင်တို့ခုဝိပဿနာတရားဆိုတာဘယ်လိုအားထုတ်ရတယ်ဆိုတာသိရတာကိုတရားတင်ဟုတ်လားမှန်ပါဗျာတချို့ကအဲ့ဒီမကြသေးတဲ့ပုဂ္ဂိုလ်တွေအများကြီးရှိသေးတယ်ဟုတ်လားအများကြီးရှိတဲ့ပုဂ္ဂိုလ်တွေကတချို့စေတနာကောင်းကြပါတယ်စေတနာသိကောင်းဗာမယဝဆင်းရလွတ်မြောက်လာတဲ့စိသနာစိသနာတွေရှိကြတယ်တရားတရားတွေရှိကြတယ်တရားထုတ်ခြင်းကြတယ်ကြည်ညင်ကြညင်ကြတယ်ဒါပေမဲ့လို့သူတို့နီလာမရှိတော့မကျင့်နိုင်ဘူးတရားတင်ဟုတ်လားမှန်ပါဗျာအဲနီလာလေးရှိလို့ရှိရင်တော့ကျင့်နိုင်တယ် အဲနိရာရှိပြီးတော့မကြည့်ရင်တော့မကြည့်တာတော့မတတ်နိုင်ဘူးပေါ့တကားတယ်ဟုတ်လားခုနကတကားကလန်တော့ဖွင့်ထားပြီပြင်းလာနဲ့မထွက်ဘူးဆိုရင်မတတ်နိုင်ဘူးပေါ့ဟုတ်လားအိမ်ကတော့မီးလောင်နေပြီဟုတ်လားအိမ်ကမီးလောင်နေပြီအတွင်းကပုံကိုယ်တွေထွက်နိုင်အောင်လို့တကားတော့ဖွင့်လိုက်ပြီဒါကနေပြင်းတဲ့ပုံကိုယ်ကမထွက်ဘဲနေလို့မီးလောင်သွားတယ်မတတ်နိုင်ဘူးပေါ့ဟုတ်လားအဲအဲ့ဒါလိုပဲရသဗျာကတကားကလန်ဖွင့်ပေးထားခဲ့တယ်

မစွဲဖို့ရာဖြစ်သေးမှရှိရပါတယ်မစွဲလမ်းဖို့မရှိလို့ရှိရင်စွဲလမ်းသွားတယ်တဲ့ဒါကြောင့်မို့မစွဲလမ်းနိုင်အောင်လို့ရှိရတယ်ရှိတော့လည်းပဲဖြစ်သေးမှရှိရတယ်တဲ့ဖြစ်ပြီးတရားတွေရှိလို့စွဲလမ်းမှုမကင်းဘူးကတည်းဟုတ်လားမှန်ပါဗျာဖြစ်ပြီးတရားတွေကအရင်ဘဝကဟာတွေဆိုရင်တခါတွင်းရင်မှတ်မိသေးရဲ့လားမှတ်မိပါဘူးဗျာ မှတ်မိတဲ့ပုဂ္ဂိုလ်အမှန်ရှားပါတယ်မှန်ပါဗျာတခုတလေပဲရှိတယ်ရင်ဘောကဘာဖြစ်ခဲ့လဲဆိုတာသိတာနည်းနည်းပါးပါးပဲရှိမသိတဲ့ပုဂ္ဂိုလ်များအဲ့တော့ခြေဘောကယုံနာခန္ဓာတွေဝိပဿနာရှိလို့ဖြစ်ပါမလားတခါတွင်းဖြစ်ပါဘူးဗျာအမှန်တိုင်းမှမသိပဲပဲဖြစ်နေမှာတော့ဘာဖြစ်မှမသိဘူးဘယ်ကလာမှမသိဘူးရပြီးတော့ရှိလို့ဖြစ်ပါမလားမဖြစ်နိုင်ဘူးဟုတ်လားမှန်ပါအဲယခုဘဝတွင်လည်းပဲစဉ်းစားကြည့်ပါဦးယခုဘဝငငယ်ကငယ်ကလေးဘဝတုန်းကအခြေအနေတွေဆိုရင်ပြန်စဉ်းစားမပေါ်တော့ဘူးသာဆိုရင်ဟုတ်လားမှန်ပါဘူးဗျာ ကဲမနေ့တနေ့ကဟာပြီးတော့ပေါ်သထားပါတော့အဲ့ဒါတွေပြန်စဉ်းစားလိုက်တော့ဘယ်နဲ့ပေါ်လို့အကောင်ထည်ကြီးလိုက်ပေါ်နေမှန်ပါဟုတ်လားမြဲတဲ့အနေနဲ့ပဲပေါ်နေတဲ့ဟိုရင်ကရှိနေတဲ့ငါပဲခုပဲအခုလည်းငါပဲဟိုရင်တုန်းကလည်းငါပဲဟိုတုန်းကဟိုနားမှာငါထိုင်နေတယ်ဒီနားငါအခုရောက်လာတယ်ဒီလိုမဟုတ်လားမှန်ပါဗျာအကောင်ထည်ကြီးနဲ့မြဲတဲ့အနေနဲ့ထင်းနေတယ်မှန်ပါဗျာအဲ့ဒါကိုအခုမှပြန်ပြီးရုပ်တင်တန်နေပဲဆိုပြီးတော့ပြန်နှလုံးသွင်းရင်အဲရုပ်တင်တာတွေအတိုင်းမတည်ဘူးကထင်ရဟုတ်လားမှန် ပထမအစွဲတဲ့တိုင်းဟိုမှာအကောင်ကြီးကဒီတိုင်းရှိနေတာပဲဒီကယုံနာမဲ့တာဆိုတော့ဟိုကအကောင်ကြီးယုံနာမဲ့ဆိုကအကောင်ကြီးမမြဲဘူးကြာနှလုံးသက်ဟိုကမြဲနေအဲ့ဒီလိုဖြစ်နေကိုယ်တကိုယ်ရဲ့အရင်းကုန်တွေထွက်နေတယ်တခါပြင်ဟုတ်လားအဲ့ဒါကြောင့်တဲ့လုံငယ်ကြီးတော့တရားတွေရှုလို့တော့ဆွဲလမ်းမှုမကင်းဘူးကဲနောက်နာဂတရားတွေမဖြစ်သေးတဲ့တရားတွေနဲ့ချင်းကတပည့်ခါစပြီးမှဖြစ်မဲ့တရားတွေစဉ်းစားရှုရင်ကအမှန်တိုင်းသိပါမလားသိပါပါဗျာဒါတွင်နဲ့ချင်းကကြဘယ်သွားမှတော့မသိနဲ့ချင်းကကြရင်ပြပြနေရမလား အဲဘာလို့မှမသိဘူးဟုတ်လားမှန်ပါဗျာဘယ်လိုစိတ်စေတသိက်တွေရှင်မမသိဘူးအဲ့ဒါတွေကိုအခုကစဉ်းစားကြည့်လို့အမှန်တိုင်းဘယ်သိနိုင်မလို့မသိနိုင်ဘူးအဲ့တော့အနာဂတ်တရားလည်းပဲရှုလို့အမှန်တိုင်းမသိဘူးသရမှုလည်းမကင်းနိုင်ဘူးအေးတခါစာဥကျမ်းကလေးကပါတဲ့အတိုင်းအမိနာမဲနဲ့နှလုံးသွင်းရင်ဟောဆိုရင်အဲ့ဒါကတော့ဘုရားဟောတဲ့ဟောဟာရတွေဆိုတော့ မှားကြတော့မဆိုနိုင်ဘူးပေါ့ဟုတ်လားမှန်ဒါပေမဲ့လို့ရှုတဲ့အခါကာလကျတော့သဘာဝအမှန်တော့မသိနိုင်ဘူးကတည်းကဟုတ်လားမသိနိုင်ပါဘူးဘာလို့လဲဆိုတော့ရူပအနိစ္စဆိုပါတော့မှန်ပါပါဠိပဲရူပဆိုတာလည်းမှန်တာပဲအနိစ္စဆိုတာလည်းမှန်တာပဲဟုတ်လားမှန်ပါရူပအနိစ္စရုပ်သည်မမြဲရူပအနိစ္စရုပ်သည်မမြဲရူပအနိစ္စရုပ်သည်မမြဲဒီလိုနှလုံးသွင်းနေဆိုပါတော့ကတည်းမှန်ပါမှားတယ်လို့တော့မဆိုနိုင်ဘူးကမှန်ပါတယ်ဟုတ်လား မာမရသူဒေသနာနည်းသူကမားနေတာပဲသို့တော့သဘာဝကြသလားလို့မေးကြည့်ရင်သဘာဝတော့မကြဘူးလားတဲ့မှန်ပါဗျာဘာကြောင့်လို့ဆိုရင်အဲရူပါအိစ္ဆာလို့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာဘယ်ရုပ်ကိုရှုတာတော့ဘယ်ကရူပံတော့ခြေကခြေအတိတ်ကာလကမနေ့တနေ့ကချုပ်သွားတဲ့ရူပါနေလားရုပ်လား မျက်ပြင်ကသရကစသည်မှာဖြစ်မဲ့ရုပ်လားယခုလောလောဆယ်ဖြစ်နေတဲ့ရုပ်လားမေးရတယ်မဲ့ကဆိုရင်မှန်ပါဗျာဒီလိုမေးလို့ရှိရင် तू ကဘာမဟုတ်ဘူးရူပါဆိုတဲ့တဲ့ရူပါက तू ဆိုနေတာဟုတ်လားမှန်ဘယ်ကယုံမှမဟုတ်ဘူးကဲယခုလောလောဆယ်ဖြစ်နေတဲ့ရုပ်လို့ဆိုရမှာပြီးတဲ့ဆိုလို့ရှိရင်ဘယ်နာကယုတ်တော့ခြေောက်သေးကယုတ်ကိုနှလုံးသွင်းတာလား ကောင်းတဲ့ကယုတ်လားလက်ထဲကယုတ်လားဗိုက်ထဲကလားကြောတဲ့ကလားမေးရလိမ့်မယ်တခါတည်းဟုတ်လားမှန်ပါဗျာအဲဒီတော့မေးတဲ့ခါလဲဘယ်နာကယုတ်မှာမဟုတ်ဘူးတခါတည်းသူကနာမည်နဲ့သူသိုးနေတာဟုတ်လားမှန်ပါဗျာအဲဒီတော့သဘာဝမကြဘူးပေါ့ကြပါဘူးဗျာတကယ်ဆိုလို့ရှိရင်တော့ယုတ်ဟာတစ်ခုခုဖြစ်ရမယ်ကြပါဘူးအေးမြင်တဲ့ယုတ်လားကြားတဲ့ယုတ်လားနားတဲ့ယုတ်လားစားပြရတဲ့ယုတ်လားတွေ့ရတဲ့ယုတ်လားမေးလို့ရှိရင်ဘယ်ဟာမှမဟုတ်ဘူးသူသာရူပံဆိုတဲ့ရူပံရုပ်ဆိုပြီးတော့သူသိုးနေတာနာမည်ပဲမို့လားမှန်ပါဗျာအဲ့ဒါ

အရာသာစားသိရင်ပြီးစေကိုယ်ကတွေ့သိရင်တွေ့သိစေကိုယ်ကတွေ့သိတဲ့ဆိုတဲ့အခါမှာကိုယ်ရည်ဆမ်းတာတွေလှုပ်ရှားတာတွေအကုန်ပါတယ်ကတော့ဟုတ်လားမှန်ပါဗျာဟောစေကုသနာကြာသိရင်ကြာသိတဲ့အဲ့ဒီရုပ်တွေနာနေကိုကျူရတယ်တဲ့ဒါတွေမကျူလို့ရှိရင်ဆွဲလန်းတာဟုတ်လားမှန်ပါမြင်မြင်တဲ့ရုပ်မြင်တဲ့နာနေကိုမကျူမိရင်အဲမြင်တဲ့ဥစ္စာကိုပဲသူဆွဲလန်းသွားတယ်အဲဆွဲလန်းမှုကဘယ်လိုဆွဲလန်းမလဲဆို နောက်ကဆောင်းမုတ်ကလေးတွေကြည့်တယ်ဆောင်းမနောက်နောက်ဆောင်းမုတ်ကလေးတွေဆိုလိုက်ဥမှပေါ်လာဟုတ်လားမှန်ပါဗျာဖြစ်ခိုက်မရှိယုံနာစုစွဲမှုဝင်ရောက်သည်တဲ့ဖြစ်ခိုက်ဖြစ်ခိုက်မှာမရှိခဲ့လို့ရှိရင်တဲ့အဲဒီယုံနာစုပေါ်မှာစွဲလာမှုဝင်လာပါတယ်တဲ့ကဲဆိုရမယ်ဖြစ်ခိုက်မရှိဖြစ်ခိုက်မရှိယုံနာစုယုံနာစုစွဲမှုဝင်ရောက်သည်စွဲမှုဝင်ရောက်သည်ဖြစ်ခိုက်မရှိဖြစ်ခိုက်မရှိ ယုံနာစုသွဲမှုဝင်ရောက်သည်ပြစ်ခိုက်မကျူယုံနာစုသွဲမှုဝင်ရောက်သည်ဟုတ် ဖြစ်ခိုက်ဖြစ်ခိုက်မှာမရှိလို့ရှိရင်ဖြစ်ခိုက်ဆိုတာမြင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ထိခိုက်သိကုသနာကြံစည်ခိုက်6မျိုးပဲရှိပါတယ်ကတည်းကဟုတ်လားမှန်ပါဗျာအဲဒီ6 6မျိုးအဲဒီအခိုက်တန်လေးခိုက်တန်လေးဖြစ်ဖြစ်ချင်းရှိရမှာမြင်မြင်ချင်းကြားကြားချင်းဒီလိုရှိရမှာဟိုကဘူးလေတော့ဘာလို့ပြန်လာလဲဒီအခြေပြက် မြင်မြင်ချင်းကြားကြရင်ကျွတ်ချက်ချင်းကျွတ်အကျွေးမရဘူးကွာတဲ့ဟုတ်လားမှန်ပါဗျာအဲလောကမှာတော့ကိုယ်ဒီအကျွေးအယောင်းဝယ်တယ်ဆိုတာဖြစ်မယ်ဆိုဖြစ်နိုင်တယ်ဝိပဿနာကတော့အကျွေးမရဘူးလက်ငင်းလက်ငင်းလို့ရတယ်ဟုတ်လားမြင်ရင်မြင်ချင်းကျွတ်လိုက်မှမကျွတ်ရင်လေဟောဆွဲလန့်သွားပြီဒီစစ်တရတာနဲ့တူတယ်စစ်တရတာဟိုဘက်ကနဲ့ဒီဘက်ကနဲ့

ရှစ်ခိုက်မကျူလို့ရှိရင်တဲ့ဘာဖြစ်တယ်ဆိုရင်ဆွဲလာမှုတွေဝင်လာပါလိမ့်မယ်တဲ့မြင်ပြီးသားကြားပြီးမြင်ပြီးအာယုံကြားပြီးအာယုံနာပြီးစားပြီးတွေ့ပြီးကိုယ်ပြီးစားပြီးလှုပ်ရှားပြီးသိကုစဉ်းစားပြီးသားအာယုံလေးတွေကိုပြန်စဉ်းစားပြီးတော့မြဲတယ်လို့ဆွဲလာတယ်ချမ်းသာတယ်ကောင်းတယ်လှပါတယ်တင့်တယ်ဒီလိုလဲဆိုတာဆွဲလာတယ်ငါပဲသူပဲပုဂ္ဂိုလ်သားတော်ပဲသိရှင်နေတဲ့အကောင်းပဲဒီလိုလဲဆွဲလာနေတာဟုတ်လားမှန် အဲဒီလိုဆွဲလန်းတတ်ပါတယ်တဲ့ဒါဖြစ်ခိုက်မဲ့ရှုယုံနာစုဆွဲမှုဝင်ရောက်သည်လို့ဆွဲလန်းမှုတွေဝင်ရောက်ဘယ်လိုဆွဲလန်းမလဲဆိုမြဲတဲ့ကောင်းတဲ့ငါကောင်းတဲ့တကယ်တင်တတ်သည်ဟုတ်လားဆွဲလန်းပုံလေးပါကဲဆိုမြဲတယ်ကောင်းတယ်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်တင်တတ်သည်မြဲတယ်ကောင်းတယ်ငါကောင်းတယ် တကယ်တင်နာစီသို့ကြာရကနာရကစားရကမရှိမှုရကနေပြီးတော့မြဲတယ်လို့ဆွဲလာမှု ကောင်းတယ်ချမ်းသာတယ်လှပါတယ်တင်းတယ်လို့ဆွဲလာမှုငါကောင်းတော်ကောင်းသက်ကောင်းပဲလို့ဒီလိုဆွဲလာမှုတွေဝင်နေတယ်တခါထင်ရဟုတ်လားအခုလူတွေဟာကိုယ်ကိုယ်ရောသူများကိုယ်ရောအဲ့ဒီလေဆွဲနေတာပဲဒါဆိုရင်တော့ရုပ်ကိုကြီးလေမှန်ပါဗျာငငယ်လေးကရှိလာတာအခုတည်းဒီကိုယ်ပဲလို့ဒီလိုထင်နေတယ်မို့လားမှန်ပါဗျာစိတ်ကလည်းငငယ်လေးကရှိလာတဲ့စိတ်ကအခုတည်းဒီစိတ်ထဲအောင်နေတာပဲမှန်ပါဗျာ ရုပ်ဝစေရောလည်းငါတယောက်တည်းပဲအရင်ကလည်းရှိခုလည်းရှိအမြဲတည်းလို့ဘယ်လိုမအောင်ဝင်ဘူးလားအောင်ပါဗျာဒါယောဒနာရှိတာဟုတ်လားမှန်ပါဗျာဒါသဘောယူပဲမှန်ပါအေးတချို့ကတော့စာပေကျမ်းကောင်လေးကသင်ထားတော့အဲမေးလို့ရှိရင်ဖြင့် तू ကစာပေကျမ်းကောင်နဲ့လိုက်ပြီးတော့ဖြေတာကိုကပ်ပြီးတော့အဲ့ဒါကတော့ရိုးရိုးဖြေတာမဟုတ် तू ကစာပေရနဲ့ဖြေတာကိုသိကိုယ်တိုင်သိမဟုတ်ဘူးမှန်စာပေကျမ်းကောင်လေးရတယ် तू မှတ်သားထားတယ်သင်ညာသိနေတယ်ဖြေတာကိုမှန်အဲ့ဒါကတော့အမှန်မဟုတ်ဘူးအမှားအားဖြင့်ပဲကိုမေးလို့ရှိရင်ဖြင့် ရုပ်ဟာလည်းငငယ်လေးကစားပြီးခုတည်းဖြီးရအဲတကူတည်းလို့မထင်ဘူးလားမင်းထင်တယ်ဖြီးရမှာပဲမှန်ပါဗျာစိတ်ဟာလည်းငငယ်လေးကစားပြီးခုတည်းဒီစိတ်တည်းလို့မထင်ဘူးလားမင်းထင်တယ်ဖြီးရမှာတကယ်ဆိုရင်ဟုတ်လားမှန်ပါဗျာထင်ပါတယ်ထင်တာမှတကယ်ဆိုရင်လည်းတကယ်လည်းဘုန်းကြီးများတော့အချက်မှလေအထက်မှာဆရာတော်ကြီးတစ်ပါးရှိကမ္မထာဆရာတော်ကြီးပါပဲအခုမရှိပါဘူးကျန်တော်မူသားပါပဲအဲဒီကမ္မထာဆရာတော်ကြီးဟာ

ပုရိသယုလည်းရှိတယ်အာရသယုလည်းရှိတယ်အဲဒီယုတ်တွေထဲမှာအကျမ်းစာဖြစ်တဲ့ဥရုဇယုတ်တွေဆိုတာကတော့ကိုသူကယုတ်တည်းမပြည့်ဘူးလို့သူကယူဆတယ်ယုတ်ကျမ်းကြီးခန္ဓာကိုယ်ကြီးကယုတ်ကျမ်းကြီးရဲ့ယုတ်တည်းမပြည့်ဘူးယုတ်အနုစားဖြစ်တဲ့ဒီစိတ်ရဇယုတ်တို့ကာမဇယုတ်တို့အဲဒီလိုယုတ်ကလေးတွေကအနုအသိမွေလေးတွေကသာပြည့်လွယ်တဲ့သူကယူဆတော့တာကိုယူဆပြီးတော့သူကဒီလိုပဲဟောဟုတ်လားဒီလိုပဲဟောပြီးတော့နေတော့ သူကဥပမာနဲ့တော့ပြေးလိုက်ပါသေးတယ်ဒီရုပ်အနုသားတွေချုပ်သွားတဲ့ခါကလာရုပ်ကြမ်းကြီးတော့ကြမ်းနေတာပဲတဲ့လူသေးတဲ့ခါကလာအကောင်ကြီးလည်းကြမ်းနေတာပဲတဲ့လို့ဒါကဆိုရင်လည်းဒီလိုထင်ပါပါပဲဟုတ်လားအများကဒီလိုပဲထင်ကြတယ်မှန်ပါဒါသေးတဲ့ခါကလာကြရင်အလောင်းကြီးဒီလိုကြမ်းနေတယ်မို့လားမှန်ပါကြမ်းပါလေဗျအဲအသက်တော့မရှိတော့ဘူးဟွာပြီလို့မကြည့်ရင်မှန်အကောင်ကြီးကတော့ကြမ်းတယ် အဲ့ဒါဘာနဲ့တူသလဲဆိုလို့ရှိရင်မြင်းဆောင်တဲကမြင်းထုတ်သွားတာနဲ့တူတယ်တဲ့ကသိရင်မှန်ပါဗျာမြင်းဆောင်ဆိုတာမြင်းထားတဲ့အိမ်ပါပဲဟုတ်လားအဲအထက်မှာတော့မြင်းဆောင်ဆိုတယ်ဒီမှာတော့ဘာခေါ်မလဲမသိဘူးအဲမြင်းဆောင်မြင်းဆောင်တဲမှာအစကမြင်းရှိနေတယ်အဲဒီမြင်းထုတ်သွားပေမဲ့လို့မြင်းကတော့မရှိဘူးတဲ့မြင်းဆောင်အိမ်ကြီးကတော့တည်းရှိနေတာပဲတဲ့ အဲ့ဒါများလိုပဲသတ္တဝါသေးတဲ့သက်ခါကာလကြာရုပ်အနုသားတွေကချုပ်သွားအကျဉ်းကြီးကတော့ကြားနေတာပဲသူကယူဆတာကိုဟုတ်လားမှန်အဲ့ဒီလိုဟောပြောနေတော့သူတည်းကြီးဦးစင်းကြီးပေါ့လေအခုတော့သူကဆရာတော်ကြီးဖြစ်နေပါပြီရှိပါသေးတယ်ဒီဆရာတော်ကလည်းအဲသူကလျှောက်တယ်ဆရာတော်ဥသာသာနဲ့ပင်နဲ့မညီဘူးဆရာတော်ကြီးဟောတာတော့နေရာမကြဘူးသူကဟောတယ် အလုံးမြတ်စွာဘုရားဟောတာသဗ္ဗေသင်္ခါရအိဋ္ဌာလို့ဟောတာကအလုံးစုံသင်္ခါရတရားတွေဟာအကြရဲ့အနုရမဟုတ်ပါဘူးသင်္ခါရတရားတွေအကုန်လုံးအိဋ္ဌာကြီးရဲ့ဟောနေတာဥပသီများနဲ့ခဏမစက်ပြည့်နေတယ်ဒီလိုဟောနေတာပဲဘုရားဟောထားတာကဆရာတော်ဥစ္စာကတော့ယုတ်ကြနေကတော့မြဲနေတယ်ယုတ်အနုကပဲချုပ်တယ်ဆိုတော့ဒါနဲ့ပြီးတဲ့ဒေသနာတော်နဲ့ဆရာတော်ဥစ္စာမညီဘူးလို့ပြောတော့သူကမကြိုက်ဘူးအေးကွာမင်းကမင်းကသဘောပေါက်လို့ပဲဆိုတော့ဒီဥစ္စာငါဥစ္စာမှားနေတာ မင်းစဉ်းစားကြည့်ပါမှာပေါ့ဆိုတို့ငယ်ငယ်တုန်းကထိုးထားတဲ့ပေါင်မမင်းညောင်နေရှိတယ်ကွာလို့ပြောဒီမင်းညောင်ညောင်မင်းပြောတဲ့ခရာမစက်ပြည့်ရင်ပြက်ကုန်မှာပေါ့ကွာလို့ခုတည်းရှိမပြက်ဘူးဆိုတဲ့သူကပြုတ်ထုတ်ပြတာကိုဟုတ်လားဟဲ့ဒီကဆိုရင်ဗျာသဘာဝကြအောင်လားသွဲလားမဟုတ်သွဲလားမဟုတ်လေးတွေဒါသာမန်ပုဂ္ဂိုလ်ပုံပုသကဗ္ဗရာဆရာကြီးပါဟုတ်လားအေးစာနဲ့ပြည်ပြောလို့ရှိရင်တော့ဟုတ်ပါတယ်ဥပဒေခဏမစက်ပြည့်တယ်လို့ပြောရမှာပဲဒါပေမဲ့လို့ ဒါကစာသီးကိုကိုယ်တိုင်သိမှာမဟုတ်ပဲဟုတ်လားကိုယ်တိုင်သိကရေးကြည့်တဲ့တကထင်ရဟုတ်လားဟောဘုန်းကြီးကဟောတတိပဌာနီတဲ့ဒီအားထုတ်တဲ့ခါကျတော့အဲ့ဒီတိုင်းပဲဒီခဏမစက်ပြည့်နေတာတွေကိုယ်တိုင်လည်းသိနိုင်ပါတယ်တကထင်ဟုတ်လားသိရသိရသိချာသိရနေမှာတကလည်းအစာတွေကမပြည့်ဘူးထင်နေတဲ့ပုံကိုယ်တွေကိုတခါတည်းဒီနဲ့ပြည့်နေတာတွေအကုန်လုံးထင်လာတာတကထင်ရနားကောင်းပါတယ်အဲဒါကြောင့် စိတ်ခိုင်မှမရှိလို့ရှိရင်တဲ့အဲ့ဒီမြင်ရတဲ့အာယုံကြားတဲ့အာယုံနားရတဲ့စားရတဲ့တွေ့ရတဲ့အာယုံကိုယ်ရတဲ့စားတဲ့တွေ့ကြတဲ့အာယုံတွေအကုန်လုံးဟာမြဲတဲ့နေရာနဲ့တင်တယ်ရုပ်တွေလည်းပဲတစ်သလုံးတစ်ပွားလုံးမြဲလို့อืมနာစိတ်တရားတွေကလည်းပဲတစ်သလုံးတစ်ပွားလုံးမြဲလို့တကူတဲ့တကောင်နဲ့ဒီလိုသင်တတ်ပါတယ်တဲ့ဒါကြောင့်မို့ဒီကံမဲ့ကျူယုံနာစုစွဲမှုဝင်ရောက်ပြီးမြဲတယ်ကောင်းတယ်ငါကောင်နဲ့တကယ်သင်တတ်ပြီဘုန်းကြီးကဆောင်းမှုပေးတာဟုတ်လားမှန်ပါ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 ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းစိတ်မူရာတွေဖြစ်တိုင်းဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းအကုန်လုံးယူပါတဲ့တခါတည်းဘာမှမချမ်းနဲ့ဖြစ်တိုင်းမှရှုယုံနာစုဆွဲဖြစ်တိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်ပြီးကဲဆိုသားမအောင်တော့ဖြစ်တိုင်းမှရှုဖြစ်တိုင်းမှရှုယုံနာစုယုံနာစုဆွဲမှုကင်းပြောက်သည်ဖြစ်တိုင်းမှရှုဖြစ်တိုင်းမှရှု ယုံနာစုကွဲမှုကင်းပြောက်သည်စစ်တိုင်းမှရှုယုံနာစုကွဲမှုကင်းပြောက်သည်သို့ Thank you.

ပါဏတိဆိုတာရှင်းစိတ်နောက်စိတ်တွေရှင်းယုံနာမှုတွေဖြတ်ပြီးတော့မရှိနိုင်လို့တစ်ဆက်တည်းတစ်စင်းနဲ့တားပြီးတကူတဲ့တကောင်နဲ့မြဲတည်နေတယ်ရှင်းနေတာအဲ့ဒါပါဏတိကနာခေါ်တယ်မှန်ပါအဲ့ဒီပါဏတိကနာဖုံးလာတာလို့အနိစ္စဆိုတာမသိတာတကယ်ဆိုရင်ဟုတ်လားမှန်ပါဗျာအဲပါဏတိကနာကိုပြအောင်လို့ဖြစ်တိုင်းဖြစ်တိုင်းလေးလေးလိုက်လိုက်ပြီးတော့ဖြားလိုက်ဒါလည်းဖြစ်လိုက်မှားလိုက်ဒါလည်းဖြစ်လိုက်မှားလိုက်နဲ့ ဒီတိုင်းဒီတိုင်းလေးတွေမှလိုက်တော့တစ်ပိုင်းတစ်ပိုင်းတွေအပြက်ပြက်ကလေးတွေဖြစ်သွားတော့တန်တတိကနာပြက်ရောတာတင်ဟုတ်လားတန်တတိကနာပြက်သွားပြီဆိုတဲ့အခါကျမမြင်ဘူးဆိုတဲ့သဘောသူ့လိုလိုထင်လာတာဘာမှယုတ်တိယုတ်တာနဲ့ကြားမနေရပါဘူးဥပမာဥပမေယတွေနဲ့ကြားမနေရဘူးအေးပြက်ကပြက်ကလေးတွေရှုတာနဲ့တန်တိကနာပြက်ပြီးနေစမမြင်ဘူးဆိုတာကိုယ်ပိုင်ညာနဲ့သိတာတကတင်ဟုတ်လားမနာကောင်းပါလေဒါကြောင့်စိတ်တိုင်းမှရှုယုံနာစုဆွဲမှုကင်ပြောက်သည် အဲမမြဲဆင်းရဲသဘောပဲညာနဲ့ဆင်းတော့သည်အဲ့ဒီသဲမှုကင်းပြောက်သွားတယ်ဆိုတာညာနဲ့ဆင်းလို့တာတွင်ဟုတ်လားညာနဲ့မရှင်းလို့ရှင်းချင်းဒီဟာဒီလိုပဲပြောရမယ်လို့ဟုတ်ပါဟုတ်ပါမလားဟုတ်လားမှန်ပါဘုရားသွေးလာမှုတွေတော့ကလိုက်နေတယ်မပြောက်ဘူးအရေးကြီးပါတယ်အဲဒါကြောင့်မမြဲဘူးဆင်းရဲကြီးတယ်ပဲသဘောတရားတွေပဲဆိုတာ ကြက်မှမနေရပါဘူးဆရာတွေကလည်းအထူးဟောမနေရပါဘူးအဲယောဂီပုဂ္ဂိုလ်သူ့အတူတကယ်စိတ်တိုင်းလာမှမလို့ရှိရင်ဖြင့်အဲ့ဒီအပိုင်းပိုင်းလေးတွေပြားပြီးတန်တိကနာကွဲပြစ်သွားတဲ့အခါကာလကြာတယ်မမြဲဘူးဆိုတာသူ့အတူဖြစ်လာမမြဲဘူးထင်မှတော့ဒီပြင်ကဏ္ဍတွေလည်းအကုန်လုံးကြည်သွားတော့တာပဲဟောဆင်းရဲကြီးတယ်ပဲပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားကြီးတယ်ပဲသူ့အတူဖြစ်ပြနေတဲ့သဘောတရားကြီးတယ်ပဲဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိလာမှတကယ်ဟုတ်လားမှန်ပါဗျာကဲကဲဆို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 မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်သို့ တော်မူတဲ့သဘောတရားပဲဆိုတာကိုယ်ပိုင်ညာနဲ့ရှင်းသွားပါလိမ့်မယ်။ဘုညာတာဝခံပါတဲ့တကယ်ပါအားထုတ်လက်ရှင်းမှာဟုတ်လား။ရှင်းမှာပဲ။ဗန္ဒိဋ္ဌိကောจิตကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်တော့တရားတော်မြတ်ပါပြီတကားတဲ့။တရားတော်ရဲ့ဂုဏ်၆ပါးထဲမှာဗန္ဒိဋ္ဌိကဂုဏ်ဆိုတာပါတယ်။မှန်ပါဗျာ။ကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့တဲ့တရားတဲ့။ ဘုရားဘာသာရဲ့အပြင်ဘက်ကဘာသာတရားတွေရှိဒီဘာသာတရားတွေကတော့ကိုယ်တိုင်သိနိုင်တယ်လို့တောင်းမခံနိုင်ဘူးကတည်းကခံနိုင်ပါဘူးဗျာဘုရားသခင်ပြီးတယ်ဘုရားသခင်အလိုတော်ပဲသူတို့မေးကြည့်ဒါကဘာဖြစ်လို့ဒါကဘာဖြစ်လို့တော့မေးကြည့်ရင်ဘုရားသခင်အလိုတော်ပဲတဲ့သူတို့မသိဘူးတဲ့ဒုသာဘယ်လိုပဲဖြေပေးကြအဲမြတ်စွာဘုရားရဲ့တရားတော်ကဒီလိုမဟုတ်ပါဘူးဘုရားတော်ကလည်းသိတာမဟုတ်ဘူး အဲဘုရားရဲ့တပည့်ကြီးတွေတစ်ပါးနှစ်ပါးလောက်သိတာမဟုတ်ဘူးကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးသိတာတကားပြင်ဟုတ်လားမှန်ပါဗျာဆရာသိသလိုတပည့်သိတဲ့တရားတဲ့ဗာလိတိကိုကျင့်ကြံအားထုတ်တာမဟုတ်ကြကိုယ်တိုင်တွေ့မြင်နိုင်သောတရားတော်များပါပေသည်။အောဘုန်းကြီးများကမ္ဘာပေးနေ။ဘုန်းကြီးများသာရိပုတ္တလို့သာသိတာပဲလို့ဘယ်လိုမဟုတ်ဘူး။လာခဲ့ပါတကယ်သရာတရားနဲ့သုံးတော်စင်စင်ပုဂ္ဂိုလ်လာခဲ့။သာပေတလုံးမှမတတ်ရှင်နေသေးသည်။ ပြောတဲ့အတိုင်းသာအားထုတ်သိမယ်တကားဖြင့်ဟုတ်လားမှန်ပါဗျာ။အော်ဗာလိတိကိုကျင့်ကြအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါသေးတယ်ကတဲကြည်ညိုစရာကောင်းတဲ့တရားတွေ။ကိုယ်တိုင်လည်းသိပါဦးမှာဘောသူများကြီးတဲ့အားကုန်လို့ပဲသိနိုင်မလို့။မှန်ပါဗျာ။အားဆရာကသိတယ်ကျွတ်တို့ကတော့မသိဘူးဆိုရင်ဘယ်နေရာကြမလဲဆရာကြီးတဲ့ပုံပြီးတော့ဟုတ်မလားမဟုတ်မလားလည်းမသိဘူးဟုတ်လား။မှန်ပါဗျာ။ကိုယ်တိုင်လည်းသိပါဦးမှာပေါ့ကိုယ်တိုင်ကိုယ်တိုင်အားထုတ်လို့ရှိရင်ကိုယ်တိုင်သိရမှာ

မုတ်ချကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေတကားဗန္ဒိဋ္ဌိကောသိကြအားထုတ်ကာမုတ်ချကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေတကား Thank you. ဗန္တိတိသိကြတို့ကမௌချကိုယ်တိုင်တွေ့နေနိုင်သောဘုရားတော်မြတ်ပါပေလလားဗန္တိတိကိုသိကြတို့ကမௌချကိုယ်တိုင်တွေ့နေနိုင်သောဘုရားတော်မြတ်ပါပေလလားအဲဗန္တိတိကဂုဏ်နဲ့ပြည့်စုံတဲ့တရားဘုံညာဟောဒီတိုင်းမှာဟောတာဘုရားဟောထားတဲ့တရားတွေကိုဝိညာဉ်တရားမဟုတ်ပါဘူး မြတ်စွာဘုရားဟောထားတဲ့သတိပဋ္ဌာန်ဒေသနာတော်နည်းရသတိကလေးတခါတည်းမပြတ်လိုက်နေတာပဲတခါသမီးကမှန်ပါဗျာတရားဆိုတာကနားလည်ရင်သူကလောလောလေးပဲနားမလည်ရင်လည်းသူကကဲ့ဘာမှမကဲဘူးသားလည်းလို့ရင်သတိလေးလိုက်နေုံပဲဒါပဲကိုယ်မူရတဲ့စိတ်တိုင်းစိတ်တိုင်းသတိလေးနဲ့အမှားရရမယ်စိတ်မူရတဲ့စိတ်တိုင်းစိတ်တိုင်း တတိလေးနဲ့မှားရရမယ်ဝေဒနာတွေဖြစ်တိုင်းဖြစ်တဲ့တတိလေးနဲ့မှားရရမယ်သဘောတရားတွေဖြစ်တိုင်းဖြစ်တဲ့တတိလေးနဲ့မှားရရမယ်ဒါပဲကဆိုရင်ဟုတ်လားမှန်ပါဗျာအဲတတိနဲ့မှားရတဲ့ကမှားရတဲ့အာယုံမှာစိတ်တည်တဲ့တမာရီဖြစ်ရောပေါ့မှန်ပါဖြစ်ပြီဘူးလားဖြစ်ပါတယ်အခုသမာဓိမဖြစ်ဘဲနဲ့တောင်ရောက်မြောက်ရောက်နေတာတွေကတတိမရှိလို့မှန်ပါကိုယ်ကိုယ်ထဲမှာမရှိပဲဟုတ်လားမှန်ပါဗျာလူတွေလေလာလျှောက်ပြီးတော့သွားတယ် ကြောင်ရွယ်ရေလူရေးကရင်နဲ့စိတ်ကူးပြီးတော့သွားနေတာဟုတ်လားမှန်ဘုရားတကယ်ခြေောက်ကြွတယ်လို့ကြွမှမသိဘူးလမ်းတယ်လို့လမ်းမှမသိဘူးဒီတော့နင်းချလက်ချမှမသိဘူးဟုတ်လားမှန်အဲကိုကိုယ်ထဲမှာသိကမကြည့်ဘူးဟိုမှာဈေးသွားလို့ရှိရင်ဈေးဆိုင်မှာပါပြီးတော့ဘာဝယ်ရမယ်ဘယ်သူနဲ့တွေ့ရမယ်အဲဘာဝယ်လို့ရှိရင်ပိုက်ဆံကဘယ်လောက်ကုန်မယ်ဘယ်လောက်ပေးရမယ်အဲဘယ်ဆိုင်ကပူပြီးတော့ကောင်းတယ် ဘသူကတည်းကပြောလို့ဆိုလို့မကောင်းဘူးစသည်ဖြင့်ဒီလိုစဉ်းစားမသွားပြီဘူးလားသွားပါတယ်ဗျာဒီလိုသွားကြတဲ့တကယ်တည်းမှပဲဟုတ်လားဒီလိုကြီးတယ်ပဲဒီလိုကြီးတယ်ပဲကဲတရားဓမ္မတွေကြီးပြောလို့ပြဘုန်းကြီးတွေလည်းပြောမှာဟုတ်လားဘုန်းကြီးတွေလည်းသုံးမှသွားရဟုတ်လားသုံးမှသွားတော့ဒီကကြောက်ကြွားနေနှားနေဘယ်တတိယလေးမှာသုံးကဆင်းရဟုတ်လားမရပါဘူးဗျာမရဘူးဟောဘာအာယုံပြုနေလဲဆိုတော့ဘယ်ရင်သုံးမှသွားမယ်ဘယ်ရင်ကသုံးကောင်းကောင်းလုံးဘသူကတရားကြားကောင်းဟုတ်လား ဒါရင်ကတော့တကယ်ရှင်းမကောင်းဘူးဒီပါလို့မရမကြဘူးဒီလိုစဉ်းစားရဘူးလားတကယ်တော့စဉ်းစားပါတယ်ဗျဒီလိုပဲစဉ်းစားတာပါပဲဒါမမြင်နိုင်ပါဘူးဒီဥစ္စာကတော့ဟုတ်ပါဗျအဲ့ဒါကိုယ်ထဲမှာစိတ်မရှိဘူးလားဆိုရင်ဟုတ်လားမရှိဘူးဗျအဲကိုယ်ထဲမှာတတိလေးအမြင်ထားလိုက်နေရမှာဟုတ်ပါဧကောဘိက္ခုဧကောဘိက္ခုတပါးသောယန္တိဒီကံတော်သွားပြီးရှိတော့အញ្ញံတပါးကိုဝိတ္တကိနောကြံစီတဲ့အញ្ញံတပါးကိုစဉ်းရတော့စဉ်းစားလျက်

ကမ္မထာနာအာဝိသဇင်တော်ကမ္မထာကိုမစွန့်လို့မူ၍သွားဤကမ္မထာသူ့အာရုံနဲ့ပေါ့ဟုတ်လားမှန်ပါဗျာဒါကတော့ဘိက္ခုယဟန်ကတရားအာရုံနဲ့လာကယဟန်တွေကိုတကထင်ရဟုတ်လားမှန်ပါဗျာလူတွေကတိတ်အာမထုံနိုင်ဘူးဒါကြောင့်မို့ယဟန်ကိုသင်မှနာမေတ္တာဆိုတာအများဆုံးကတော့လူတွေကအများဆုံးပေါ်အညာတွေခြားတစ်ပါးတွေကြောက်စင်းစားသွားတော့လူတွေအများဆုံးတကထင်ဟုတ်လားမှန်ပါဗျာဒါတည်းကဒီမှာစာထဲမှာဘိက္ခုပါတာပဲဟာဒုမပါဘူးလို့မျိုးသွားမအောင်မင်းနဲ့ဟုတ်လားမှန်ပါဗျာအဲလူတွေတော့တကယ် စာဖွဲ့ပြမကောင်းလို့သူထည့်ထားတာဟုတ်လားမှန်ပါဗျာအဲမှန်ကတော့လူကြီးကြီးရာကြီးကြီးနတ်ကြီးကြီးဘာကြီးကြီးပေါ့ဟုတ်လားတရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေကသတိရရှိတယ်တရားနှလုံးသွင်းအားမထုတ်လို့ရှိရင်ဖြင့်ဒီလိုပဲတောင်တော်မျိုးတွေစဉ်းစားသွားနေတာပါပဲဟုတ်လားသွားနေတာပဲအဲအရေးကြီးပါတယ်အဲ့တော့အဲ့ဒီတတိကလေးတစ်ခုတည်းလိုက်နေုံပဲဒါတတိပဋ္ဌာန်သာသာပဲဟုတ်လား ပฏิပဒါတရားရဲ့သတိလေးရှိနေသမဗရာတွေလည်းပါနေတယ်သမဗရာတွေလည်းမဖြစ်သေးတဲ့အာကုသိုလ်အာဖြစ်ပြီးတဲ့အကုသိုလ်တွေပယ်နေအောင်အားထုတ်မှုလည်းပြီးနေတာပဲမဖြစ်သေးတဲ့ကုသိုလ်တွေမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်မှုလည်းပြီးနေတာပဲမဖြစ်သေးတဲ့ကုသိုလ်တွေလည်းပဲတော့သတိကြားဖြစ်နေကုသိုလ်တွေဖြစ်နေတာပေါ့ဟုတ်လားမှန်ပါဗျာအေးမဖြစ်သေးတဲ့ဖြစ်ပြီးသားကုသိုလ်တွေလည်းထက်ကထက်ကပွားနေတာပေါ့သူကသမဗရာမိစ္ဆာ၄ခုလုံးအကုန်ပါနေတာတကယ်ဟုတ်လားမှန်ပါဗျာ ဟောအိဋ္ဌိပါ၄ပါးတွေကလည်းတဘာဝထိုက်ပြလို့ဆိုတာပါတယ်အိန္ဒိယ၅ပါးမှာလည်းတတ္တိန္ဒိသရာပြယုံကြည်မှုသူဟာဖြစ်နေဝိရိယန္ဒိအာထုမှုတွေဖြစ်နေတတိန္ဒိသတိယသမာဓိန္ဒိကသမာဓိသုစိတ်ပြီးကြီးနေဉာဏ်တွေကလည်းရှုမိမှမိတဲ့အာယုံတွေသိနေအင်းစင်၅ပါးလုံးပြည့်စုံနေတယ်မို့လားမှန်ပါဗျာအင်းစင်၅ပါးနဲ့ဘုံ၅ပါးဆိုတာအတူတူပဲဘုံ၅ပါးလည်းပြည့်စုံနေတာပဲဘုဇင်9ပါးလည်းထိုက်ပြရတော့လည်းပြည့်စုံတာပဲသတိတံဘုဇင်နဲ့အမှားရတဲ့သဘောလေးပြည့်စုံနေဘူးလား

ဟိုဟိုဘက်ဒီဘက်မလိုက်ဖဲနဲ့အလေးချိန်ကြီးညပြီးသွားနေတဲ့သဘောလေးအနာကောင်းတယ်ကွာအဲဒီတာမှုစင်လည်းဖြစ်တာမဲကြီးဖြစ်ပါလေအကုန်လုံးဖြစ်ပါလေကြတယ်ဟုတ်လားမှန်ပါဗျာအဲဒီဘောဓိပတိယတရား38ပါးလုံးဟာတတိကလေးကနေပြီးရည်တည်လိုက်အကုန်ဖြစ်တာမှန်ပါဒါကြောင့်မို့တတိထာပြောင်းမြတ်စွာဘုရားဘယ်နဲ့ဟောတာလဲဆိုဧကယနောယံဘိကွေမေဘောသာသနာဝိသုဒိယသောကပရိဒီဝါရပတိကမယဒုက္ခဒေါမနသနာအထင်မှာညာတာတိကမအတိကမသာသစ္စည်းကိရိယာယ ယရိဒံသတ္တရောတတိပဌာနာဘေကွေယံတို့သတ္တရော၄ပါးကုန်သောယရိဒံရေးဤမဲ့တတိပဌာနာကျေမှားရမှုတတိပဌာတရားတို့ပိသာမိစီကုန်၏အရာဤတတိပဌာ၄ပါးဤဟူသောရှိသည်သာဒနာသရဝအပေါင်းတို့ဤသာဒနာဘုရားလောင်းသစ္စေကဘုရားလောင်းအရိယသာဝကအလောင်းဖြစ်သောအလုံးသောသတ္တဝါအပေါင်းတို့ဤဝိတ္တုရိယ ကိလေသာညစ်ခြင်းမှာကင်းဝေးစင်ကြယ်ဝေဟလုံးကဧကယနောမေဘောတကူဒီသောလံကြောင်းဒီသောရှိပါပေ၏တတ္တဝါတွေကျွတ်ထိုက်တဲ့တတ္တဝါတွေခရာသစ္စည်းကဗုဒ္ဓအရိယာယဟနာဖြစ်မဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအားလုံးနဲ့စိတ်ညစ်ကြေးတွေကင်းပြီးတော့တန်ရှင်းစင်ကြယ်တဲ့ဖြစ်ကိုရောက်ဖို့ရာ

တတိမပါပဲနဲ့တရားထုတ်လို့ဘယ်ဖြစ်မလဲတကားချင်းဖြစ်ပါဘူးတတိမရှိပဲနဲ့တရားထုတ်လို့ပြည့်ကုန်မဖြစ်ဘူးဟာတတိပါမှဖြစ်မှာဒါမှမဟုတ်သူကဒီလားမရှိပဲတဲ့သိတယ်လားမရှိဘူးတဲ့ဟာငါအစ်ထွင်ပြီးတော့တတိမပါပဲနဲ့နိဗ္ဗာန်သွားတဲ့လမ်းထွက်ပါအောင်မယ်လို့လူတယောက်ကဆိုရင်အဲ့ဒါမဖြစ်ဘူးတကားချင်းဟုတ်လားမှန်ပါဗျာမဖြစ်ဘူးဒါပေမဲ့လို့အခုကာလတော့ထွင်ကြပါတယ်အခုကာလတော့တတိမပါပဲနဲ့တချို့ကဒီလိုထွင်တယ်ရှိအဲ သတိမလိုပါဘူးတဲ့ဒီလိုနှလုံးသွင်းနေဖို့ရှုနေဖို့မှတ်နေဖို့မလိုပါဘူးဒီတရားဒီတရားဒီတရားတွေဒီလိုကြက်မှတ်လေ့လာနှလုံးသွင်းလိုက်ပြီးတာပါပဲဆိုပြီးဒီလိုဟောတာလည်းရှိတယ်ဟုတ်လားမှန်ပါတော့အပြီးပြီးတာပါတဲ့ပြီးပြီးတာပဲဆိုပြီးတော့ပြီးတာတွေတခါတည်းနှလုံးသွင်းအားထုတ်တယ်တခါတော့ဒုက္ခရောက်နေတာပဲပြီးပြီးတာပဲဆိုပြီးဒီလိုဟောတာလည်းရှိတယ်အဲဒီလိုဟောတာလည်းဗျာလည်းကြိတ်တဲ့ပုဂ္ဂိုလ်တွေကြိုက်ကြတယ်ဘာလို့လဲတော့ဆို လူတွေကတရားထုတ်ရတာပြင်းတာဘုရားထွန်းရအောင်လားအာမထုတ်အောင်ဆိုတာသဘောကျတာပေါ့သူကအာမထုတ်ရင်နေရာကျနေတာအာမထုတ်ပဲတဲ့ပြီးတယ်ဆိုရင်သူကအကောင်းဆုံးပဲသူကအဲဒါသဘောကျကြတယ်အဲ့ဒီဥစ္စာလေသူကဘုန်းကြီးကတော့အာမထုတ်ပဲတဲ့ဖြစ်တယ်ဆိုတော့ဝန်မခံနိုင်ဘူးဟုတ်လားမှန်ပါဗျာညဇာဘုရားကအာထုတ်ကတိုက်တော့တာကအထုတ်ရမယ်အဲအဲဒီတတိလေးတစ်ခုတတိပဌာန်တရားနဲ့ ဆိုလို့ရှိရင်ဖြင့်ကိစ္စပြီးပါတယ်တဲ့ဒါကြောင့်မို့ဒီသတိပဋ္ဌာန်ကတလားနဲ့ပဲတလားနဲ့တာမဟုတ်ဘူးတဲ့အဲတကြောင်ဒီတော့လားတဲ့တကားပြန်တကြောင်ဒီတော့လားမှန်ပါဗျာတကြောင်ဒီတော့လားဆိုတာလမ်းကွဲလမ်းကွမရှိဘူးဟုတ်လားမှန်ပါအဲဒီလိုဟာမျိုးကိုပြောတယ်မိသားလားနေများမှာများတော့တဲ့တကြောင်နဲ့ရှိပါတယ်ဟုတ်လားမိသားလားနေကတကြောင်နဲ့ပဲတိုင်းကွာတယ်ဟိုဘေးကိုလက်ွယ်ထဲပါရဆင်းသွားလို့မရဘူးဟုတ်လားသူ့လားနဲ့သူသွားတာ အဲ့ဒါလိုပဲဒီပฏิပ္ပာလာအတိုင်းသာသွားပါတဲ့ဘေးမဖဲ့နဲ့မဖဲ့လို့ရှိရင်နောက်ဆုံးပဲရောက်မလဲဆိုနိဗ္ဗာန်ရောက်မယ်ဒီတော့တကားထွင်းရင်တော့ဒီနိဗ္ဗာန်ရောက်ဖို့ရဆိုတာအရေးကြီးမဟုတ်လားမှန်ပါဗျာအဲ့တော့နိဗ္ဗာန်ရောက်ဖို့အရေးကြီးဆိုတော့ဘယ်လမ်းကသွားမလဲဆိုရင်ပฏิပ္ပာလာကသွားလိမ့်မယ်တကားထွင်းဟုတ်လားမှန်ပါဗျာပฏิပ္ပာလာကမသွားဘဲနဲ့ဒိဋ္ဌိလမ်းကသွားလို့ရှိရင်မရောက်ပြီဘူးဟုတ်လား တိရဇာကပါမှဖြစ်မှတိရဇာကပါမလွယ်ဘူးတဲ့ဒီလားကသုံးအောင်သွားလားသုံးရင်ရွာတွေ့တယ်လို့ပဲနိဗ္ဗာန်တွေ့မယ်ဟုတ်လားမှန်အဲ့တော့နိဗ္ဗာန်ရောက်ခြင်းလို့ရှိရင်နိဗ္ဗာန်သွားတဲ့လမ်းကိုလည်းသွားဖို့ရလိုတဲ့ကဆိုရင်ဟုတ်လားမှန်ပါဗျာဒီတိုင်းနိဗ္ဗာန်ရပါလို့သုတောင်းနေုံနဲ့လည်းပဲသိချပြီးတော့မနေနဲ့ဘူးဟုတ်လားမှန်ပါဗျာဒီကြပြီးတော့မနေ့ကပြောတဲ့အတိုင်းပဲဟိုအကျိုးပေးတာနဲ့တူတယ်သူစိတ်တော့ပြစ်မှာပါပဲမှန်

နိဗ္ဗာန်ကိုမျက်မှောက်ကိုယ်တိုင်တွေ့သွားနိုင်တယ်တခါဆိုရင်ဟုတ်လားမှန်ပါဗျာအဲဒီတော့ကိန်းတည်တဲ့ဥစ္စာကိုဒီကိန်းတည်တဲ့အလုပ်ကိုလုပ်ခွင့်ရမကောင်းဘူးလားကောင်းပါတယ်အမေဘုံဒီပါရပါလေဆိုတာကတော့ရတော့ရမှာပါဘယ်တော့ကြာမှမသိဘူးဟုတ်လားမှန်ပါဗျာဘယ်တော့ကြာမှမသိဘူးဟိုတယုတ်ကြီးပြောတာလို့ပဲတယုတ်ကြီးတူကပြောတယ်တဲ့တခါဆိုရင်ဟုတ်လားမှန်ပါဗျာ

အမှသူတို့လိုလိုလို့ဆိုရင်ဒီမှာပါဟိုကဘွားပြူပြီးတော့ရှင်ကိုနေပါလေစားပြီးအခြေကျလို့ချင်းရွတ်ကြမှာပါပဲဒါမဲ့သူကြီးကသူကသူ့မိတ်ဆွေကြကြင်လာပြီသူကကြကြင်လာတော့သူကတော်တော်လေးကလည်းပြေးကမရွတ်တော့သူကရွတ်စီကျင်လာတော့သူဘာပြောတယ်လဲဆိုတော့ကဲလေသချင်းဆိုကြလေသူပြောတယ်သူကသူကသချင်းဆိုတယ်မှာတော့သချင်းဆိုကြလေမဲလေ ကိုယ်နေစပါရီစထွေးလိုက်ဘာလို့မလဲပါရီလို့မရဘူးဖြစ်သေးဖြစ်သေးတယ်ဆိုသူတို့ဖြစ်သေးဖြစ်သေးတယ်ဟောလူတွေကဒီကြောတဲ့ခါကာလကျတော့အဲမင်းညာပညာဒိဗ္ဗာကိုမြင်မောပြနေပြီဖြစ်သေးပါလို့ဘယ်လိုပြေးတယ်မို့လားမှန်ပါဗျာသူဖြစ်သေးဖြစ်သေးနဲ့ဘာမှလည်းမဖြစ်ဘူးဆိုတော့ဖြစ်သေးဖြစ်သေးနဲ့ဘာမှလည်းမဖြစ်ဘူးဆိုသူကသူပြေးလိုက်လည်းဖြစ်တာမဟုတ်ဘူးတကယ်ထင်ရဟုတ်လားမှန်ပါဗျာကိုကကြင်အောင်မှဖြစ်တာ ပြင်ဝဖြစ်တာမေဘုရားကရပါလို့ဆူတောင်းရုံနဲ့မပြီးသေးဘူးဆူတောင်းတဲ့အတိုင်းလည်းပြည့်စုံပါစေဆိုလို့လည်းမပြီးသေးဘူးဟုတ်လားကျင်လဲကျင်ဥမှာဖြစ်မှာအဲ့တော့အခုဘုန်းကြီးများကတော့တကယ်ကျင့်မှုရာတွေကိုပြောနေပါတယ်ဟုတ်လားမှန်ပါဗျာအဲ့တော့จิตတိုင်းမှကျွယုံနာစုဆွဲမှုကင်းပြောက်ပြီးမမြဲစင်ရဲ့သဘောပဲညာနဲ့ရှင်းတော့သည်ဟောจิตတိုင်းသာတတိလေးနဲ့လိုက်ပြီးကျွနေပါတဲ့ဘယ်ခါသိငိမ့်တဲ့နိဗ္ဗာန်တန်ရောက်ပြီးတော့သွားမှာ စွဲမှုကင်းပြောက်မဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ကြီးတော့စွဲမှုတွေကင်းပြီးတော့သွားလို့ရှိရင်ဝိပဿနာဉာဏ်နဲ့စဉ်းနိုင်တက်ပြီးတော့အရိယာမဉာဏ်လမ်းပေါက်ပြီးနိဗ္ဗာန်ကိုရောက်သွားပါလိမ့်မယ်အဲဆိုစွဲမှုကင်းပြောက်မဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ကြီး သွဲမှုကင်းကြောင်းမလန်းပါဆက်ရောက်နိဗ္ဗာန်ကြီးသွဲမှုကင်းကြောင်းမလန်းပါဆက်ရောက်နိဗ္ဗာန်ကြီးသွဲမှုကင်းကြောင်း ယ်လာမှုကင်းပြောက်တဲ့ဘယ်လာမှုကင်းပြောက်သွားလို့ရှိရင်အရိယာမေလနေပေါက်ပြီးတော့သွားပါတယ်တဲ့ဒါကအရိယာမေလပေါက်ပုံကအစီကြီးဟောတာပါတကားသိရင်ဟုတ်လားဒီနေ့တော့နည်းနည်းလေးဟောတာလားဘာလို့ဆိုရင်မေလပေါက်ပုံကကျူမှနေတဲ့ဖြင့်နာမယူပါပရိစေရညာနာယုတ်ပိုက်ချပြီးဘုံနောက်ပစ္စယပရိကညာနေဖြစ်လာဘုံဥရိယဝေယဟုတ်လားသမတနာဥရိယဝေယ

ဖြစ်တိုင်းဖြစ်တိုင်းနေမှားရမယ်မြတ်စွာဘုရားကဓာတ်ရိုက်ပေးတာကိသံတော်ဝါကိသံမိတိပသနာတိကိသံတော်ဝါသွားပြီးရှိတော်လဲကိသံမိတိသွားပြီးဟူ၍ပသနာတိပြီသွားရင်သွားရင်သွားရင်သတိရဖို့လာတယ်ဟုတ်လားသွားရင်သွားရင်သတိရပြီးတော့သိသွားဖို့အဲ့ဒါလေးကိုဟောတာအဲ့ဒါ သွားတယ်သွားတယ်သွားတယ်သွားတယ်လို့အမြဲပြလိုက်ပြီးတော့သတိရနေဖို့ပါပဲအဲ့ဒါကိုရှုတယ်မှတ်တယ်နှလုံးသွင်းတယ်ဘယ်လိုပဲခေါ်ခေါ်ပေါ့မှန်ကတော့သွားနေတဲ့သဘောတွေသိဖို့ပဲအဲသွားနေတဲ့သဘောပြီးတော့ဘာတွေသိတယ်လဲဆိုလို့ရှိရင်အတ္တကသာကပြောတာကိသာမိတိစိတ်တဥပ္ပဇ္ဇတိသွားတာ သူ့တဲ့တဲ့နဲ့မသွားနိုင်ဘူးတဲ့သွားမယ်လို့ကြံတဲ့စိတ်ကလေးကစဖြစ်လာတာတဲ့အဲဒီစိတ်ကလေးကိုယောဂီပုဂ္ဂိုလ်ကသိရမယ်တရားအထုတ်ခါကတော့မသိသေးဘူးတခါပြင်ဟုတ်လားမှန်ပါဗျာနောက်မှသိတာနောက်မှသိတာအခုတခါသွင်းရလက်ကလေးလှုပ်ကြည့်သားမလားတညိုးလေးလေမှန်ပါကဲကိုယ်လိုက်စလိုက်ကိုယ်လိုက်စလိုက်အားလုံးမဲ့လို့ကြည့်ကိုယ်မဲ့လို့ကြံတဲ့စိတ်ကလေးရှားလို့တွေ့ပါမလားတွေ့ပါဘူး ဆမ်းမယ်ကြတဲ့ဆမ်းမယ်ကြတဲ့စိတ်ကလေးရှာလို့တွေ့ပါမလားမတွေ့သေးဘူးခုကဘယ်ဒီလောက်လည်းတွေ့လို့ရှိရင်လည်းအကုန်လုံးနှိပ်ပါရောက်ကုန်မှာဟုတ်လားမှန်ပါဗျာလူတွေတော့ကြာမှာမဟုတ်ဘူးလောကမှာတကယ်တော့နှိပ်ပါရောက်ရကြအောင်တော့ပြောတော့မတွေ့သေးဘူးသာအစင်းနဲ့အထုံးပါဟုတ်လားမှန်ပါဗျာအဲအစင်းနဲ့အထုံးသွားတဲ့ပုဂ္ဂိုလ်အဲ့ဒါလေးတွေ့တဲ့ကိစ္စမီဒီစိတ်တန်းသွားမယ်ဟူကြတော့စိတ်ဒီဥပ္ပစ္စတိရှိဥစွာဖြစ်ပေါ်လာသွားသွားတယ်ဆိုတာအမှန်ကတော့သွားမယ်စိသွားမယ်ကြံတာကြီးအရင်စဖြစ်တာပဲဒီလိုပြီးတာပဲ ယောဂီပုဂ္ဂိုလ်အဲဒီလိုပဲပြီးပါတယ်တချို့ယောဂီတွေဘုန်းကြီးများကလည်းလောလောကူပဲပေးထားတယ်ဟိုမှာရုပ်မူရတယ်မှားဖို့ရတော့ပဲပေးထားတယ်နောက်တော့သူတို့ကဘာပြောလာတယ်ဆိုတော့အခုဗျာတဲ့တတိတော်အပူတွေပူတွေလျှောက်တွေ့လာတယ်အရင်ကတော့ကိုယ်တယ်ဆိုရင်ကိုယ်တယ်ကိုယ်တယ်ဒီလိုမှားရတာပဲအခုဒီလိုမဟုတ်ဘူးတဲ့ကိုယ်မကိုယ်ရင်ကတည်းကကိုယ်ကျင်တဲ့စိတ်ကလေးကပေါ်နေလို့တဲ့အဲ့ဒါတွေမှတ်နေရကိုယ်ကျင်တဲ့ကိုယ်ကျင်တဲ့ဒါတွေမှတ်နေရ ဒီအပူကြီးဘယ်နှနာရောက်လာမှမသိဘူးလေသူပြောတယ်ဟုတ်လားဒါတည်းကဘုညာရှုရမပြောသေးဘူးသူကသူသိလာတာဟုတ်လားဒါတွေသူကမှားတယ်ဒီလိုလာပြောတာဟာဆင်မကြီးကြီးကကြတာပဲလို့သူကမှားတာမဟုတ်ဘူးလို့သူကဒါအမှားပဲဒါသိအောင်လုပ်ရတာဘုရားကလည်းအဲ့ဒါဟောတာဘုရားကလည်းပဲဟောကိသံတော်ဝါသွားပြီးရှိတော်လီကိသမိတိသွားပြီးဟူ၍ပဇာနာလေးပြီးသွားပြီးရှိတော်သွားပြီးဟူ၍ပြီးဒါပဲမို့လားသွားခြင်းရဲ့စိတ်ကလေးကိုပြီးပါလို့ပါဘူးမို့လားတကယ်

ပြီးလည်းပြီးပါတယ်ဟုတ်လားမှန်ပါဒါကဆရာပြောတယ်လေဘုန်းကြီးများယောဂီတွေအကုန်လုံးသိတာပဲလို့သွားရင်လည်းသိကလေးအကုန်လုံးသိတာတော့ကြတော့ဒါဝါယံစနိတိတံတို့သွားရင်လည်းသိကဝါယံလှုပ်ရှားသောဝါယောဓာကိုစနိတိဖြစ်စေအဲ့ဒီစိတ်ကလေးကလှုပ်ရှားတဲ့ဝါယောဓာဖြစ်စေတယ်တောင်းနှင်းလှုပ်ရှားမှုလေးဖြစ်အဲ့ဒီဝါယောဓာကလေးတို့တို့ပြောကြပါစေသူပါဠိနဲ့တည်ကျွနေကြားနေမယ်အဲ့ဒီဝါယောဓာကလေးဒီလိုလုံးပြန်နှံပြီးဘောလုံးနဲ့များလေထိုးလိုက်တော့လေပြန့်သွားတော့ဘောလုံးကြီးကားလာတယ်မို့လား အဲ့လိုပဲတခါလဲတကူလုံးမှာခြေတော့ဆိုင်ပြီးတော့စိတ်ပိုင်းနေမှာလေကတခါလဲတွန်းကန်ပြီးတော့ပြန့်သွားတဲ့ခါကလာမှာအဲတနည်းတနည်းအားတနည်းအားယူရတော့တာကိုတခါသင်ရဟုတ်လားအခုလေတိုက်တော့လေတွေကတနည်းအားတနည်းအားယူနေတယ်မို့လားယူပါအဲ့ဒါလိုပဲကိုယ်တွေကရုပ်တွေကလည်းဝါယောဓာတ်တွေကတွန်းကန်လိုက်တဲ့ခါကလာတရွေ့တရွေ့တရွေ့တရွေ့ယူသွားတာသွားရင်လည်းစိတ်ချလိုက်တရွေ့ယူလိုက်သွားရင်လည်းစိတ်ချလိုက်တရွေ့ယူလိုက်သွားရင်လည်းစိတ်ချလိုက်တရွေ့ယူလိုက်ဒီလိုကိုခြေတလားမှာယူရအများကြီးကတည်းကဟုတ်လား အဲ့ဓာတွေကိုသိလာတာကိုယောဂီပုဂ္ဂိုလ်ကသိတာဒီလိုသိလာတော့ဘယ်နဲ့အောင်မိလဲဆိုတော့ဩသွားတယ်ဆိုတာခေါ်လို့တာခေါ်နေရတာနော်သွားရတဲ့ပုဂ္ဂိုလ်တည်းဘာမှမရှိဘူးသွားရင်လည်းစိတ်နဲ့ရွေကြားတဲ့ရုပ်သွားရင်လည်းစိတ်နဲ့ရွေကြားတဲ့ရုပ်ဒါရှိတာပဲဒါမှလည်းပဲသွားရင်လည်းစိတ်ကလည်းအသစ်အသစ်ပဲရွေကြားတာလည်းအသစ်အသစ်ပဲတဏှာတဏှာကိုမရောက်ဘူးဒီတရွေ့ရွေ့လိုက်ဒီတရွေ့တင်ပြောက်ဒီတရွေ့ရွေ့လိုက်ဒီတရွေ့တင်ပြောက် မမြဲတဲ့တရားတွေပဲဒီထဲကသွားအောင်လို့ပြုပြင်ပေးနေတဲ့ပုဂ္ဂိုလ်သားတွေလည်းဘာမှမရှိဘူးဆိုတာယောဂီပုဂ္ဂိုလ်ကကိုယ်တိုင်ရှင်းပြရမှာဟုတ်တယ်ကတည်းကဟုတ်လားအဲ့ဒါတက္ကရာကဘယ်လိုပြီးတယ်လို့ပြောပြီးလည်းပြီးပါလေခုဒီတိုင်းမှလို့ကျင်သွားသွားတယ်သွားတယ်သွားပါလေဆိုတာအမှတ်တရနေလားပြီးတော့မှနေအဲ့ဒီတိုင်းပဲပြီးတာပဲအဲ့ဒါကြောင့်သွားရင်သွားရင်ရှိရမယ်ရရင်လည်းရှိရမယ်ထိုင်ရင်လည်းရှိရမယ် ပြီးတော့လဲလျောင်းအိမ်လည်းရှိရမယ်ဘုံမူရာတွေဘာတွေပဲပြုပြုတယ်ပြုတိုင်းပြုတိုင်းလည်းရှိရမယ်ခြေတော်တည်ရင်ရှိရမယ်နောက်တော်ဆုံရင်ရှိရမယ်ကိုယ်ရင်ရှိရမယ်ဆန့်ရင်ရှိရမယ်တဲ့တဲ့ကြည့်ရင်ရှိရမယ်စောင်းငယ်ကြည့်ရင်ရှိရမယ်လူရင်တော့ကိုယ်မူရာတွေဘာပဲလို့လို့သိဖို့ရဒါပါပဲကတည်းဟုတ်လားမှန်ပါဗျာအဲ့ဒါတွေသိအောင်ရှိရမယ်တဲ့တခါ

ကိုယ်ရင်ကိုယ်ရစရင်စတယ်လှုပ်ရင်လှုပ်တယ်အကုန်လုံးရှုဖို့ပါပဲအဲစိတ်ကူးစဉ်းစားလေကြံစည်တာတွေစိတိုင်းစိတိုင်းရှုနားပဲကျင်နာကြခဲပါလေစိတိုင်းစိတိုင်းရှုဝမ်းနဲ့ဝမ်းသာပဲလေရှုစိတ်ပြက်တာလည်းရှုသဘောတရားတွေစိတိုင်းစိတိုင်းရှုဟုတ်လားမှန်ပါအဲ့ဒါပါပဲအဲ့ဒါဒါကပြင်ခုနပြောတဲ့ဒီတရားကလံဖွင့်တာပဲဒါပဲဟုတ်လားမှန်ပါဗျာနိဗ္ဗာန်ရောက်ခြင်းအဲ့ဒီတည်းအထုအောင်မှာမှန်ပါညာများအမှုနဲ့ပဲမဲ့လို့ကိုယ်အိမ်နေခဏလောက်မှထိုင်ပြီးအထုဖို့ဟုတ်လားမှန်ပါ ဘုရားရှိခိုးနေတော့ဘုရားရှိခိုးပြီးစားပေါ်တယ်ဘုရားရှိခိုးပြီးလို့ချင်းအဲ့ဒီမှာအထုနိုင်ပါတယ်မှန်ပါအဲ့ဒီတော့အခုပြောတာကိုမူရတယ်ယူတိုင်းယူတိုင်းအကုန်လုံးလိုက်ပြီးတော့ယူရမယ်ဆိုတော့စကားစမှာတော့အကုန်လုံးလိုက်မယူနိုင်သေးဘူးဆိုတာထင်ရဟုတ်လားမှန်ပါဗျာဒါကြောင့်ထိုင်းနေတဲ့ခါကလာထိုင်းနေထိုင်းနေဒီလိုယူရင်လည်းအလုံးလိုက်ကြီးဖြစ်နေတော့ယူကသဘောမကျတာဘူးဒါကြောင့်ဘုန်းကြီးကသေချာနေရာလေးနဲ့ပိုင်းချပြီးတော့ယူခိုင်းရတယ်ဘိုက်ကလှုပ်ရှားတာတွေစယူရဟုတ်လားမှန်ပါဖောင်းတယ်လာတာလေးရှိတယ် အသက်ကြီးလိုက်တော့ဘက်ကဖောင်းတယ်မလားဟုတ်လားအသက်ကြီးလိုက်တော့ဘက်ကပိန်ကြမလားဟုတ်လားအေးဖောင်းတယ်လာတာလဲတောင်တင်းတဲ့သဘောလှူချတဲ့သဘောရှိတယ်ဘိုက်ထဲမှာဟုတ်လားပိန်ကြတာလဲတောင်တင်းတဲ့သဘောလှူချတဲ့သဘောရှိတယ်အဲဒီတောင်တင်းလှူချတဲ့သဘောကဝါယောဓပဲတကဆိုရင်ဟုတ်လားအဲဒီဝါယောဓကိုဝိပဿနာရှုရင်ဘယ်လိုရှုရမလဲဆိုလို့ရှိရင်လက္ခဏာနဲ့ရာသနဲ့ပြစ္ဆုပ္ပဒါနဲ့ရှုရမယ်တဲ့ဒါရာကြီးကညွှန်ပြတာက

ဟိုတဲ့အေးခဲခဲခဲရှားပွေနေကြမလို့ဘူးဟုတ်လားမှန်ပါအဲ့ဒီမှာလက္ခဏာနဲ့ရသနာပြစုပ္ပထာနဲ့ဗရထာနဲ့ရှင်းရမယ်အဲ့တော့အခုသွားတဲ့အခါကာလမှာသွားတယ်သွားတယ်မှရင်လည်းဒီတောင်းတင်းထုတ်ရှားတဲ့ဝါယောဓာရဲ့လက္ခဏာရတာပြစုပ္ပထာနာတွေသိရမှာဒီလိုသိတာပါပဲဟောဘိုက်ကနေပြီးတောင်းတင်းထုတ်ရှားတဲ့ဖောင်းတဲ့ပင်တဲ့သဘောရှိနေဒီတိုင်းသိတာပါပဲ အဲ့ဒါဆောင်းမုတ်ကလေးဘုန်းကြီးကပေးတာဝါယောဓာဆိုတာဝိသမနာလက္ခဏာရှိသေးတယ်သမုဒိနာရတာရှိသေးတယ်အဘိညာရပစ္စုပ္ပန်ရှိသေးတယ်အဲ့ဒီလက္ခဏာနဲ့ရတာပစ္စုပ္ပန်လေးတွေကိုမှတ်ရအောင်ဘုန်းကြီးကဆောင်းမုတ်ကလေးပေးတာထောက်ကံတောင်းနဲ့ရော့ရင်းတမီထောက်ကံလေဆိုတာပါဠိလိုကဝိသမနာခေါ်တယ် အဲစာလုံးကထောက်ကန်တယ်တဲ့တရားထဲကတော့ထောက်ကန်တယ်ဆိုတော့သိမသုံးဘူးတကားတင်ဟုတ်လားတောင်းတယ်ကျင်းတယ်သုံးပါတယ်ဒါကြောင့်ထောက်ကန်တောင်းခြင်းအဲတောင်းခြင်းဆိုတာလည်းပဲသူ့လောက်မကျင်းတာတွေထောက်ပြီးတကားထောက်ဆပြီးတော့တောင်းနေတယ်ခေါ်ရတယ်သူတဲ့ကျင်းတာထောက်ဆလိုက်မယ်ဆိုရင်ညော့တယ်လို့ပဲခေါ်ရတယ်ဒါကြောင့်မို့ထောက်ကန်တောင်းနေညော့ရင်းတမီးတယ်ထောက်ကန်နဲ့တောင်းနဲ့ကျင်းနဲ့ညော့တယ်ဆိုတာကြီးအကုန်လုံးဝါယောဓာပဲဒါဝါယောဓာရဲ့သဘာဝလက္ခဏာပဲ အဲ့တော့ဘိုက်ကဖောင်းတယ်ပိန်တယ်လို့စိုက်ပြီးတော့မှတ်တဲ့အခါကလည်းဘိုက်ထဲကတောင်းတာကျင်းတာတယ်မသိပြီဘူးလားသိပါဘူးအဲအဲပြီးလို့ရှိရင်ဒါဝါရောလာရဲ့လက္ခဏာသိတာပေါ့ဒါမူမားနေပြီဒါဆိုရင်ဟုတ်လားအဲပြီးတော့ရိမ့်ရိုင်းလှုပ်ရှားရွေသွားရပြီးတဲ့သမှုရဏရာတာသမှုရဏဆိုရွေချတယ်အဲရိမ့်နေရိုင်းနေရွေတယ်ရှားတယ်ခွာတယ်ဆိုတာသူတို့ပဲလားသမှုရဏပဲ အဲ့တော့ဘိုက်ကဖောင်းနေပိန်နေမှတဲ့ခါကာလမှာအပြင်ဘက်ရွှေ့သွားလိုက်အတွင်းဘက်ရွှေ့သွားတယ်ဒါမသိပြီဘူးလားသိပါဘူးအယူရှားတဲ့သဘောသားဝါယောဓာရဲ့ရသကိစ္စရသတဲ့ဝါယောဓာကသူအလုပ်လုပ်တာဘယ်နဲ့လုပ်သုံးဆိုရင်ဝါယောဓာလေးဆိုတာကသူကရွှေ့နေတာပဲဟုတ်လားအဲအလိုလိုလေးတွေလည်းပဲသူကကျွေ့နေတာပဲဟိုသွားဟိုကျွေ့ဒီကျွေ့သွားနေတာပဲအကျွေ့ချတာသွားရတဲ့ဥစ္စာသူ့ကိစ္စသူ့လုပ်ပဲတဲ့အဲ့တော့ဘိုက်ကဖောင်းနေပိန်နေမှားနေတော့ကို လှုပ်ရှားတဲ့သဘောယူရှားတဲ့သဘောသမုဒိနာရတကိုမသိလေဘူးလားသိပါဘူးအဲ့ဒါသဘာဝကြမှားနေတာတကတည်းကဟုတ်လားဟောပြီးတော့အဘိနိဟာရပစ္စုပ္ပဒါနာတဲ့အလိုရှိရပဲအဲရှင်းရှုဆောင်တတ်တယ်တဲ့လူရှိရပဲကိုဆွဲဆောင်တာတွန်းဆောင်တတ်တယ်တဲ့ဘိုက်ကဖောင်းနေပိန်နေမှတဲ့ခါကာလမှာအတွင်းဘက်ကိုရွှေ့လာလိုက်အပြင်ဘက်ကိုရွှေ့သွားလိုက်တွန်းသွားသလိုဆွဲသွားသလိုဒီလိုလည်းပဲသိနိုင်ပါတယ်အဲ့ဒါကပစ္စုပ္ပဒါခေါ်တယ် အဲသူလိုရာပဲတွန်းလျက်ဆောင်နေတဲ့ဝါယောဒကိုသိရင်အဲ့ဒီထောက်ကနဲ့တောင်းနေတဲ့သဘောလှုပ်ရှားတဲ့သဘော အလိုရှိရာပဲကိုတွန်းဆောင်ဆွဲဆောင်တဲ့သဘောအဲ့ဒီလက္ခဏာရတာပြစ္စုပ္ပထာနဲ့သိရမယ်ဆိုတာလေးကိုသောင်းမူလေးဘုန်းကြီးကပေးတယ်ဒါကကိုကိုပိုင်ညာနဲ့ဆုံးဖြတ်နိုင်ဖို့ဟုတ်လားကဲဒါလေးတော့ဆိုရအောင်မယ်ဒါလေးဆိုပြီးမှဟိုတရားထုတ်ပုံလေးပြီးတော့တရားထုတ်လေးပြောပြီးတော့ခဏနာဟုတ်လားခဏနာပြီးတဲ့အခါမှာဟိုခဏပြောတဲ့

ငြိမ်းရန်လှုပ်ရှား၍သွားရသည်သူလိုရပဲတွန်းလျက်ဆောင်သည်သူလိုရပဲတွန်းလျက်ဆောင်သည်ဝါယောဒာတိမမြယောဂီ ထောက်ကံတောင်းပင်လျော့ခြင်းတမီရိမ့်ရိုင်းလှုပ်ရှား၍သွားရသည်သူလိုရပဲတွန်းလျက်ဆောင်သည်ဝါယောရာတိမမြာယောဂီသောထောက်ကံတောင်း ရိညာရောကြာပြီးပါ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

ဟုတ်လားမှန်ပါသမာဓိညာကျင့်လာဘယ်တော့ကြမှာဖြစ်လဲဆိုအကောင်းဆုံးကသူကဘင်္ဂညာကြီးကြမှာဖြစ်တာမှန်ပါဟိုကျမ်းဂန်ကလည်းဘင်္ဂညာကြမှာပဲပြောတယ်ဘင်္ဂညာကြတော့ကိုဥရိယပြေညာဘင်္ဂညာကြောင်းတဲ့အခါကာလမှာတဲ့အစကတော့ကိုအဖြစ်လည်းပဲရှင်းနေတာပဲမပြမစက်ဖြစ်တဲ့သဘောလည်းရှင်းတာပဲဒီပုံသဏ္ဍာန်နမိတ်တွေလည်းပဲတွေ့နေတာပဲအဲဘင်္ဂညာကြောင်းတဲ့အခါကာလကျတော့ အဲ့ဒါတွေအကုန်လုံးကြောက်သွားတဲ့အဖြစ်သဘောမရှိဘူးတဲ့ဒီတဲ့သဘောမရှိဘူးတဲ့မပြမစက်ဖြစ်နေတဲ့သဘောမရှိဘူးတဲ့ပုံသဏ္ဍာန်ထေရတွေလည်းမရှိဘူးတဲ့ဘာတွေတွေ့တော့လဲဆိုတော့ကုန်းနေတာပြောက်နေတာချုပ်နေတာဒါပဲတွေ့တော့တယ်တဲ့အဲ့ဒီဘင်္ဂညာရောက်တဲ့ခါကျတော့ယောဂီတွေအခုတိုင်းသိတာတကဆင်ဟုတ်လားမှန်ပါဗျာဝိညာယောဂီတွေအကုန်လုံးပဲအဲ့ဒီဘင်္ဂညာရောက်လို့ရှိရင်တော့ပုံသဏ္ဍာန်ထေရတွေပြောက်လို့ဖောင်းနေဆိုရည်နဲ့ကျွေ့ပြီးတော့ပြောက်နေတာလေးကြီးလည်းရှိတယ်ဘိန်းနေဆိုရည်နဲ့ပြောက်တာကြီးလည်းရှိတယ်ဟုတ်လား အဲ့ဒီသဘောကြီးအမှန်တိုင်းသိလာတဲ့အခါမှာအနိစ္စဒုက္ခအနတ္တဆိုတာတော့အထူးစဉ်းစားနေဖို့မလိုပါဘူးကတည်းကဟုတ်လားအေးမမြဲတဲ့သဘောကြီးကိုယ်ပိုင်ဉာဏ်နဲ့သိတယ်ဆင်းရဲတွေဆိုတာကိုယ်ပိုင်ဉာဏ်နဲ့သိတယ်ပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားတွေပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့သိတယ်ဒါကြောင့်ဆွဲလမ်းမှုတွေကင်းပြောက်တာဆွဲလမ်းမှုတွေကင်းပြောက်ပြီးတော့ဝိပဿနာဉာဏ်စဉ်းတိုင်းတက်ပြီးတော့အရိယာမဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တာတကယ်ဆင်းရဟုတ်လားမှန်ပါဗျာအဲဒီတော့တရားထုတ်ဖို့အခြေခံလေးကတော့သုံသွားပါရဲ့နော် သုံးသွားတော့နည်းနည်းလေးတရားလေးအထုတ်ကြအောင်ဟုတ်လားမှန်ပါတရားလေးနည်းနည်းအထုတ်ပြီးတော့နားရမယ်နော်နားပြီးတော့ဟိုကျော်လေးတွေပါလေးတွေဟိုကပ်ဖို့ဟုတ်လားမှန်ပါကပ်ပြီးတော့နောက်ဟိုနည်းနည်းပါးပါးဟောပြီးတော့တရားသိရမယ်ဟုတ်လားမှန်ပါဗျာကဲကဲတရားထုတ်ပုံလေးဘုန်းကြီးကပြောအခုတရားလာတဲ့ဟိုတဲ့ယောဂီတွေအထုတ်ကြတာတွေကတော်တော်များနေပါတယ်မှန်ပါတော်တော်အာမထုတ်ဘူးတဲ့ပုံကိုယ်တွေလည်းပဲခုခဏလောက်အားထုတ်ရရင်လည်းပါရမီရိုးစီတွေဖြစ်သွားမယ်ကြတယ်ဟုတ်လားမှန်ပါမှန်ကောင်းတယ်မှန်ကောင်းတယ် ဒါတွေရခဲ့တယ်ဒါတွေတရားလက်ဆောင်လေးဒါလေးပဲကြံမှာဟုတ်လားဒီပြင်ဟောတာတွေတော့ကြမေ့ကုန်မှာအဲ့ဒါလေးပဲအထုပ်ကုန်လေးပဲကြားနေမှာဒါတွေကတော့ကိုယ်ရင်ကိုယ်လည်းအများအားနောက်လည်းအထုပ်နိုင်တယ်အမှန်ကိုကောင်းပါလေကုတ္တမာလည်းလားအဲ့တော့တတိတရားနဲ့ရှိရမှာကဓဝါ၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာနေအကုန်လုံးရှိရမှာပါပဲမျက်စိကမြင်တိုင်းမြင်တိုင်းနဲ့ရှိရတာပဲ နာကကြားတယ်၎င်းကနာနိုင်ဇရာကရတာစသည်တယ်ကိုယ်ကတွေ့တည်တယ်ဒီကုစကြသည်တယ်အကုန်လုံးကျွရမှာတွေကြီးတယ်ပါပဲဒီကိုယ်ထဲမှာဘယ်ရုပ်ဖြစ်ဖြစ်ဘယ်နာဖြစ်မကျွရမယ်ဘာမှမရှိဘူးအကုန်ကျွရမယ်တရားကြီးတယ်ပဲဒါပေမဲ့လို့စအာဒုက္ခသာပုဂ္ဂိုလ်အကုန်လုံးလိုက်မကျွနိုင်သေးဘူးဒါကြောင့်နည်းနည်းကစပြီးတော့ကျွရဟုတ်လားအခုတစ်ထိုင်အတွင်းမှာဆိုလို့ရှိရင်သိနေတော့မရှိနိုင်သေးပါဘူးအဲကြောင့်ဟောဘိုက်ကိုသိနေစိုက်တာ မျက်စိလေးမိတ်ဘိုက်ကိုစိနေဆိုင်တာဖောင်းတယ်လာတာတွေ့လိမ့်မယ်ဖောင်းတယ်လို့ပဲဒုလကူကခွန်ကြီးများနာမည်နဲ့ဒါမှတ်တယ်သူရင်ကအဲဒီဖောင်းတယ်လာတဲ့သဘောလေးသိဖို့ပဲဘိန်ကြတော့တွေ့လိမ့်မယ်ဘိန်တယ်လို့ပဲရှိရမှရဖောင်းတယ်ဘိန်တယ်ဒီလိုဆိုလေးကတော့ပါးစပ်ကရုပ်ဆုံးမဟုတ်ပါဘူးစိတ်ထဲကပါပဲသူစိတ်ထဲကစိတ်စီလေးနဲ့လိုက်နေုံပါပဲ အသက်ရှူလည်းပြင်ဖို့မလိုဘူးနေအောင်လည်းသက်အောင်မထားရဘူးညာညာလည်းမရှူရဘူးပြင်းပြင်းလည်းမရှူရဘူးတရားထုတ်တယ်ဆိုတာဟာဘာမှအသိမလို့ရပါဘူးရှိပြီးသားတရားလေးတွေလိုက်ပြီးတော့ရှုအောင်ပါပဲရှိပြီးသားတရားလေးတွေမရှုဘဲနေရင်မသိဘူးရှုရင်သိတယ်ဒါတော့ပဲကြွားပါတယ်ဘာမှအသိမလို့ရပါဘူး ဟိုခန္ဓာ၅ပါးတရားတွေကသူကရှိနေတယ်သူကသူဖြစ်နေတာလေအဲ့ဒါတွေနောက်ကလိုက်ပြီးရှုုံလေးပဲလိုတယ်ဒါကြောင့်မို့အသက်ရှုတွေဘာမှမပညာဘူးမမာလေးရှုနေရင်ဖောင်းတယ်လားမဖောင်းနေမှပိန်ကြသမားပိန်နေမှမှဆိုတာလည်းပဲနှလုံးသွင်းတာပါပဲရှုတာပါပဲဖောင်းနေပိန်နေဖောင်းနေပိန်နေတဲ့စိတ်ပြီးလင်းနေလိုက်ပြီးတော့မှနေတယ် ဒီလိုမှနေရစိတ်ကတခြားထွက်တော့တယ်ဖြစ်တယ်ဦးမယ်သေသူသာမငြိမ်ဘူးသွားတယ်อืมအချိန်ကလည်းပဲမြင်းနဲ့လှပြီနော်အင်ကြင်လာပြီဒီလိုစိတ်တွေလည်းဖြစ်ချင်းဖြစ်မှာဟုတ်လားအဲ့ဒီဖြစ်တဲ့စိတ်ကလေးမှားရမယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်ကြံရင်ကြံတယ်မှားလိုက်ဘူးမှန်ရင်ကြောက်သွားလိမ့်မယ်ဒီစိတ်ကလေးကပြင်းပြင်းဖောင်းနေဘိန်းနေပြန်ပြီးမှမြဲတဲ့ကြံမှာအခုထိုင်တာတော်တော်ကြားနေတော့ညောင်းတာတွေပူတာတွေ

ဒါလည်းကောင်းတာနဲ့ပိန်တာဘက်ကလုံကြတဲ့သဘောလေးရှုနေရုံပဲပေါင်းတယ်လာလိုက်ပိန်ကြသွားလိုက်ပေါင်းတယ်လာလိုက်ပိန်ကြသွားလိုက်ဒါပဲဇရာစိတ်ကူးတွေပြင်လိုက်ပြီးတော့မှညောင်းတာပူတာတွေပြင်လိုက်ပြီးတော့မှအသာကျရင်လိုက်ပြီးတော့မှပြီးရင်ပေါင်းတာပိန်တာပြန်မှအခုတခါနုနာသလောက်ပါပဲဣမာယဓမ္မနုဓမ္မအာတာဣမာယပရိပရာယသရာမရဏမပိမောစိတ်တာမိ ဤမာယာပရိပဒါယဤကျင့်ပရိပါဖြင့်သရမရဏမဝယ်ရင်ဇေယချင်းမအားတာမကျွေကံပရိမုစိတာမိလွမြောက်မှာပါတကားဝိသုဒ္ဓိမကတရားထုတ်ခံဒီကိုယ့်ကိုယ်ကိုအားပေးဖို့ရလေဒီလိုအားထုတ်ရတာလေးဟာသေးသေးကိုယ်ကိုယ်မဟုတ်ဘူးအမှန်တရားကြီးရောက်တဲ့လုပ်ငန်းပဲလောကမှာဒီနေ့လို့ဒီနေ့စားတဲ့

သေးသေးကိုယ်ကိုယ်မဟုတ်ဘူးတဲ့တသားနေရာလုံးတွေ့သွားမယ်။အိုခြင်းသေခြင်းစိုက်တော့သံဃာကိုဆင်းရဲတယ်တဲ့အပေလေးပါကြာရမယ်ကိုဆင်းရဲတယ်။အဲဒီကိုဆင်းရဲတယ်အကုန်လုံးကလွတ်မြောက်စေနိုင်တဲ့အကျင့်ပဲဒီကျင့်ဟာဒီမာယာပြိရာယေကျင့်ပရိပါဖြင့်ဝိယာမရဏမအိုရရင်တရားခြင်းမအာရမကျုဧကပိမုစိတာမိလွတ်မြောက်အောင်မှာပါတကားလို့ဩ စီခြင်းလေးရတဲ့တဲ့မြတ်စွာဘုရားဤပฏิပဌာန်ဒေသနာတော်ရကျင့်မုံကျင်ဤလေးရတဲ့အတွက်ဒီကျင်ဤကျင့်ပြီးတော့ငါဟာဒီနေ့ကြလို့ရှိရင်ဘယ်လေးပါးကလွတ်မြောက်ပါမယ်။ဥပါခြင်းနာရင်တရားခြင်းတွေမှာလွတ်မြောက်ပါမယ်။ဘာမယဝိသေတွေမှာလွတ်မြောက်ပါမယ်လုံငါမယ်။ကသာမြာလုံးတွေ့သွားမယ်ဆင်းရဲတွေမှာယခုဘဝယခုအားထုတ်တဲ့လုပ်ငန်းကလေးနဲ့ပဲ ဒီစင်းရဲတွေကလွံ့မြောက်ပြီးသွားပေလိမ့်မယ်လို့အဲဒီလိုကိုယ်စိတ်ကလေးအားပေးပြီးတော့ကြိုးစားပြီးရှုရစိတ်ကလေးဘယ်မှမသွားအောင်လည်းသိအောင်လည်းရှုရမယ်မကြပါဘူးဟော2မိနစ်ပဲ2မိနစ်ပဲကြာကြာမပေးပါဘူး2မိနစ်ဘူးညမှတ်တာနံနည်းပြည့်တော့ပါဓမ္မနည်းဆိုရင် အမှားပေါင်း30လောက်တော့ရပါတယ်ဒါလည်းနည်းနည်းရနိုင်မှာဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးတရားတွေပါဝင်ပြီးတော့နေပါတယ်အဲဒီဖောင်းတာလေးမှမိအောင်ဗိညာလေးမှမိအောင်အာထုရတဲ့ဝိရိယတွေဆိုပါတယ်ပါဘူးလားအာမထုပဲနဲ့နေဘယ်မှမိနေတော့ဘူးအာထုပေးနေရတော့မှစိတ်ကနောက်ပါ

ဟုတ်လားသမာဓိမဂ်၃ပါးတဲ့အဲ့ဒီသမာဓိမဂ်၃ပါးနဲ့မှတ်တိုင်းမှတ်တိုင်းဟာဒီမှန်ကန်တဲ့သဘောလေးတွေကြီးတဲ့စိတ်ကရောက်ရောက်သွားတယ်မှန်ကန်တဲ့သဘောစီကိုဥတန်းပြီးတော့ရောက်တယ်အဲ့ဒါသမာသင်္ကပ္ပပဲတဲ့ထူးထွေးတော့ကြားနေရတာတော့မဟုတ်ဘူးဖောင်းရင်ဖောင်းတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောယူရှားတဲ့သဘောစာအထုပါတော့ဒီလောက်ပဲသိတယ်ဘိုးမသိသေးဘူး

ဒါကဒီလိုဖြစ်တယ်ကွာဒါကဒီလိုဖြစ်တယ်ကွာသူကြရေးတော့သူနဲ့ရှင်မောရှင်ဘက်တွေကိုခေါ်ရင်ကြရတယ်လို့ပဲတခါလေစိတ်ကြီးကကျိုးစွာဥဒ္ဒဥဒ္ဒပြီးတော့ပြတ်တယ်တော့တာသမာသင်္ကပ္ပအဲဒါသမာသင်္ကပ္ပဥဒ္ဒတဲ့တဲ့အတိုင်းမှန်တိုင်းပြီးသွားတောင်းရင်တောင်းတဲ့သဘောတင်းရင်တင်းတဲ့သဘောရွေ့ရင်ရွေ့တဲ့သဘောဒီမှာပုဂ္ဂိုလ်ရဲ့တ attva ရဲ့မပါဘူးဖောင်းရင်ချင်းဖောင်းပြတဲ့သဘောပဲယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ဟော

အာဇီဝသမမှုသေတကပုပ်ဝေဝပုပ်ဝေဝရှေးဖို့ကခင်လင်းသုပရိတုတော်ကောင်းစွာစင်ကြယ်ပြီးဟောဒီဖြစ်ဟောတရားမထုတ်ခင်ရှေးကလေးကသီလဆောက်တည်ကလေးကတဲ့ကာယကံနဲ့စင်ကြယ်နေပါပြီဝစီကံနဲ့စင်ကြယ်နေပါပြီမတရားတဲ့သမမှုတွေဟာကျင်ဆောင်မှုကလည်းစင်ကြယ်နေပါပြီအဲတော့ သီလသောက်တည်တဲ့အစဉ်ကျဲနေတာဟာအခုတရားထုတ်နေတဲ့အတွင်းမှာပြက်ပါမလားပြက်ပါသောသောအစဉ်ကျဲနေတာတရားထုတ်ရတော့ပိုးစဉ်ကျဲဖို့ရှိတာပေါ့ဒါတော့မှတ်တိုင်းမှတ်တိုင်းအဲဒီသီလသီလသီလမဲ့ခင်သုံးပါးကလည်းစဉ်ကျဲနေစဉ်ကျဲပြည့်စုံနေပြည့်စုံနေတာပဲမို့လားမှန်ပါအဲ့တော့အဲ့ဒါလေးသုံးခုနဲ့ထပ်ပေါင်းလိုက်လို့ရှိရင်မဲ့ခင်7ပါးမို့လား7ပါးဟောဓမ္မဓမ္မရှင်မဲ့ခင်7ပါးပြည့်စုံတာတဲ့ဒီမဲ့ခင်ဆိုတာမဲ့ဆိုတာ အခုလောကမှာလမ်းများဟာလူရကြီးရောက်တာလူရရကိုရောက်ပြနိုင်တာလိုပဲဒီမဂ္ဂင်7ပါးကလည်းလူရရရောက်စီတာတလန်းချင်းတလန်းချင်းစိတ်သားနဲ့လှမ်းလှမ်းသွားတော့ကိုလူရရကိုတလန်းချင်းတလန်းချင်းနီးနီးသွားတယ်လို့ပဲဓမ္မဓမ္မမဂ္ဂင်7ပါးမဂ္ဂင်7ပါးကတခါလဲနိဗ္ဗာန်ကြီးကိုဓမ္မချင်းဓမ္မချင်းနီးနီးပြီးတော့သွားတာတခါသိရဟုတ်လားဟောတခါမှလည်းနိဗ္ဗာန်ကြီးဒီတခါမှလည်းနိဗ္ဗာန်ကြီးဒီပါအကျိုးပုဂ္ဂိုလ်ဟာ အမအမပေါင်း100လောက်နဲ့မဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်တရားလက်ထက်ကဒီတရားနာနေမဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်လည်းအဲ့ဒီလိုရောက်သွားတာပဲဩဒီကျုပ်ပုဂ္ဂိုလ်ကအမပေါင်း1000လောက်နဲ့ကျုပ်ပုဂ္ဂိုလ်ကအမပေါင်း1000လောက်နဲ့ကျုပ်ပုဂ္ဂိုလ်ကအမပေါင်း3000လောက်နဲ့ကျုပ်ကလည်း2သိန်းကျုပ်ကလည်း10သိန်းပေါ့အဲ့ဒီလိုပုဂ္ဂိုလ်အသီးအသီးတွေကလည်းရောက်ရောက်နိုင်တဲ့အစဉ်သားတွေရှိတယ်တသိန်းဆိုပါတော့ အမှတ်တသိနဲ့ရောင်းတဲ့ပုဂ္ဂိုလ်ဟာအခု9မိနစ်လောက်အားထုတ်လိုက်တော့အမှတ်ပေါင်း60ရတယ်ဆိုရင်60လောက်တော့နီးသွားပြီဘောဒါကပြင်ဟုတ်လားအဲနောက်ကြမ်းတဲ့ဟာတွေကနောက်ဆက်ပြီးတော့အားထုတ်သွားလို့ချင်းအိမ်မှာဆက်အားထုတ်သွားရင်တဖြည်းဖြည်းနဲ့နီးနီးသွားမှာဟုတ်လားနောက်မှတသိပြည့်တဲ့အခါကျရင်နိဗ္ဗာန်ရောက်မှာပဲဟုတ်လားဒါဝေါသာပြသိကောင်းတယ်အဲဒါအားထုတ်ကနီးလေးရပါပြီဒါအခုခဏနားကြအောင်လေနော်မှန်ပါဗျာ နာနာတွေဝါဆိုရီတွေပါလေကသပြီးတော့နောက်ကိုအဲနောက်ဆက်ပြီးကြတာဒီမှာဟောရမှာနည်းနည်းနည်းကြာမှပြီးတယ်နည်းကြာမလို့မဟောတော့ပါဘူးခေါင်းစဉ်လေးတော့ပဲပြင်ပြီးတော့ဒါပြီးလို့ချင်းရွက်ချနော်လားမှန်ပါဟောဂါထာကလေးပဲရှိတာကအခုကနှစ်ပိုက်လောက်ပဲနှစ်ပိုက်လောက်တော့မှလည်းပဲပြည့်တော့ပြည့်တော့မစုံသေးပါဘူးဟောကြရကြံနေတာပဲနောက်နှစ်ပိုက်ကကျန်နေသေးတယ်

ရတနာယတာတို့ဟဝေစင်စစ်တာတိကရံထူးသဖြင့်ကောင်းမွန်ငြိမ်ရသောကောင်းမွန်ချွန်ငြိမ်သောရတာသည်သစ္စာသစ္စာစကားသည်မင်္ဂလာသစ္စာစကားဟာဖြင့်ရတာရင်အကောင်းဆုံးပဲရတာထဲမှာရတာတွေကဒီပြီးကရတာလည်းရှိတယ်

ယောဂဝေဒနာတွေလည်းပျောက်တတ်တယ်မိုးတွေရွာစေနိုင်တယ်အသိညာလည်းပဲကျင်းပြောက်ပြီးတော့သွားစေနိုင်တယ်တဲ့မိညာလည်းပဲကွင်းပြီးတော့မလောင်မဲနဲ့အင်းငိမ့်ပြီးတကလာသွားနိုင်တယ်ဒီလိုစသည်ဖြင့်အကျိုးတွေအများကြီးတယ်တဲ့ဒါကြောင့်မို့သစ္စာစကားဟာဖြင့်ရတာထဲမှာအကောင်းဆုံးပဲဆိုပြီးတော့ဒီဒေသနာမှာဟောထားတယ် ဒါပြင်ဓမ္မဗရမှာလာတဲ့ဒေသနာမှာကြတော့လည်းပဲသဘာရတဓမ္မရတဇိနာတိဆိုပြီးတော့ရတာထဲမှာတရားရတာအကောင်းဆုံးဆိုပြီးတော့ဟိုမှာလည်းသူ့နေရာနဲ့သူဟောတာရှိပါတယ်အဲဒါကြောင့်အခုဒီမှာတော့ခေါင်းစဉ်လေးလောက်ပဲဟောရမယ်အနေအထားတွေကျေတော့မပြောပါဘူးအချိန်ကလည်းနည်းနည်းတော့ကြာသွားပြီကဲကဲကဲဆိုကြအောင်ပဲရတာထဲမှာရတာထဲမှာ ကောင်းလာစွာဖေရာပင်ဤရပါရဲ့မှာကောင်းလာစွာသစ္စာစကားဤဟောနောက်တစ်ခုကကထာဒီဝိဇိဓမ္မဟုသစ္စာဟောနေမြတ်စွာဘုရားကထာစီဝိဇိဓမ္မဘယ်လိုသက်ရှင်သောပုဂ္ဂိုလ်ဤအသက်ရှင်ခြင်းကို စေတံသူသဖြင့်ရှင်မောမြညာတိဟူ၍အာဟုပညာရှိပေါင်းသူတော်ကောင်းတို့ကမိတ်ဆိုဆုံးပြပါကုန်မနည်းရှင်မယားလို့မြညာလျှောက်ထားတော့မြတ်စွာဘုရားကပညာဇီဝိဇိဝိတမဟုသစ္တံပညာဇီဝိဇိဝိတံပညာအချင်းအသက်ရှင်လေးရှိသောပုဂ္ဂိုလ်၏အသက်ရှင်ခြင်းကိုသေတာသူသဖြင့်ရှင်မောအမြင့်မြတ်ပြီးဟူ၍

အပညာပညာရှိတဲ့ပုဂ္ဂိုလ်တဲ့ဒွိစက်ခုတဲ့မြတ်မောရောတမလွန်ရောကြီးပွားချမ်းသာအောင်လို့ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်တဲ့အန္တတဲ့မြတ်မောမှာလည်းပဲချမ်းသာအောင်လို့မဆောင်ရွက်နိုင်ဘူးလောသမယာဘဝအကျိုးလည်းပဲဖြစ်ပြင်းအောင်မဆောင်ရွက်နိုင်ဘူးအပညာကနေတဲ့ပုဂ္ဂိုလ်တွေသုံးမျိုးရှိတယ်တခါတွင်ဟုတ်လားမှန်ပါဗျာအဲဒီသုံးမျိုးထဲမှာအာနာပုဂ္ဂိုလ်ရဲ့အသက်ရှင်ခြင်းဟာဒီအညဆုံးပေါ့ဟော ဧက10ခုမျက်မှောက်ဘဝလောက်ချမ်းသာတယ်ဆိုရင်လည်းတော်သေးတာပေါ့ဒါပေမဲ့နောက်သားမယားဘဝမှာချမ်းသာရေးမရှိလို့ရှိရင်နေရာမကြဘူးဟုတ်လားမှန်တကြွားပြီးမျက်မှောက်ဘဝတော့ဖြင့်ကြီးပွားချမ်းသာအောင်လို့တခါတည်းအမျိုးမျိုးနေအမျိုးမျိုးတွေနဲ့ရှားဖွေပြီးတော့လုပ်ပါတယ်ကြီးပွားလဲကြီးပွားပါတယ်ချမ်းသာလဲချမ်းသာပါတယ်ဒါပေမဲ့လည်းသူ့မကောင်းမှုတွေကတကြုံကြီးစုသွားတယ်နောက်သားမယားဘဝတွေကြတော့အဲ့ဒီမကောင်းမှုတွေအပြစ်တွေခံမှုရကိုတခါတည်း မဆုံးနိုင်အောင်လို့ဖြစ်ပြီးတော့သွားတယ်တခါသိရင်ဟုတ်လားမှန်ပါဗျာအဲဒါကြောင့်အဲ့ဒါလည်းသိနေရမကြဘူးဒွိသက်ခုတဲ့မျက်မှောက်မှာလည်းပဲအပြစ်ကင်းလို့ဒီပါဥဇာယရနာရဲ့ပြည့်စုံကြည်ပွားချမ်းသာလို့နောင်သာရိယာဘဝတွေမှာလည်းပဲသုတိဘဝချမ်းသာတွေရနိဗ္ဗာန်ချမ်းသာတွေရပြီးသွားစေနိုင်တဲ့အသိလိမ္မာပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါအကောင်းဆုံးပဲတဲ့ဒါလည်းပဲအကျေဟောမယ်ဆိုဟောကြတယ်ရှိပါတယ်ဟုတ်လား ဒါပေမဲ့လို့ချိန်ကတော့ကြတော့မဟုတ်ပါဘူးကောင်းစဉ်လေးတော့ပဲပြောရတော့အသက်ရှင်တဲ့မှာဘယ်လိုဟာလွန်စွာကောင်းသနည်းလို့လွန်စွာကောင်းသနည်းအဲဒီကာထာကလေးပုဒ်ပြီးတော့ပါပြီပြီးတော့ဟိုမနေ့ မရစ်တနည်းဟောခဲ့တယ်မဟာရောဝုထုထဲမှာဂါရာလေးတစ်ပုဒ်ကကြံသေးတယ်တကဆင်းရဟုတ်လားမှန်ပါဗျာဒါလေးလည်းမဟောလို့ရှိရင်လည်းပဲသူကြားနေလို့နေရမကြဘူးอืมဒီနေ့ပြောခဲ့တဲ့အတိုင်းမဟာရောဂါဖြစ်ပြီးတော့လာတဲ့ပါဏိဒတာနေလေးနော်မှန်ပါဗျာထုတ်ရင်တဲ့အဲစိတ္တနေပြုခုနှစ်သားရွယ်စိတ္တနေပြုရှိရမြောက်နေမှာသုံးခါရကသုံးခါလိုက်သွားရကနေပြန်လာ ကြောင်းတင်းမှာတခါလဲအားထုတ်နေတာတမနယ်ခင်းတယ်ပဲသူရဟနာဖြစ်သွားနော်မှန်ပါဗျာကိုရင်လေးခုနှစ်နဲ့ခုနှစ်သားလေးအဲ့ဒါအကြောင်းပြုပြီးတော့ရဟန်းတွေကဆွေးနွေးလျောက်ထားကြတဲ့အတွက်မြတ်စွာဘုရားကဒီသာမဏေလေးအကြောင်းနဲ့စပြီးတော့ကြီးကျူးပြီးတော့တရားလေးတွေကိုခေါ်လာတာကြီးပါတယ်အဲ့ဒါလေးကမှတ်သားစရာကောင်းပါတယ်ဒီသာမဏေကသာမဏေမဟုတ်ဘူးတဲ့သူကသုံးမလိုက်သွားရင် ရေတွေကိုသွင်းဆောင်နေတာတွေအကြောင်းပြုပြီးတော့လည်းပဲသူတရားထုတ်ဖို့စီကူးဖြစ်လာတယ်။မြားဖြောင်းနေတာအကြောင်းပြုပြီးတော့လည်းတရားထုတ်ဖို့စီကူးဖြစ်လာတယ်။နောက်ပြီးတော့သစ်တွေကိုရွေခုတ်နေတာအကြောင်းပြုပြီးတော့လည်းသူတရားထုတ်ဖို့ဖြစ်လာတယ်။စီကူးဖြစ်အဲဒီအကြောင်းသုံးခုကိုမြည်ပြီးတကလား

ဒေသနာများကိုနမယံတိလူကြည်တိုင်းညွပြောင်းလျက်လျှောက်ဆင်းစေကြကုန်၏အဲမြားချောင်းတဲ့ပုဂ္ဂိုလ်လိုပဲစိတ်ကိုလည်းချောင်းမအောင်လို့ပြုသင့်တယ်လို့ဆိုလိုပါတယ်ဒီစကားစိတ်ကိုရွေခုတ်ကြတော့လေသမားတို့သည်ဒါရုံသေးသာကိုနမယံတိလိုရှိသလိုကိုယ်အောင်ကောက်အောင်ဖြောက်အောင် ပြီးကြဖြတ်ကြခုတ်ကြလေကုန်၏အဲသစ္စာအသက်မရှိတာကိုကိုလိုရှိသလိုကောက်အောင်လဲလို့ဖြောင်းအောင်လဲလို့မျိုးမျိုးပြုပြင်လို့ရတယ်လို့ပဲစိတ်ကိုလည်းပဲပြုပြင်နေတယ်လို့ဆိုလိုပါတယ်အာဒနာတမယတိပါဏိတာပါဏိတာပညာရှိတို့သည်အာဒနာမိမိကိုတမယတိယင်ကြည်အောင်ဆုံးမကြလေကုန်၏အဲဒီ

လေကွက်အတွင်းရေသွင်းသလိုတဲ့လေကွက်အတွင်းမှာလေသမားတွေအသက်မရှိတဲ့ရေကိုလူရှိရာဆောင်သွင်းသလိုလေကွယ်အတွင်းရည်သွင်းသလိုမြားကိုဖြောင်းရည်ပြင်ပေးသလိုမြားကိုလည်းပဲဖြောင်းမအောင်လို့ပြုပြင်ပြီးပေးသလိုအဲတော့သစ်သားရွေခုတ်ပြုလုပ်သလို တဲ့လက်သမားတွေလည်းသားကိုမျိုးမျိုးယူခုတ်ပြီးတကလားပြည်ပညာလောက်ကြတယ်လို့ပါဠိတပညာရှိဆိုလို့ရှိရင်တဲ့သုံးမမိမိကိုမိမိကိုသုံးမဖို့ရလိုပါတယ်တဲ့သုံးဖို့ကြတယ်နော်အဲဒါလေးကလိုလိုပါပဲရှင်းမထက်ပါဘူးလေခွဲအတွင်းရေသွင်းသလိုလေခွဲအတွင်းရေသွင်းသလိုသုံးပါဆို ညာကိုကြောင်ရည်ပြင်ပေးသလိုညာကိုကြောင်ရည်ပြင်ပေးသလို သစ္စာ၍ခုတ်ပြုလုပ်သလိုသစ္စာ၍ခုတ်ပြုလုပ်သလိုသစ္စာ၍ခုတ်ပြုလုပ်သလိုသစ္စာ၍ခုတ်ပြုလုပ်သလိုပါဏိတာသုံးမမိ စားကြရတယ်ကောင်းပါလေသာမဏေလေးခုနှစ်နှစ်သားလေးတောင်မှဒီလိုလုပ်ပြီးတော့ဒီလိုနှလုံးသွင်းပြီးတော့သူ့စိတ်ကလေးသူယဉ်ကျေးအောင်ဆုံးမလို့ရဟနာကြည့်သေးတာပဲဒီကတွင်းရင်လို့ဟမ်မှန်ပါဗျာခုနှစ်နှစ်မှမကတော့ပဲကြီးတာတယ်ဟုတ်လားမှန်ပါဗျာခုနှစ်နှစ်ပေါင်းဘယ်နှစ်လောက်ရှိနေလဲကြီးတာပါဗျာဟုတ်ပြီခုနှစ်နှစ်ပေါင်း3လီလာ4လီလာဘယ်လောက်ရှိနေဘလို့မလဲဟုတ်လားဟမ်ဒါတော့

စိတ်ကလေးကျင်ပေးရမှာဟောတယ်ဟုတ်တယ်မပြင်းရတော့ပြင်းရပါတယ်သူကမပြင်းတော့မရဘူးပြင်းတော့ရပါတယ်သေသားရွေခုတ်ပြုလုပ်သလိုသေသားကိုရွေခုတ်ပြီးတော့မျိုးမျိုးတခါတဲ့ကလဆိုင်သပွဲစာကြီးကိုလူရှိရကိုလုပ်သလိုပဲပါဏိတပညာရှိဆိုလို့ရှိရင်တဲ့သုံးမမိမိကိုမိမိကိုသုံးမပါတဲ့ မိမိကိုမဆုံးမလို့ရှိရင်ပါဠိတမမြည်ဘူးပေါ့တခါဆိုရင်ဟုတ်လားမှန်ပါဗျာအဲတော့ပါဠိတပညာရှိရှိပညာလို့ရှိရင်တော့ကိုယ့်ကိုယ်လေးဆုံးမမှာဖြစ်တော့မှာပဲမှန်ပါတော်တော့ပါပြီတရားတော်တော့ပါပြီကဲကဲကဲရွေးချပြီးတော့အများပေးဝေမသာဘူးပါလို့ခေါ်တယ်တော်တော့ပါဘယ်လိုလဲဟမ်နောက်ထပ်ဘုရားနန်းတော်ကဘုဝုထုမွေမကြသူသားပါရဲ့ဗျာ

ရားနာတဲ့အတွင်းမှာမျိုးမျိုးသောကျော်ရမကားတွေကိုကတ်လူတာတွေရောအခုတရားတော်ကိုပူဇော်တဲ့အနေနဲ့မျိုးမျိုးသောဝတ္ထုပစ္စည်းတွေထူထောင်တာတွေရောအကုန်လုံးစုပေါင်းပြီးရချဟုတ်လားမှန်ပါပြီးတော့ဒီတရားဝဲသုံးညလောက်တော့ဒီမှာတရားဝဲဈေးစကားတွေတော့မြတ်ပါလာတော့တယ်ဟမ်ဒါရောအကုန်လုံးစုပေါင်းရချကဲကဲကဲအလုံးမဲ့လဲသူကြတူတူပါပဲဘုန်းကြီးကပါဠိမပါပါဘူးဗမာသက်သက်ပဲရှင်ဖျားတို့ရှင်ဖျားတို့ တတိတော်တို့သည်မညာဘုံညာနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်သောပါရမီကုသိုလ်တရားကိုဝါမြာပြုမှုခြင်းကအလိုရှိကြပါ၍မဟာရုပ်မဲပွဲမဟာရုပ် ဆုံးလူပွဲကိုကျင့်ပကြပါကုန်၏ဤမဟာရုပ်ပွဲကိုကျင့်ပရာ၌မြတ်စွာဘုရား၏ကိုတော်သားဖြစ်သောသင်္ဓုတော်ဘုံဆောင်တို့ကိုအာသုံးသူတို့ကိုသာနာကုရီတိုင်းနဲ့တကွာ a eya. ụzoyi m ejiraogụ nraogyahaneya aroyi oye ṅarir aṅarrgori မဲကြသည့်တိုင်အသီးအသီးမွန်မြတ်သောဆန်းခဲဝဲဘောဇင်းတို့ကိုဘုရားစွာသက်ကာလူတံကျွေးမွေဘုဇောပါကုန်၏သုံးညတိုင်းတိုင်းတရားဝဲကို

rọrọ, ya idiyarogo ụzoroadiamiomio iluweogo emb aidojiurmaroi aezenjedo wotuwerma cepuledano aa noroa အသတ်သောဝိသုပစ္စည်းတို့ကိုလီတရားတော်ကိုပူဇော်သောအခြင်းရည်စဲသွန်းချ၍သူရမ်းပါကုန်၏ဒီကောင်းမှုပေါင်းသည်အာသောတရားလေးပါတော့၏ုံညာကုံညာဖြစ်သောမညာဘုံညာနိဗ္ဗာန်ကိုရောက်ဆောင်ပါစေတည်း

သက်ရှည်ခြင်းအသင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းကျမ်းမာခြင်းသံသာများခြင်းသတ်ရှိသောဒုလာတောင်းတာသောလောကီလောကုတ္တရာအောင်းညိုချမ်းသာမင်္ဂလာပေါင်းတို့နှင့် ခါခသိပြည့်စုံကြ၍သင်္ခါသိတို့၏ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြစွာရောက်ပါလိုကုန်၏ရှင်ဖေယဒီကောင်းမှုကုသိုလ်ရဖို့ကိုအမိယဖာဆရာသမား ဆွေမျိုးတို့အား၎င်းဤအရ၌ရောက်ရှိနေသောပရိသတ်ပေါင်းသူတော်ကောင်းတို့အား၎င်းကျွန်တော်တို့ဤအတိအတိတော်ကိုဆောင်နာအတိအတိတော်အိမ်ဆောင်နာမြို့ဆောင်နာကျောင်းဆောင်နာသာသနာတော်ဆောင်နာ ကြားမင်းဓမ္မမင်းအစရှိသောနာပေါင်းတော်အား၎င်းအလုံးစုံသောသတ္တဝါပေါင်းတော်အား၎င်းမြတ်ပေးဝါကုန်၏မြတ်ပေးဝါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့သည်အမြတ်ရကြ၍ကိုယ်စိတ်နှင့်တရားသံသာကြသည် ဖြစ်ပါစေကုန်သတည်းကျွန်တော်တို့သူယနေ့ယခုပြုစွာသောဒါနကုသိုလ်ကောင်းမှုသီလကုသိုလ်ကောင်းမှုဘာဝနာကုသိုလ်ကောင်းမှုဖို့ဘာသာကိုအထက်ကိုပေါ်တဲ့အောက်ကိုအဝေစီကြားကြားရမြတော့ကြားကြားရမြအာရုံတော်ပုဂ္ဂိုလ်ကောသတ္တဝါအပေါင်းဝိနည်းအပေါင်းသုခိတဒုက္ခိတသတ္တဝါအပေါင်းဟူသည်များတော့အညာ அஸ்மியா அஸ்மியா இல்லாஹு யா